ဒီနေ့သာသနာတော်နှစ်2558ခုနှစ်ဂောဇာတက္ကရ1385ခုနှစ်ဒဇာမုံလဇန်တရက်ခရစ်တက္ကရ2013ခုနှစ်နိုဝင်ဘာလ3ရက်တနင်္ဂနွေနေ့ Daily City ထေရဝါဒဓမ္မအသင်း၌သင်ကြားအပ်သောဓမ္မစကြာနောက်ဆုံးပိုင်းပေါ့နော်ဒီနေ့ဓမ္မစကြာရဲ့နောက်ဆုံးပိုင်းကိုအပြီးသင်ပါမယ်နောက်တစ်ပတ်မှာဦးဇင်း ခရီးထွက်เสียရှိတဲ့အတွက်ခရီးမထွက်ခင်ဓမ္မစကြာကိုဒီနေ့အပြီးသင်ပါမယ်အဲ့တော့ဒီနေ့ဓမ္မစကြာသင်လာခဲ့တာဓမ္မစကြာပြီးလို့ရှင်ကုဋေညမထေမြတ်ကြီးသောတာပန်တည်ပြီးလို့နတ်ပြမာတွေကနေပြီးတော့မှကောင်းကြီးပေးတဲ့အပိုင်းကိုရောက်လာပြီ အဲ့တော့အဲ့ဒီနေရာလေးကိုဦးဇင်းတို့ကနတ်မြမာတို့ကောင်းကြီးပေးဖို့ဆိုတဲ့ဟာလေးကို ပါဠိရောမြန်မာပြန်ရောပူဇော်ကြည့်ရအောင်ဘဝတိတေသပါဏဘဂဝတာဓမ္မစိကေဘုံမာဒေဝာတတ္တမနုဿာဝေတုံဧတံဘဂဝတာဗာရဏတိယံဣတိပတနေမိဂဒာယေ အနုတရံဓမ္မစကံဘဝတိတံအာပတိဝတိယံဓမ္မနိနဝါဗျမနိနဝါဒေဝေနဝါမာရေနဝါဗျံမှုနာဝါကိနာစီဝါလောကသမိန်တိဓမ္မစကြာ ဟုတ်ပြီဒီဒီနေရာကဒီမိဂရာအောင်တော်ထဲမှာဓမ္မစကြာတရားဟောပြီးတော့ရှင်ကုဏ္ဏညမထေမြတ်ကြီးသောတာပန်ဖြစ်တယ်ဖြစ်တဲ့အချိန်ကျတော့အဲ့ဒီဒီတော်ထဲမှာရှိနေတဲ့တောဆောင်နဲ့တောင်ဆောင်နဲ့တွေဘုံမစိုးနဲ့တွေကကြွေးကြော်တယ် အဲ့တော့သူတို့ကြွေးကြော်တဲ့ဟာကဘာလဲဆိုရင်လောကနဲ့ယဟန်ဖြစ်စေပုံနာဖြစ်စေနတ်ဖြစ်စေမာနဖြစ်စေမြမာဖြစ်စေအခြားတစုံတစ်ယောက်ဖြစ်စေပြန်မနစ်နိုင်သောဒီစကလုံးကပြန်ဒီစကလုံးကနည်းနည်းလေးရှေးစကားဆန်တယ်လို့မတားမြစ်နိုင်သောလို့ဆိုလိုတယ်အတုမရှိမြတ်သောဤဓမ္မစစ်ကြာတရားဒေသနာတော်ကိုမြတ်စွာဘုရားသည်ဗာရဏတိမြို့အနိဣတိပတနာမိဂရာဝံတော်ဝဲဟောတော်မူအပ်ပြီလို့ဝမ်းသာလွန်းလို့ကြွေးကြော်တာ အဲ့တော့အဲ့ဒီကြွေးကြော်တာကအဲ့ဒီဘုံမစွန်းနဲ့တွေကနေစပြီးတော့ဟိုးအကနိဋ္ဌဗြဟ္မဘုံရအောင်ကြွေးကြော်တာနော်ဒါတော့ဗြဟ္မဘုံဆိုပေမဲ့လည်းပဲအရုပဗြဟ္မတွေကြတော့ဘယ်ပါမလဲသူတို့ရုပ်မှမရှိတော့ဘာနဲ့သွားအောင်မလဲဟောစရာဘာမှမရှိဘူးအရုပဆိုတာရုပ်မရှိဘူးလေနာမ်ပဲရှိတယ်ဒါကြောင့်ကြွေးကြော်တယ်ဆိုတာအကနိဋ္ဌဗြဟ္မဘုံရအောင်တော့ရုပ်ရှိတဲ့ဗြဟ္မဘုံနဲ့အလုံးကြွေးကြော်ကြတာပေါ့ဒါတော့မကြွေးကြော်နိုင်တဲ့ဗြဟ္မတွေအတ္တညတဆိုတာကြတော့လဲနာမ်မရှိလို့ မကြွေးကြော်နိုင်ဘူးအရူပပြမာတွေကြတော့လဲရုပ်မရှိလို့မကြွေးကြော်နိုင်ဘူးအေးကြံတဲ့ပြမာတွေတော့ပါတယ်ဒါလည်းမှတ်ထားအောင်ဟုတ်လားပြမာဆိုလို့အကုန်လုံးပါတယ်လည်းမထင်နဲ့နော် ရုပ်မရှိရင်လည်းမကြွေးကြော်နိုင်ဘူးစိတ်မရှိရင်လည်းမကြွေးကြော်နိုင်ဘူးအဲ့ဒါတို့အစင်းစစ်တို့စကားတယောက်စကားတယောက်နားမှာဒီနေ့ခေတ်ဆိုလို့ရှိရင်တော့ဟိုအချင်းချင်း message ပို့လိုက်တာပေါ့အဲ့ဒီကနေပြီးအထက်ကိုတက်သွားတာအဲ့တော့ဒလောကလုံးကပြန့်နှံ့ပြီးတော့သွားတယ်တဲ့ဒါတော့ဒလောကလုံးဆိုတော့ဒီနေရာမှာလောကက ဦးဇင်းတို့ဒီစစ်ကြဝဠာကနေအခြားစစ်ကြဝဠာတွေကိုလည်းဒီလိုနည်းနည်းပြန်ပြန့်သွားတယ်နော်သူတို့နဲ့တင်မလဲသူတို့နဲ့သူတို့သတင်းပို့တယ်ပို့တဲ့တကြောင်အခြားသောစစ်ကြဝဠာမှာရှိသမျှစစ်ကြဝဠာတိုက်ပေါင်း1000မှာရှိတဲ့နတ်ပြမာတွေအကုန်လုံးကဒီလိုကြွေးကြော်တာဒါကြောင့်ဒီစစ်ကြဝဠာတွေမဟုတ်ဘူးလို့လည်းမှတ်ထားအောင်ဦးဇင်းတို့ဒီမာသမယတုတ်တင်တော့ကဒီစစ်ကြဝဠာတွေအကြောင်းအနေချင်းပြောခဲ့ဘူးတယ်နော်ဒီစစ်ကြဝဠာမရှိတဲ့နတ်ပြမာတွေလာသလိုအခြားစစ်ကြဝဠာကလည်း ဒီလိုလာတယ်ဆိုတဲ့အကြောင်းကိုဦးဇင်းတို့ပြောပြပြီဒါကြောင့်ဒီဓမ္မစစ်ကြာဟောဒီလောကထဲမှာပေါ်လာတယ်ဆိုတာဒီစစ်ကြောလာတယ်မဟုတ်ဘူးစစ်ကြောလာတိုက်တသောင်းလုံးအတွက်ဒီကဘာကပေါ်တာဒါကြောင့်တတ္တဝါချင်းတူရင်တောင်မှဒီဘုံမှာရှိတဲ့တတ္တဝါကပုံမြတ်တယ်လို့အဲ့ဒါကြောင့်ပြောတာကောင်းပြီအဲ့တော့ဒီနေရာမှာကြွေးကြော်ပုံအစင်းစင်းတွေကို တော့အချင်းချုပ်ထားတယ်ဒါတော့ကြံတဲ့နတ်တွေလည်းဒီလိုနတ်ပြမာတွေလည်းအိတ်ကဲသို့ကြွေးကြော်တယ်ဆိုတာလေးပဲမှတ်ထားဖို့ဒါတော့ဒီနေရာမှာဓမ္မစစ်ကံပဝိတ္တိတံဆိုတဲ့နေရာလေးနဲ့ပတ်သက်ပြီးတော့ဒါလေးကိုတော့နည်းနည်းစကားလုံးထပ်ပြီးတော့ပြောကြအောင်ဓမ္မစစ်ကံပဝိတ္တိတံဆိုတာဓမ္မစစ်ကံကဓမ္မကတော့လူတိုင်းသိတယ်တရားပဲစစ်ကဆိုတာဘိန်းလို့ပြောခြင်းမျိုးစစ်လို့ပြောခြင်းပြောလက်ပတ်တဲ့အရာတခုနော်ဒါတော့ရှင်းတော့ကတော့လက်ပတ်တာ ဒီရင်ရထားတွေနဲ့သွားတယ်ဆိုတဲ့ခါကျတော့ဘိန်းရှိတော့ဒီဘိန်းကိုပဲပြောတာဒါပေမဲ့အခုဒီနှစ်ကလည်းသုံးနေတဲ့စစ်ပစ္စည်းရန်တရားမှန်သမျှကလည်းလက်ပတ်မှုနဲ့သွားတာဆိုတော့သူလည်းပဲဒီဆက်ကဆိုတဲ့စကလုံးနဲ့သုံးတယ်လက်ပတ်မှလည်းဒီစက်အောင်ကြီးအလုံးလုံးတာဒါတော့ဒီနေရာမှာဓမ္မဆက်ကဆိုတာ တရားတိဟုသောဆက်ပြီးပဝတ္တိကလဲတာလဲအောင်လုပ်တာဒါကြီးကိုအဲ့ဒီတော့ဒီအခုဒီတရားဆက်ပြီးကြီးကဘယ်တော့ကရက်သွားတာလဲဆိုရင်တဲ့ ကသဗဘုရားကွယ်တော့ကစပြီးရက်သွားတာဘာဖြစ်လို့လဲဆိုရင်နှိုးမဲ့စက်ကိုနှိုးမဲ့အရှင်မရှိတော့လို့ကာကြီးကတော့ကောင်းပါတယ်ထားပါကာကြီးကရှိနေပဲပဲထားအောင်ဒါပေမဲ့တော့ကြိုက်နှိုးမဲ့သူမရှိရင်ကာကြီးကနှိုးပါမလားဘယ်နှိုးမလဲကာကြီးတော့ကောင်းသားပဲမောင်းမလို့မရှိဘူးဆိုရင်ကာကြီးဒီကာကြီးကရက်သွားတာပဲဒီတိုင်းဓမ္မသစ္စာဆိုတဲ့ဒီသစ္စာလေးပါးကသူ့ရဲ့ဓမ္မဓမ္မအရာဒီတိုင်းပဲရှိတယ်ဒါသဘာဝတရားသဘာဝတရားဖြစ်တဲ့အတွက် ပျောက်ရွတ်ပြေရွတ်ထုံးစံရှိပါမလားမရှိဘူးဒါပေမဲ့တခုရှိတာငုတ်သွားတယ်ငုတ်တော့ငုတ်တယ်ဒါကြောင့်အဲ့ဒါကိုပြန်ပြီးတော့ discover တယောက်ကနေရှာပေးရတယ်နော်ပြန်ရှာပေးရတယ်ရှာပေးတဲ့အခါမှာကသဗ္ဗဘုရားရှင်လက်ထက်ကကွယ်ပြီးတဲ့အချိန်ကစပြီးဦးဇင်းတို့အခုဂေါရမမြတ်စွာဘုရားပွင့်လို့ဗာရာဏသီကိုရောက်ဓမ္မစစ်ကြာတရားဟောသည့်တိုင်အောင်ဂျာကာလိုက်တစ်ခုလုံးကအဲ့ဒါစစ်ကြီးရသွားတာဒီဂျာကာလာမှာဘယ်သူမှပြန်မဖော်နိုင်ဘူး ဒီလိုဟာမျိုးကိုလည်းပဲဘုရားသာလင်ဖော်လို့ရတယ်ကျန်တဲ့ပုဂ္ဂိုလ်ကဖော်လို့မရဘူးဒါကြောင့်မလို့ဒီရက်နေတဲ့စစ်ဘေးကြီးဟာအခုတဖန်ပြန်ပြီးတော့လဲပြီတဲ့ပြန်လဲလာပြီပြောတာဒါကြောင့်ဘယ်တော့မှရက်တယ်လဲမေ့ရင်ကသဗ္ဗဘုရားသာသနာကွယ်တဲ့ချိန်ကဆက်ရက်သွားတယ်အခုဂေါရမမြတ်စွာဘုရားပွင့်တဲ့ချိန်ကျတော့ပြန်ပြီးစစ်ကြီးပြန်နိုးလာပြီဒါကိုပြောတာဒါတော့စစ်တွေပြန်လဲပြီလို့ခေါ်တယ်ဒါတော့ကောင်းပြီတရားတိဥသောစက်ကဒီနေရာမှာအစတုန်းကထင်ပါတယ်နော် ဓမ္မဆက်ကဆိုတာလေးတစ်ခါပြောခဲ့ဘူးတယ်နည်းနည်းလေးပြန်ပြီးတော့ပြန်လှုပ်ပေးလိုက်ဒီနေရာမှာကဓမ္မဆိုတာကတော့ဘာလဲဆိုရင်တတ္တာပညာစတဲ့အိန္ဒိရီတရားတွေကိုပြောတာနော်အိန္ဒိရီဘယ်နှပါးရှိလဲငါးငါးပါးပဲလောက်ပါတော့တတ္တိန္ဒိရီဝိရိယန္ဒိရီတတိန္ဒိရီတမာဒိန္ဒိရီပဉ္စိဒိန္ဒိရီခေါ်တယ်ဒါတွေကအိန္ဒိရီဆိုတာက ပြောမယ်ဆိုရင်တော့ဉာဏ်ငုပ်ပဲပြောကြပါစို့နော်ထိုပုဂ္ဂိုလ်မှာတတ္တာဆိုတဲ့အစိုးရမှုတတ္တာဆိုတဲ့ဒီ တရားဟာသူ့အတွက်ဘလောက် ရင့်ကျက်ပြီလဲလို့ပြောတာအဲ့ဒီတရားတွေကလူတယောက်ရဲ့အမြင်ထူးခြားမှုတစ်ခုကိုသူကလှုပ်ပေးတာဒီတရားတွေနဲအောက်ကိုကျသွားလေလေအဲ့ဒီပုဂ္ဂိုလ်အဆိုးဘက်ကိုရိုင်းလေလေပဲနော်အဆိုးဘက်ကိုရောက်လေအဲ့ဒီကမြင့်တက်လာလေလေအကောင်းဘက်ကိုတက်လေလေပဲဒါကြောင့်အဲ့ဒီတတ္တာစတဲ့အိန္ဒိတွေတွေကိုပြန်ပြီးတော့မရှိသေးရင်ရှေ့အောင်ရှိပြီးရင်ပို့ပြီးတော့များအောင်များပြီးရင်ပို့ရင့်ကျက်အောင်အဆင့်ဆင့်လှုပ်ပေးရတယ်အဲ့ဒါဆိုလို့ရှိရင်ဟောဒီပုဂ္ဂိုလ်ဒီဘဝမှာ तू ကပြောင်းလဲတော့မယ် မရှိရင်လည်းပြောင်းမှာပဲတက်လာရင်လည်းပြောင်းတာပဲဒါကြောင့်အဲ့ဒီဟာတွေကိုတတ္တာစတဲ့တတ္တာပညာစတဲ့အိန္ဒိရီတွေကိုဒီနေရာမှာဓမ္မလို့ခေါ်တယ်အဲ့ဒီဟာတွေကလူတယောက်ရဲ့တန်တမ်းမှာနှိုးတဲ့သူရှိ မရှိရင်ငုတ်သွားပြန်ရောနှိုးတဲ့သူရှိလို့ဖော်လဲဖုံမဲ့သူရှိရင်ပြန်ပြီးတော့နှိုးလာတယ်အဲ့ဒါမျိုးဒါတော့ဦးဇင်းတို့လောကကြီးထဲမှာ ဖော်တဲ့သူလည်းမရှိတဲ့အတွက်နာကြတဲ့သူတွေလည်းပဲအကုန်လုံးရှိသမျှစစ်တယ်အိပ်ပျော်နေတာမလဲတော့ဒါတော့မြတ်စွာဘုရားပွင့်လို့ဒွေမေဘိကွေအန္တာပပိစီတနာနတ်သေဝီတက်ပါလို့စက်ကိုစလဲနှိုးလိုက်ရောအဲ့ဒါဟာလောကကြီးမှာဆက်စပြီးတော့ကိကိုထဲပြီးတော့ online တော့တာပဲစနှိုးတော့တာနှိုးလိုက်တဲ့အခါကျတော့အဲ့ဒီစက်ကိုနှိုးတော့တရားဆုံးတဲ့အချိန်ခါမှာအဲ့ဒီတတ္တာစတဲ့အိန္ဒိရိယဟာ သူ့ရဲ့လဲပတ်မဲ့သူ mechanism ကြီးတစ်ခုလုံးကအကုန်လုံးလဲပတ်သွားတဲ့ခါကျတော့တရားဆုံးတော့ရှင်ကုဋ္ဌညာဘာဖြစ်သွားလဲတောတာပန်ဖြစ်သွားတာဒါတော့သူ့ရဲ့တန်တန်မှာရှိတဲ့တတ္တာပညာစတဲ့တရားတွေကချစ်ချင်းနိုးပြီးတော့မှနိုးပြီးလဲပတ်လာတဲ့အခါမှာသူ့ရဲ့ရင့်ကျက်မှုတဲ့ငကိုယ်တော်ကဆူဆောင်းထားတဲ့ပါရမီတွေကအဲ့ဒီမှာနိုးပြီးတော့ပွန့်ထွက်သွားတာကိုပြောတာအဲ့ဒီပွန့်သွားတာဒီမြတ်စွာဘုရားခေါ်လိုက်တဲ့တရားကိုတိလိုက်တဲ့အခက်ကလေးပြောတာအဲ့ဒီတော့ မြတ်စွာဘုရားဟောလိုက်တဲ့အခါမှာမြတ်စွာဘုရားကတရားနဲ့စစ်ကိုနှိုးလိုက်တဲ့အတွက်ဒီနာယူသူရဲ့စိတ်ထဲမှာရှိနေတဲ့တတ္တာစတဲ့အင်ဂျီတွေရင့်ကျစ်ပြီးနိုးလာတာကိုဓမ္မစက်ကပိုးတနာကလဲသွားတာဒါတော့အိပ်ပျော်နေသောငုတ်နေသောတတ္တာစတဲ့အင်ဂျီတွေကိုမြတ်စွာဘုရားကလဲပတ်လာအောင်နိုးလာအောင်လို့တရားနဲ့နှိုးပစ်လိုက်တာနှိုးပစ်လိုက်တဲ့အတွက်ကြောင့်မလို့ ရှင်ကုဏ္ဏညမှာခန္တန်တမှာရှိတဲ့တတ္တာစတဲ့အိန္ဒိတွေကရင့်ကျက်ပြီးတော့အဲ့ဒီတရားဆုံးတဲ့အချိန်မှာဘာဖြစ်သွားလဲသောတာပန်ဖြစ်သွားတယ်အဲ့ဒါသူ့ရဲ့ဆက်လဲသွားပြီတဲ့ဒါတော့ဦးဇင်းတို့ရှိမှ ရှိနေတဲ့တတ္တာစတဲ့အိန္ဒိတွေဟာအဲ့ဒါလိုလဲပတ်အောင်နှိုးပေးနေရမယ်ဒါတော့တစ်ခါတလေမှာဒါကြောင့်မလို့သိတယ်မို့လားလူတွေကစိတ်ညစ်နေပြီတောကတွေရောက်နေပြီ ဟာပင်မမှုတွေများနေပြီစိတ်တရားတခါတည်းတစ်ချင်းလုံးဖိစီးမှုတွေများပြီဆိုလို့ရှိရင်အဲ့ဒီဟာတွေကြာသွားတာအဲ့ဒီ level တွေကကြာသွားတာစိတ်တွေရှုပ်ထွေးပြီးကိုယ့်ကိုယ်ကိုဘာမှန်းတောင်မသိအောင်ခုနဟိုတကလည်းအဲ့ဒါတွေထည့်ပြောနေတာပဲနော်ဆိုတော့ကကြတော့ကိုယ်စိတ်တွေရှင်းအောင်ဘာလို့ ਆ လဲဆိုတော့တရားလေးနာလိုက်တရားလေးနားထောင်လိုက်တော့ဘာဖြစ်သွားလဲပြန်ကြည်သွားတာမဟုတ်လားနေသာထိုင်သာလေးရှိသွားတယ်စောစောတုန်းကရေထဲမှာဆိုးတယ်လို့လို့တက်တယ်လို့လို့ထိုင်မရထမရစားမရအိတ်လည်းမပြော ဟိုလူနေလဲစကားမပြောချင်းအလုတ်သွားလုံးပဲလို့ဇပွဲထိုင်လိုက်တော့လဲလုံးလို့ရလားမရဘူးဘာမှထောက်တည်လဲမရဘူးအဲ့ဒါကစိတ်တွေရဲ့စူးစိမှုအားနည်းနေတာဒါတော့ပြေးလွှားနေတဲ့စိတ်တွေကိုပြန်ပြီးတော့ငြိမ်ပြီး organize ဖြစ်အောင်လို့တရားလေးနားလိုက်တော့သူ့အနေနဲ့သူစိတ်ကလေးတွေအနေထိုင်ပြန်ကျသွားတာဆိုတဲ့အခါကျတော့စိတ်ကလေးတွေမကြည်လည်လာဘူးလားအဲ့ဒါတတ္တာဆိုတဲ့စိတ်ကနိုးလာတာတတ္တာဆိုတာယုံကြည်တာမဟုတ်လားတရားကိုယုံလိုက်တဲ့အတွက်စိတ်ကဘာဖြစ်သွားလဲကြည်သွားတယ် ယုံနာနဲ့ကြည်တာအဲ့ဒါပြောတာတရားပေါ်မှာယုံတယ်ဘုရားပေါ်မှာယုံတယ်ယုံတဲ့အတွက်တရားကဘာဖြစ်လဲဆိုချစ်ချင်းစိတ်ကိုချစ်ချင်းတခါတည်းကြိုးပေးတာနော်အကာလီကောစောင့်เสียလို့သေးလားမလိုဘူးကဲမနေ့ပြန်တစ်ဘက်ကစောင့်เสียနောက်ဘက်စောင့်เสียမလိုအခုနားထောင်လို့လေနားထောင်လိုက်တာနဲ့တရားတဲ့ကိုစိတ်လဲဆက်လဲရောအသိဉာဏ်ကလေးကနေတဆင့်ဟိုးကနှလုံးသားမှာနောက်ကျပြီးတော့မှအနေထနေတဲ့စိတ်တွေကအနေကျသွားတယ် ပူလောင်ပြီးရောက်ရက်ခတ်နေတဲ့စိတ်တွေကအေးပြီးတည်ငြိမ်သွားတယ်အဲ့ဒါဟာကြည်သွားတာပဲတောက်ရီခုထက်မှရှိနေတဲ့အနယ်တွေဟာနော်သူအောက်ကိုပြန်ကျသွားတဲ့ခါရေပြန်ကြည်မသွားဘူးလားပြန်ကြည်သွားတယ်လို့မျိုးပါဒါတော့ကိလေသာတိဟုသောနိဝရဏတိဟုသောအနယ်တွေထပြီးပူလောင်နေပြီဆိုရင်တရားတိဟုသောနော်အေးတက်နေချလိုက်အေးပြီးကြည်ပြီးတော့အနယ်ထိုင်သွားတယ်အဲ့ဒါကိုပြောတာဒါတော့အဲ့ဒီချိန်ခါမှာစိတ်တွေကြည်လင်လာတဲ့ခါကျတော့မိမိတို့က ဝိပဿနာရှုရင်ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းဒီစိတ်ဟာကောင်းရင်ကောင်းတဲ့တိုင်းမကောင်းရင်မကောင်းတဲ့တိုင်းဟာမကောင်းရင်လည်းမကောင်းတဲ့တိုင်းကိုကမိမိကရှောင်လို့ရတယ်ပယ်လို့ရတယ်ကောင်းတယ်ဆိုရင်လည်းဆက်ပြီးတော့အလုပ်လုပ်လို့ရပြီဘာဖြစ်လို့လဲဆိုအကောင်းအဆိုးကိုတေချာပြန်သိသွားလို့ဒါကြောင့်မိမိတို့တန်တမာရှိနေတဲ့တတပညာစတဲ့အိန္ဒိတွေကအမြဲတမ်းနိုးနေရမယ်အခုမြတ်စွာဘုရားရဲ့ဓမ္မစစ်ကြာဒွေမေဘိခွေစုပြီးတော့ဟောလိုက်တော့ရှင်ကုဏ္ဏညရဲ့ တန်တန်မှာရှိတဲ့တတ္တာဆိုတဲ့စိတ်တွေချစ်ချင်းတခါတော့ဝုန်းဆိုထားနိုးပြီးတော့တရားလဲဆုံးမှာဖြစ်သွားလဲသောတာပန်ဖြစ်သွားပြီ။ကဲဦးဇင်းတို့လည်းနှိုးလာတာကြာပြီ။ကြာတော့ကြာပြီဒါပေမဲ့ခက်တာဗမာပြည်မှာအင်တာနက်ဖွင့်ရတယ်လို့ဖြစ်နေ။ဝိချာဝိချာနဲ့လဲတော့လဲတယ်ပွင့်ရလား။မပွင့်ဘူးစာတပိုက်ဖတ်ဖို့အတွက်မလေးဖွင့်ပြီးသွားအိတ်နေတရင်နှိုးပြန်လာလဲတော့ရှိသေးတယ်။လဲရလားတော့မမင်းနဲ့ပွင့်ကောမပွင့်ဘူး။အဲ့တော့ဦးဇင်းတို့လည်းလဲတော့လဲတယ်။ ပွင့်လာရလားဘယ်ပွင့်မလဲကျုပ်တို့ကဗမာပြည်ကလာတာလဲပဲလဲနေတာဟုတ်လားဖះသွားလဲလဲနေကြတာပဲရိတ်သာသွားလဲလဲနေတာတန်တရားကြတော့လဲอืมဆက်ပြီးတော့လဲလိုက်ကြသေးတာပေါ့လေမပွင့်နဲ့ဟုတ်လားအဲ့တော့ကောင်းပြီဒီနေရာမှာရှင်ကုဋေညာကြီးကတော့အဲ့ဒီလဲတာအခုရက်သွားပြီတန်တရားလဲတာဟိုတတန်တရားလုံးလဲလာတာ အခုသောတာပန်ဖြစ်တယ်ဆိုကြတဲ့ဒီလိုအပယ်လေးပါးအတွက်လုံးဝသူမလဲတော့ပြန်ပြီးလဲပါဦးမလားနောက်ပြန်မလှဲ့တော့ဘူးလေဒါသူလဲတာတပိုင်းတစ်စသူရက်နေပြီဒါကြောင့်ကောင်းပြီအဲ့ဒီလိုမျိုးတရားဆက်ဓမ္မနဲ့ဆက်ကမှာမိမိတို့လည်းပဲရှင်ကုဋေညာကြီးတန်တန်မှာလဲရှင်းနေတဲ့တတ္တပညာစတဲ့အိန္ဒိတွေတွေနို့ထလဲပတ်သွားတယ်လို့မျိုးကိုယ်မှာရှိတဲ့တတ္တပညာစတဲ့အိန္ဒိတွေတွေလည်းမအဲငုံနေရင်ပေါ်အောင်လို့နိုးနေရင်လည်းပြန်ပြီးအားကောင်းအောင်လို့ ရှေ့နေပြီရှေ့ကိုတိုးပြီးအားကောင်းပြီဆိုလဲရှင်းကြည့်အောင်လုပ်အောင်လို့ဆိုလိုတယ်နော်ကောင်းပြီတခါအဲ့ဒီဓမ္မစစ်ကြာဆိုတဲ့တရားကြီးကိုဟောလိုက်တဲ့အချိန်ခါမှာဒါကိုသုံးထားတာကဦးဇင်းတို့ပါဠိမှာရှိတယ်ဓမ္မစစ်ကံပဝတိတံနောက်တစ်လုံးကအဲ့ဒီစကားလုံးသိအရေးကြီးတယ်ဒီနေ့ခေတ်လူတွေမှာ statement တစ်ခုထုတ်တယ်မဟုတ်လားသူ့နယ်ပယ်နဲ့သူ statement တွေမထုတ်ဘူးလားသိပ္ပံလည်းသိပ္ပံလည်းရောက်ဝိဇ္ဇာလည်းဝိဇ္ဇာပညာရလည်းရောက် မိမိတို့တွေ့ရှိချက်တွေကိုသူတို့ပညာရှင်လောကမှာမှ statement ထုတ်တယ်ဆိုတာစိန်ခေါ်လိုက်တာပဲသူတွေ့ထားတဲ့တွေ့ရှိချက်သည်မမှားဘူးဒါတော့ပညာရှင်လောကကိုချပြလိုက်တဲ့အခါမှာသူတို့ဘာဖြစ်လာလဲဆိုတော့သူလို level တူသူလိုအဆင့်တူတွေကဘာဖြစ်လာလဲဖတ်မယ်ကြည့်မယ်မဟုတ်ဘူးဆိုရင်ဘာလုပ်ကြရမလဲညင်းကြပြီလေရှေ့ကိုထုတ်ပစ်လိုက်တယ်ဒါမင်းတို့ကြည့်ကြညင်းညင်းကြတာပဲဆိုတော့အဲ့ဒီလိုမျိုးလောကတွေကိုထုတ်ပစ်လိုက်တာထုတ်ပစ်လိုက်တဲ့အခါကျတော့ ဘာသာရေးလောကမှာဘာသာရေးတည်းမကဘူးမိမိတို့ဟောဒီစစ်ကြောလာအနန္တမှာရှိနေတဲ့ဟောဒီအခုနကစောစောတော့ကပြောခဲ့တယ်လောက၌ယဟန်ဖြစ်စေအဲ့ဒါလေးပြန်ဖတ်စမ်းပါလောက၌စောစောလေးကမြန်မာပြန်ပါလေ တော်ပြီအဲ့မှာရက်လိုက်အဲ့ဒါသူ့ရဲ့ဂုံတူးပဲနော်တေးသေးချာချာစာကိုလေးလေးနဲ့ခေါင်းအေးအေးလေးထားပြီးတော့ဖတ်ဖတ်ပြန်ဖတ်ခဲ့ကြလားမသိပါဘူးလောက၌ဆိုတာဒီလောကတစ်ခုလုံးကြီးကိုပြောတာအဲ့ဒါကြွေးကြော်ခြင်းထုတ်တာနော်ဒါကိုပေါ်ပေါ်ကလေးမစင်စားနဲ့မြတ်စွာဘုရားအဲ့ဒီလိုကြွေးကြော်နေဖို့ဘယ်လောက်ရင်းခဲ့ရလဲခင်ဗျားတို့ကသင်္นานနဲ့ရောက်ရင်မကြားခြင်းအဆုံးကြားနေရတာဟုတ်လားလေးစင်ခြင်းနဲ့ကဘာတသိန်း အရင်အနည်းလုပ် investment လုပ်ခဲ့ရတာသူရဲ့အချိန်တွေသားတွေမရတဲ့ဇနီးတွေအကုန်လုံးစီးပွားဥစ္စာအသက်ပေါင်းမြောက်များစွာဘယ်လောက်ရင်းနှီးခဲ့ရလဲဒါကိုကြွကြော်ဖို့အဲ့ဒါလောက်အချိန်အချာကြီးယူပြီးကကြမှာကိုင်းမင်းတို့ချပြလိုက်တယ်ဟောဒီမှာငါတရားအဲ့လိုချပြတာချပြတဲ့အခါကျ तू ချပြတဲ့ဟောဒီသစ္စာလေးပါဓမ္မစစ်ကြတရားမေဇိမပရိပဒလမ်းစဉ်ကိုလောက၌တဲ့အဲ့ဒါယဟန်ဖြစ်စေပုံနာဖြစ်စေနတ်ဖြစ်စေမြမာဖြစ်စေ မာနဖြစ်စေပေါ့လေပြမဖြစ်စေအခြားတစုံတယောက်သောဖြစ်စေတစုံတယောက်ဖြစ်စေပြန်မနစ်စေနိုင်သောမတားမြစ်နိုင်သောအတုမရှိသောဤဓမ္မစကြာတရားတော်ကိုတဲ့ပြောချင်တာကဘသူမှ argument လုပ်လို့မရဘူးလို့ပြောတာဘသူမှ reason ပြပြီးတော့ပယ်ချလို့မရဘူးဒီ statement ကိုအဲ့ဒါမျိုးဆိုတဲ့အခါကျတော့အလွဲဆုံးပြောမယ်အလုံးသိပြီသားတစ္ဆကပရဘက်ကဦးဇုံတို့က story ဖတ်တဲ့အခါမှာတော့ကို ကိုယ်တိုင်ဝင်းနေရတာမဟုတ်တဲ့အတွက်ဒါကိုသေးသေးမောမောလေးလို့ထင်ပါမဟုတ်ဘူးအဲ့ဒါဟာ one by one အကြည့်အကျယ် challenge လုပ်တာနော် तू သွားတဲ့အခါမှာကြောက်ကမန်းလီလီကြီးဝေသာလီမှာရှိနေတဲ့မင်းသားတွေကလည်း तू ចောင်းတွတ်တွေကြီးပဲ तू institution ကထွက်တာကြီးပဲ तू တပည့်တွေကြီးပဲလွတ်တော်တော့မှဇီဝတာဟေးမင်းတို့ကောင်နဲ့လက်ခတ်ကြဆိုတော့ဟောဆရာကြီးလေလက်ရတယ်လက်ကြောက်ရတယ်လွတ်တော်ဇီဝရထားခဲ့ရတယ်သူနောက်ကလိုက်သွားရတယ်မြတ်စွာဘုရားနဲ့ငါသွားညင်းမယ်အတ္တအနတ္တဝါဒကို နောက်အနတ္တလက္ခဏာတစ်ချက်ပါထပ်ပါလိမ့်မယ်အဲ့ဒါမျိုးဆိုဟာပညာရှိပွဲအကုန်လုံးရှိသမျှတစ်မျိုးလုံးထွက်ပြီးတော့မှဒီမဟောင်တော်တဲ့ကိုမြတ်စွာဘုရားသူတို့ပြိတ္တကြီးလဲမြို့လုံးကျွတ်လာမှာဆိုတာသိလို့သူကမြတ်စွာဘုရားကိုလုံးဝမလှုပ်နိုင်အောင်အရင်သူတို့လိုအပိုင်အနတ်အတ္တနဲ့သူကင်ပြီးတော့တခါတည်းလူတယောက်ကိုဟိုစိတ်သေးသေးကလေးကိုတခါတည်းကြိုးတွေနဲ့တုပ်ပြီးတော့မှအကြီးကျယ်ကင်ပြီးတော့ပေါက်တဲ့ဟိုတဲ့လှုပ်တယ်လို့ heavyweight champion ဟိုတဲ့လှုပ်တဲ့လူကခါတည်းဒီစိတ်ကလေးကိုကြိုးလင်းနဲ့တုပ်သေးတယ်ကင်ပေါက်တယ်ဆိုတာခံနိုင်သေးရလား အဲ့ဒီလိုမျိုးသူကစိတ်ကူးလာတာမြတ်စွာဘုရားကိုလုံးဝကုန်မတခါတည်းဟောဒီနေရာလွတ်ထွက်သွားအောင်အရှက်ကွဲသွားအောင်ပျောက်ထွက်သွားအောင်လုပ်ပလိုက်တာအဲ့ဒီလိုအကျမ်းနေလာတာတိတိမောမမတဲ့နေဒီကိစ္စကျင်ဒါနဲ့နဲ့နော်နော်ကိစ္စကျင်မဟုတ်ဘူးတရက်တပြီလုံးကြီးဝရမ်းလောက်လာတာပညာရှင်လောကကြီးอ่ะဒါကိုဒီနေ့ခေတ်လို့ပြောရင်ဒီပြည်နိုင်ငံကလည်းပဲဒီနေ့ခေတ်တာဆိုရင်တော့ live နဲ့ live show နဲ့ကြည့်နေကြမှာပဲ TV ကနေတစ်ဆက်တကဘာလုံးစစ်ကြဝလာလုံးကစိတ်ဝင်စားနေတယ် အဲဒီလိုမျိုးမြတ်စွာဘုရားရဲ့အနတ္တကိုအတ္တနဲ့အပိုင်ထိုးဖို့လောက်တာဒါကြောင့်မလို့အောင်ရရှိပါတယ်မှာသူ့ကိုထည့်ထားတာစဉ်းစားကြည့်လိုက်လေဒီပြလူသူ့ကိုခံနိုင်မှာမလားလို့မခံနိုင်ဘူး तू ကတခါတည်း तू နောက်ဆုံးပြောတဲ့စကားရှိတယ်ကြောက်ရွံ့နဲ့ तू စကားပြောနေကြောက်ရွံ့ကသူ့ကိုခေါင်းညင်းရမယ်လို့ပြောတယ် तू ပြောတာဒီပြလူမဟုတ်ဘူးတဲ့ငုံတွေပြောရင်တောင်ခေါင်းညင်းနေဆိုတာဒါတော့အဲ့ဒါဟာမြတ်စွာဘုရားရဲ့အတ္တအနတ္တဝါဒကို तू အတ္တဝါဒနဲ့လာလှမ်းတာ လာပြီးတော့လှန်တာသူ reason အများကြီးပေးတယ်ထားပါတော့အဲ့ဒီလိုမျိုး reason ပြပြီးတော့ဒီမြတ်စွာဘုရားဟောတဲ့ maxima principle လမ်းစဉ်သစ္စာ၄ပါးလမ်းစဉ်ကိုမှားတယ်ရဲ့လို့ဘယ်သူမှလာပြီးတော့မငင်းနိုင်မခွန်နိုင်မတားမြစ်နိုင်ဘူးမပယ်နိုင်ဘူးလို့ပြောတာအဲ့ aptivityan ဆိုတာဒီစကလုံးကိုလာဝေဖန်ပါလာဆန့်စစ်ပါ လာလှုပ်ကြည့်ပါ လာကြင့်ကြည့်ပါအဲ့ဒီလိုမျိုး ဒီလိုစင်ခွန်နိုင်မှုဆိုတာလွယ်တာမဟုတ်ဘူးပြီးတော့လည်းပြန်ပြီးတော့ကိုယ့်ရဲ့ mental image ကိုလည်းမပြောက်စင်နဲ့ဒါဟာမြတ်စွာဘုရားရဲ့သာသနာရဲ့ပထမဆုံးသောတရားဒါမြတ်စွာဘုရားရဲ့အဆိုတင်သွင်းမှုပဲနော်ဒါ religious platform ပါငါဝါဒရဲ့အခြေခံကတော့ဒီတရားတွေပဲဆိုပြီးတော့မှဒါမြတ်စွာဘုရားတင်ပြလိုက်တာဓမ္မစကြာပြီးတဲ့အချိန်ကမှဟောဒီဟောလိုက်ပြီးသားဓမ္မစကြာကိုအခုလောလောဆယ်မှာလူတွေမရှိပေမဲ့ဘယ်သူတွေရှိလဲ နတ်တွေကန့်ကွက်လို့ရတာပေါ့နတ်တွေထားကြွေးကြော်လို့ရတာပေါ့အဲ့ဒီလိုမျိုးနတ်တွေပြမာတွေတရားတွေဘယ်သူမှလည်းထားကန့်ကွက်လို့မရဘူးလို့ဆိုလိုတာဒါကြောင့်မြတ်စွာဘုရားဒီပေးလိုက်တော့တရားတိဟုသောဘီးကြီးကိုလောကနဲ့မြည်ခဲ့သို့သောလူနဲ့ပြမာတတ္တဝါဒုတိယောကမြတ်အရက်လဲအလဲရက်သွားအောင် နောက်သို့ပြန်ဆုတ်သွားအောင် မတတ်နိုင်ဝါမှားရွနေကြောင်မြည်သူကမြတ်မထောက်ပြနိုင်အဲ့ဒါကိုပြောတာအဲ့ဒီချိန်အဲ့ဒီခါတော့ကတကယ်ကိုမှလူပန်ဒိတ်ကြီးတွေစာဒူးကြီးတွေ နာမည်ကြီးတဲ့တကယ်ဟိုတကယ်ဒီနေ့ခေတ်လို့ပြောမယ်ဆိုရင် institution ကနေတကယ် tech တို့ professor ကြီးတွေရှိတာပဲသူခေတ်ကလည်းဒါကြီးတွေကနေဘယ်သူမှဒါကိုမှားတယ်လို့မကန့်ကွက်နိုင်ဘူးတဲ့ဒါကြောင့်ဒုက္ခငြင်းချောင်းမေဇိမပရိပဒလမ်းစဉ်မှာမှားရွေ့နေကြောင်းမြည်သူကမြမပြောနိုင်သစ္စာလေးပါးကိုလည်း၅ပါးသို့မဟုတ်၃ပါးလို့တိုးလို့တော်လကောင်ရှော့လို့တော်လကောင်မရဘူးဒါ မြတ်စွာဘုရားကသစ္စာ၄ပါးကိုစလိုက်တယ်သစ္စာဘယ်နှပါ၄ပါးဘာတွေဘာတွေအေး၄ပါးရှိတယ်ကဲအဲ့ဒါကို၅ပါးလို့ဘယ်သူမှလာတိုးလို့မရဘူးဟာတပါးပို့ပါတယ်၃ပါးလို့လည်းဘယ်သူမှလာလျှော့လို့မရဘူးလို့ပြောတာအတိအကျကွတ်တိဟောတာတာအပိုလိုမရှိ no more no less အပိုလိုမရှိအဲ့တော့တခါလာသေးတယ်နောက်ထပ် မြတ်စွာဘုရားကဒုက္ခသစ္စာမဟုတ်တဲ့ဇာတိပိဒုက္ခသဒ္ဓါပိဒုက္ခဇာတိပိဒုက္ခမရဏပိဒုက္ခမဟုတ်ဘူးလားဒါကိုလည်းပဲဇာတိပိသူဇာတိပိဒုက္ခသဒ္ဓါပိဒုက္ခဒီလိုဟောတာရှိရလားမြတ်စွာဘုရားဒုက္ခကိုဒုက္ခလို့ပြန်ပြောင်းမဟောပါဘူးမဟောနိုင်ဘူးလို့ပြောတာပြန်ပြီးတော့အဲ့လိုပြောင်းပြန်မြတ်စွာဘုရားဟောကြည့်တယ်ကိုပြောင်းပြန်ဖြစ်အောင်ဘယ်သူမှထမထောက်နိုင်ဘူးလို့ပြောတာနော်မရဏပိဒုက္ခလည်းမရှိပါဘူးမရဏပိဒုက္ခပဲရှိတယ်ဟုတ်တယ်မလားသေမတော့ဒုက္ခရောက်တာကြီးဘယ်သူမှရီးပြီးတော့သဘောကျနေတာမရှိဘူး နော်ကိုယ်တိုင်သိရင်ပြောတာလေသူများရန်သူသိရင်တော့သဘောချမှာပေါ့ဗျာဟုတ်လားဒါကပြောတာဒါတော့ကောင်းပြီဒုက္ခသစ္စာလည်းမှားတယ်လို့မပြောနဲ့သလိုဒုက္ခအကြောင်းကလည်းပဲသမှုရိယမဟုတ်ပါဘူးလို့ထမကန့်ကွက်နိုင်ဘူးဟာရှင်ဗျာဒီဒုက္ခသစ္စာတော့မှန်ပါတယ်ဇာတိဇာတိကြောင့်ဒုက္ခပြည့်တဲ့သရာကြောင့်ဒုက္ခပြည့်ဒါလည်းမှန်ပါတယ်နော်ပိယိတံပြောကဒုက္ခအပိယိတံအဲတံပြောကဒုက္ခနော်တံပိယိတံပြောကဒုက္ခဒီဟာတွေလည်းမှန်ပါတယ်ဒါပေမဲ့ အဲ့ဒီဒုက္ခဖြစ်အောင်ကအရှင်ဘုရားပြောသလိုလောဘလောက်တာမဟုတ်ပါဘူးဒီလိုဗြမာကြီးတွေထာဝရကြီးတွေ God တွေကနေပြီးတော့လောက်တာပါလို့အဲ့ဒီလိုမှားယွင်းတဲ့နော်ဒီဝိသမဟိတုဒိဋ္ဌိလို့ခေါ်တယ်မှားယွင်းတဲ့အကြောင်းပြခြင်းနဲ့လည်းပဲလောဘနေရာမှာဒီပြင်ဗြမာတရားထာဝရဘုရားထိုးလို့မရဘူးအဲ့ဒါကိုဦးဇင်းတို့ပါဠိလိုခေါ်ရင်အဟိတုကဒိဋ္ဌိလို့ခေါ်တယ်အဲ့မနော်ဒီဝိသမဟိတုဒိဋ္ဌိခေါ်တယ်ဝိသမဆိုတာအကြောင်းကိုတော့လက်ခံတယ်ဒါပေမဲ့မှားယွင်းတဲ့ reason နဲ့သူက အကြောင်းမှားကြီးထည့်ထားတာဒီလိုလဲလာထည့်လို့မရဘူးတဲ့ဒုက္ခအကြောင်းဒီဘယ်သူပဲလဲသမုဒိယလောဘပဲဖြစ်တယ်လောဘကြောင့်ဘာဖြစ်ဒုက္ခဖြစ်တယ်အဲ့ဒါကိုလည်းအဲ့ဒီလိုမျိုးဟိုကပောက်တိကပောက်ချောက်ဖြစ်အောင်လို့မလုံနှိမ့်သလိုအာရှင်ဗျာဒုက္ခဆိုတာဒီဘဝကြမှာမွေးဒီဘဝကြမှာဖြစ်ဒီဘဝပြီးရင်မရှိတော့ဘူးဆိုပြီးတော့လည်းပဲအကြောင်းမရှိဘဲနဲ့ပေါ်လာတဲ့ဒုက္ခလို့အာဟိတုကဒိဋ္ဌိအနေနဲ့လည်းပြောလို့မရဘူးတဲ့ဒါမျိုး လူတွေဟာပညာတတ်ရင်တတ်တယ်လို့ကပောက်တိကပောက်ချဟိုထိုးဒီလက်ဟိုပြောဒီပြောနဲ့အဲ့ဒါလိုလည်းပဲဘယ်သူကမှလူနဲ့ပြမတတ်တော့ဘယ်သူကမှလာလှဲ့လို့မရဘူးဖခင်တရားတွေကိုဟိုလိုရိမ့်သွားအောင်ရိမ့်သွားအောင်လွဲသွားအောင်တခါတည်း direction ပြောင်းသွားအောင်ဘယ်သူမှမလုပ်နိုင်ဘူးလို့ဆိုလိုတယ်ဒါနည်းနည်းတော့မဟုတ်ဘူးနော်ဒီပြင်မစင်းစားနဲ့ခင်ဗျားတို့အခု meeting တစ်ခုရှိတယ် propose တစ်ခုလုပ်ကြည့်ပါလားလို့လူတွေကဘာဖြစ်လာလဲဟာ ကိုစည်းဝေးလေး meeting လေးထဲမှာတောင်ညင်းလိုက်ကြတာခုံလိုက်ကြတာပြောမနေနဲ့ကနော်တကဘာလုံးကြီးနဲ့ချပြလိုက်တဲ့ဟာကြီးကိုမညင်းမရှိပါမလားညင်းတယ်နော်မြတ်စွာဘုရားတော့ပြောတယ်ငါတော့မညစ်ပါဘူးကွာတဲ့လောကကြီးငါလာလာညင်းတာပါတဲ့မြတ်စွာဘုရားပြောတယ်ပုပ္ပတုတ်တဲ့မပြောတတ်တာရှိတယ်နော်လောကကမရဝေးတွေဒီတဲ့ငါရှိလာလာညင်းကြတာပါတဲ့နော်ငါတော့မညင်းပါဘူးတဲ့အဲ့တော့အဲ့ဒါမျိုးတွေ လူတွေကလူနဲ့ပြမှာတတ်တော်သူဥတယောက်ဘယ်သူကမှဒီဟာကြီးကိုမှားအောင်လည်းမလုပ်နိုင်ဘူးမေကင်ရှစ်ပါးကိုလည်းခုနှစ်ပါးလို့မပြောနိုင်ဘူးနော်ဒီမေကင်တွေဟာတမာတိတိဆိုင်တဲ့မေကင်တွေကလူတယောက်ကိုကြီးပွားတွတ်တဲ့ကြောင့်ရအောင်ပို့ပေးနိုင်တဲ့အကြောင်းတရားလည်းမဟုတ်ဘူးလို့ဒါကိုလည်းလာကန့်ကွက်လို့မရဘူးနှုတ်ကြည့်လိုက်လေမှန်တဲ့အတွေးမှန်တဲ့အသည့်မှန်တဲ့အတွေးမှန်တဲ့စကားမှန်တဲ့အတေမဝမ်းကြောင့်မှန်တဲ့အလုပ်မှန်တဲ့အဲတတိ မှန်ကန်တဲ့အာထုံမှုမှန်ကန်တဲ့တည်ကြည်မှုအဲ့ဒီဟာတွေကိုနှုတ်လိုက်စမ်းလူတယောက်အကောင်းဖြစ်ပါမလားမရှိတော့ပြီးပြီလူတယောက်ကိုအထက်မှာရှိနေတဲ့ factor အကုန်လုံးဆွဲနှုတ်လိုက်တယ်လို့ပဲဇီဝရုပ်ဇီဝဓာတ်တွေကိုဆွဲနှုတ်လိုက်တယ်လို့ပဲအကောင်အခွန်ပဲကြံခဲ့မှာဒါတော့လူတွေမှာအဲ့ဒီတရားအကောင်းတွေကိုနှုတ်လိုက်လို့ရှိရင်ဘာတွေပဲကြံတော့မလဲဆိုတော့မကောင်းတာတွေပဲကြံပါဘူးဟုတ်တယ်မဟုတ်လားသူတို့ကကအများနဲ့အားပြိုင်တယ် ဒါတော့ကောင်းပြီအဲ့ဒီတော့အဲ့ဒါတွေကိုဒီ making ship ဟာကြီးပွားတိုးတက်ကြောင်းအတွက်တော်လကောင်းတန်တရားကထွက်မြောက်ရေးလမ်းစဉ်အတွက်ဝိမု ക്തി ဒုက္ခကိုရဖို့တော်လကောင်းမှားတယ်မဟုတ်ဘူးလို့လည်းပဲဘယ်သူမှထကန့်ကိုလို့မရဘူးတဲ့အရေးအတွက်ကိုလည်း၈ပါးမဟုတ်ဘူးကွာ၉ပါးဟာ9ပါးကွာလို့လည်းဒီလိုတိုးလို့လျှော့လို့မရဘူးလို့ပြောတာအဲကြောင့်အဲ့ဒီလိုမျိုးဘသူတွေကမှလာပြီးပြင်နိုင်ပြောင်းနိုင်အကြောင်းမှားတွေကိုထက်နိုင်တဲ့အကြောင်းမရှိတဲ့အတွက်ကြောင့်အဲ့ဒါမျိုးကိုအပတိဝတ္တိယံ အဲ့ဒါဆိုလို့တယ်နော်ဒီ activity ရံကအမတန်လင်းနေပါတယ်ဒါတည်းအကျဲကြီးစဉ်းစားလို့ရသေးတယ်အဲကြောင့်ကိုစဉ်းစားမှာကနော်ကို meeting လေးတစ်ခုရှိတာတော့ propose တစ်ခုတင်လိုက်ရင်လူတွေဟာညင်းလို့ခုံလို့မဆုံးဘူးဟိုလိုကမဖြစ်နိုင်ဘူးလားဒီလိုကမဖြစ်နိုင်ဘူးလားဒါကိုကနောက်မှလွှတ်ရင်ကမရဘူးလားဘသူဘာဖြစ်လားညာဖြစ်လားနဲ့မငင်းညာဘူးလားငင်းညာတယ်မြတ်စွာဘုရားအဲ့ဒီလိုကလေးကိုယိုပေါက်လိုပေါက်ပြင်ပေါက်တစ်ခုကလေးအဖျားလေးနဲ့ထောက်ဆရာမရှိအောင်အပြည့်အစုံကေဝလပြိပုံဏလို့ခေါ်တယ်ပါဠိလိုဗါတယ်လဲ ကေဝလပြိပုံနာအလုံးစုံအပြည့်စုံ totally perfect လို့ပြောတာပေါ့အင်္ဂလိပ်လိုပြောခြင်းလုံးဝ perfect perfect မှာ totally perfect ဘယ်နာကမှထောက်ဆရာမရှိဘူးကေဝလပြိပုံနာဆိုအလုံးစုံအပြည့်စုံလို့ပြောတာထောက်လို့ပြုလို့ပြင်လို့ထဲ့လို့မရှိလောက်ဆရာမလို့တော့ဘူးအဲ့ဒီလိုမျိုးထောက်ဆရာထဲ့ဆရာ ပြုဆရာပြင်ဆရာမရှိတာကိုနော်အပတိဝိတ္တိယံလို့အဲ့ဒါလို့မှတ်ပါ ဒါဓမ္မစစ်ကြာရွတ်တဲ့အခါအဲ့ဒီစကလုံးလေးတွေကိုရောက်ပြီဆိုရင်ဒါလေးကိုကောင်းတဲ့ဟာပြန်ပြီးတော့တတိယမြတ်စွာဘုရားရဲ့ဂုဏ်ကိုဒါမှကြည်ညိုလို့ကောင်းတာသို့မဟုတ်ဆိုရင်အာရွတ်လိုက်ပြီးပြီးရောဟာလာဘာမှမကြံဖြစ်လိမ့်မယ်ဒါကြောင့်ကောင်းပြီမြတ်စွာဘုရားရဲ့ဒီတရားတော်တွေဟာအဲ့ဒီလိုမျိုးမိမိတို့လွတ်မြောက်ကြောင်းတွေကိုဒီလိုကျင့်ရမယ်ဒီလိုကျင့်ရမယ်ဆိုပြီးတော့ဒီကြိုးကျင့်ကြံကြိုးကိုအားထုတ်မှုတွေကိုလည်းမြတ်စွာဘုရားကနော်သူကဒီလိုလမ်းညွှန်ပြတယ်ဒါမိမိတို့ဘက်ကတာဝန်ကဘာလုပ်ရမလဲ ကျင့်ရကြံရမယ်ဆိုပြီးတော့ဒီလိုအပေးနဲ့အယူဒီလိုသွားတာနော်ဒါတော့ဒီလိုသွားတဲ့လမ်းစဉ်ကြီးကမှားပါတယ်ကွာဆိုပြီးတော့မှလဲဟာမဟုတ်ဘူးခမရကဖရားပဲဗျာကျုပ်တို့ကထာဝရအဲကျုပ်တို့ကလူသားတွေပဲခမရအကုန်လုံးကယ်ဘောဗျာဆိုလို့ဟေးနော်ငါတို့ဖရားတွေဆိုတာနီးပဲပေးတာတဲ့နော်ကျောင်းဆရာစာတင်တယ်လို့ပဲလေဟုတ်တော့မဟုတ်လားကျောင်းကဆရာစာတင်ဆိုဒီလိုတင်ဒီလိုမှတ်ဒီလိုကြည့်ဆိုပြီးတော့သူနှုတ်တွေပဲချပေးမှာပဲလုံနီးတွက်နီးတွေပဲပေးမှာပဲဒါပေမဲ့တခါတည်းခမရရတဲ့ဘွယ်ကျုပ်တခါတည်းပေးလိုက်ပြဆိုလို့ရရလား ရော့ပြယူသွားဆိုလို့ဘွဲ့လက်မကြီးပေးလိုက်တော့ကတတ်သလားမတတ်ဘူးလေဆရာနဲ့တပည့်သူ့တာဝန်ကိုတာဝန်လေသင်ရမှာဆရာတာဝန်ကျင့်ရမှာကတပည့်တာဝန်ဒါတော့မြတ်စွာဘုရားတခါတည်းခြာသွားတာလိုင်းတာဝန်ဟုတ်တယ်မြတ်တို့ဒီပြင်ဘာသာမှာလည်းပြောတာပဲလေသူကတော့တော်တော်ပြီးတော့ထားတောင်းတာ God helps ပါလေအာ those who help themselves ဟုတ်တယ်မလားမင်းတို့ဘာသာမင်းတို့ကြီးပွားတိုးတိုးဖို့တို့ကငါလာပြီးတော့ rely မလုပ်နေတယ် ကိုကိုဘာသာကိုလွတ်မြောက်အောင်ကြော်တဲ့ရအောင်လုပ်လို့ပြောတာနော်ဒါတော့ဘာထုလဲလို့ဘုရားဟောတာ ਨੇ တော့ဘုရားလမ်းစဉ်အတိုင်းပဲပြောဟုတ်တော့မလားလို့နော်ဒါတော့လူတွေဟာအထင်နဲ့ဒီလိုဖြစ်တယ်လို့ထင်တာဒါပေမဲ့တကယ်လို့ဒါဖြစ်တယ်ဆိုလို့ချင်းဒီနေ့ခေတ်လူသားတွေတိုးတက်နေတာတွေကဘယ်နဲ့ပါလဲဘယ်ဘုရားပါလဲကျုပ်တို့ကဟောဒီလိုမျိုးကြီးပြားကြီးတခါတည်းပြောင်းတိဆောက်ပေးဗျာ gain ကျုပ်တို့အစင်တယ်လဲအိမ်မတက်နေမလဲရလား မရပါဘူးဘယ်မှမပေးတယ်မရှိပါဘူးလူတွေပဲလှုပ်လူတွေပဲတီထားတာပါဟုတ်တယ်မဟုတ်လားဒီမြို့ဒီရွာဒီလူတွေရဲ့ဒီနေ့ခေတ်တိုးတက်မှုအကုန်လုံးစားစရာတော့ဘာညာအကုန်လုံးကလူသားတွေရဲ့စွမ်းအားအသိဉာဏ်လောက်အားတွေနဲ့တိဆောက်ထားတာဒီကြီးပဲဒါကြောင့်မလို့မိမိကြီးပွားတိုးတက်ဖို့ဆိုလို့ရှိရင်မိမိတို့ရပြန်ပြီးတော့တိဆောက်ယူရတာပဲဒါကိုမြတ်စွာဘုရားအဲ့ဒါကိုပြောတာဒါတော့အဲ့ဒီလိုမျိုးလူသားလောကမှာနေကြတဲ့အခါမှာလူတွေရဲ့ကျင့်ဝတ်နဲ့တယောက်နဲ့တယောက်စီစီလုံးလုံးချစ်ချစ်ခင်ခင် နေနေအောင်ကြတော့မြတ်စွာဘုရားကျင့်စဉ်နေနဲ့နော်လောကကျင့်စဉ်ဓမ္မကျင့်စဉ်ဆိုအဲ့လိုကျင့်စဉ်တွေချပေးတာဒါမျိုးကိုလည်းပဲဒီထက်မှတစ်ခါတည်းအခြေချခဲ့တာပဲကဲကောင်းပြီ80တော့ဒါဒီညအပြီးတော့မှဆိုတော့တရားပြီးတဲ့အချိန်ကမှရှင်ကိုနေညဘာဖြစ်တယ်သောတာပန်ဖြစ်တယ်ဒါလူသားတွေကတယောက်ပဲကျွတ်သွားတယ်နော်တယောက်ပဲစစ်လွတ်လွတ်ကျွတ်ကျွတ်နိုးသွားတယ်ကျန်တဲ့၄ပါးနိုးရလားမနိုးသေးဘူးသူတို့ကတော့တခါတည်းဆက်လဲရအောင်မယ် ဒါတော့မြမာတွေကတော့78ဂရေလောက်ကျွတ်တန်းဝင်ပါတယ်တဲ့နတ်တွေကတော့အရေးအတွက်မရှိဘူးဒါလေးတွေလည်းမှတ်ထားပါတော့ဓမ္မစကြာဆုံးတဲ့အချိန်ကမှလူသားတွေကရှင်ကိုညသောတာပန်ဖြစ်တယ်မြမာတွေကတော့78ဂရေကျွတ်တန်းဝင်တယ်လို့အထက်ကရာတွေမှာဖွင့်ပြတယ်ဒါပေမဲ့နတ်တွေကတော့အရေးအတွက်ရှိရလားမရှိဘူးသူတို့ကဘာဖြစ်လို့အဲ့ဒါလောက်ကြီးများရတာလဲဆိုတော့သူတို့ရဲ့အသိဉာဏ်တွေဟာလူသားတွေရဲ့ဉာဏ်တွေအမတန်ထက်မြက်တယ်ဥပမာမြမာတွေဆိုလို့ရှိရင်နိဝရဏမရှိဘူးသူတို့ကဇန်နေနဲ့ပယ်ထားတယ် မရှိဘူးဆိုတာကလုံးဝတော့မဟုတ်ဘူးပေါ့နော်ဇန်ကြောင့်ဝိက္ခမဏဘာမြင်ပယ်ထားတယ်နတ်တွေကလည်းပဲသူတို့ကကံကောင်းတဲ့အတွက်သူတို့ကကာမတုဂရိပုံတွေမှာကောင်းတဲ့ဟာတွေဆိုတော့လူသားတွေတည်းအများကြီးညံနေကောင်းတာဖြစ်တယ်သူဘုရားတရားချစ်ချင်းနားလေတယ်ဒါပေမဲ့လူတွေမှာကျတော့ခတ်ထိုင်းတိုင်းခတ်ဖြည်းဖြည်းလဲနေတာလေခုနပြောလို့ဗမာပြည်အင်တာနက်ဖွင့်တယ်လို့ပဲနော်အိပဲအိပဲနဲ့လဲတော့ရှိသေးတာဒါကြောင့်လူသားသားတွေကတော့ဘသူပဲကျွတ်တယ်လဲရှင်ကုဏ္ဏညတဘာပဲသောတာပန်ဖြစ်စစ်လဲတယ်အဲကြောင့်ဒီရှင်ကုဏ္ဏညဒီလောက် နတ်မြမက78ကလေးနတ်နတ်တွေကအရေးအတွက်မရှိအောင်သူတို့ကျွတ်ပေမဲ့တန်ဖိုးချင်းကြတော့ကွာတယ်မြမ78ကလေးနတ်နတ်တွေကအရေးအတွက်မရှိလောက်ကျွတ်ပေမဲ့အဲ့ဒီနတ်မြမတွေကျွတ်တန်းဝင်တာကိုကြံတဲ့သူတွေကသာဓုခေါ်ရလားခေါ်ပါဘူးဗျာမြတ်စွာဘုရားနော်ရှင်ကုဋေညာကြီးတိတာကိုပဲဩဘာပေးတာကျွန်တော်ကောင်းပြီအဲ့ဒီချိန်ကလေးမှာအောက်ကလေးစာလေးဖတ်ကြည့်ပါအောင်နော်သူတို့ ကောင်းကြီးပေးတန်လေးကိုအဲ့ဒီစောစောလေးကကောင်းကြီးပေးတန်လေးစစ်ကြဝလာအနှံ့ဆိုတဲ့လေဣတိဟဒေနာကောင်းပြီအဲ့ဒါလေးပဲထားလိုက်ပါတော့နော် ဒီနေရာမှာက အခုနကဒီဘုံမစိုးနဲ့တည်းမြန်မာနေတဲ့ဘုံမစိုးပေါ့နော်အခေါ်ရအသားတော့ဆိုးလို့ထွက်တယ်အမှတော့ဆိုးပါပဲနော်မြေကြီးမှာအဲနေကြတဲ့နတ်တွေလို့ဆိုပါစို့နော်မြေကြီးမှာနေတဲ့နတ်တွေဒါတော့စလုံးကိုပြောင်းတဲ့ခါကျတော့နည်းနည်းလေးအတန်းကစလုံးကြီးတင်တချောင်းငယ်ဝိဇ္ဇဘောက်ကိုရအဲရကိုဝိဇ္ဇဘောက်ကိုလေးနဲ့ထည့်လိုက်တော့ဘုံမစိုးဆိုတာကအတန်းထွက်တော့ဆိုးဆိုတော့မြေကြီးနေတဲ့နတ်တွေဆိုးသလိုလိုဖြစ်နေလိမ့်မယ် ဟလာတစ်ပင်နေတဲ့နတ်ကြတာလေရုပ်ကိုဇိုးဆိုတော့နော်ဆိုးတယ်လို့ဖြစ်နေမှာမဟုတ်တစ်ပင်မှာအဆိုးရတဲ့နတ်တစ်ပင်ပိုင်တဲ့နတ်တွေလို့ဆိုလို့ဒါတော့မြေကြီးမှာနေကြတဲ့နတ်တစ်ပင်တွေမှာနေတဲ့နတ်တွေအဆင့်ဆင့်ကနေကျွကြော်လိုက်တာအာဂနိတဗြဟ္မပုံတောင်ချစ်ချင်းရောက်သွားတယ်လို့ပြောတာချစ်ချင်းရောက်သွားတယ်လို့ပြောတာနော်ကြားထဲမှာဘလောက်မှဟိုမချဘူးဥပမာပြင်ပြောမယ်ဆိုဥပမာပြောမယ်ဆိုရင်အခုမိပိတ်ထားတယ်ဆိုတော့မိခလုတ်ကိုဖွင့်လိုက်တယ်ဆိုလို့ရှိရင်မိထွက်တာနဲ့အယောင်လင်းပြီးဟောဒီနေရာကိုအယောင် ဒီနေရာတွေကိုလာကြတာဘယ်လောက်ချလဲမီလင်းနဲ့ဆိုရင်အရောင်ချင်းချင်းတီရောက်လာတယ်မဟုတ်လားအဲ့ဒီလိုမျိုးပြောရတာအဲ့ဒါမှတ်တာနော်ဒါတော့ဂျားထဲမှာသွားလိုက်မှတော့မသိရဘူးဘယ်လောက်မြန်တယ်လဲဟုတ်တော့မလားဥမာလျှက်ဆက်လျှက်စီးအပေါ်မှာကောင်းကင်ကလက်တယ်တခါတည်းလက်လိုက်တာနဲ့မြေကြီးပြိုတခါအယောင်ကျလာပြီလျှက်စီးပွင့်တဲ့နေရာနဲ့လက်တဲ့ဒီမြေအယောင်လာပြီးတော့ထိတဲ့မြေကြီးပြင်ဟာဝေးမှာပဲဟုတ်တော့မလားထားပါတော့တမိုင်မဲဝေးဝေးနှစ်မိုင်မဲဝေးဝေး အဲ့သူကလည်းသူဝေးပေမဲ့ဂျားထဲမှာအယောင်ပြေးလိုက်တာဘလောက်မြန်တယ်လဲဟိုချစ်ချင်းမြေကြီးပြင်ကိုရောက်တာမဟုတ်လားအဲ့ဒီလိုမျိုးချစ်ချင်းရောက်တာကိုပြောတာဒါတော့သူတို့အကျွေးကြော်တယ်ဆိုတာဟာဒီကပြုလို့ဆူလို့အော်ညာပြီးကမှတရက်ကွက်ဒီရက်ကွက်ပြီးရင်ဟိုနံပါတ်2ရက်ကွက်ပြောင်းဟာနံပါတ်2ရက်ကွက်ကနံပါတ်3ဆိုဒီလိုသွားတယ်လို့လည်းမထင်နဲ့လို့ပြောမလို့ပါနော်နတ်ဘုံနဲ့အောက်ကနေအဆင့်ဆင့်ဆိုတော့တခုအောက်ကအော်သံကြမ်းမှာအထက်ဘုံဘာပါလိမ့်မလဲအောက်ထက်ကပြောတာဆူညာဆူညာဆိုအထက်ထက်နဲ့အောက်ထက်တိုက်ကြီးတွေမှာတခါတည်းသွားသလိုမျိုးထင်မှာစိုးလို့မဟုတ်ဘူးတန်းသွားတာမဟုတ်ဘူး နော်တက်ကိုတလွှာချင်းတလွှာချင်းအပေါ်ထက်တက်သွားတယ်လို့မျိုးမဟုတ်ဘူးအဲ့ဒါပြောခြင်းလို့နော်ချစ်ချင်းသွားတယ်လို့မှတ်တာအဲ့တော့ကောင်းပြီအဲ့ဒီခါမှာတက်ရှိဖြစ်တဲ့နတ်ပြမတွေကြွေးကြော်ပြီးတဲ့ခါမှာတက်ရှိပဲ over ပေးသလားဆိုတော့မဟုတ်ဘူးတဲ့တက်မဲ့တွေကလည်း over ပေးတယ်အရင်စဆိုတာလေးထပ်ဆိုအရင်စကောင်းပြီဟွန်းတက်ဤတောင်း ကောင်းတောင်းပြီကောင်းပြီအဲ့မှာထားဆံပရာနေတဲ့လူတွေဆိုတော့ငလျင်ရောပေါ်နေတယ်ဆိုတော့ဒီအတန်ကြားတောင်ကြားချင်မှာပေါ့ဘယ်နဲ့တေဖရတရားဟောဟောဟောမှာတော့ကြောက်နေတယ်မှာနောက်ပွဲကြတာလားဒီနေရာမှာမှတ်ထားမြတ်စွာဘုရားဒီစပြီးတော့မွေးတဲ့ချိန်ကစပြီးငလျင်လှုပ်တဲ့အကြောင်းအရာတွေထဲမှာ အဲ့ဒီလိုတွေပဲပါတယ်တန်ကန်းပြီးတန်မကန်းပြီးတန်ပွေတွေကလှုပ်တယ်နော်ဒီလိုလဲလှုပ်တယ်နော်ဒီလိုလဲလှုပ်တယ်အာဟိုဘချဝဲဟိုချဝဲလဲလှုပ်တယ်တဲ့ဒီလိုတာလှုပ်ကြမယ်ဆိုတော့အရင်တက1906ခုနှစ်တုန်းကလှုပ်တဲ့ငလင်းကြီးလို့ဆန်ဖရန်စစ္စကိုလည်းပြသွားနေတာလားသူတို့ပြောပုံဆိုတတ္တဝါတွေတူးတယောက်ကမြဒုက္ခရောက်မဖြစ်ဘူးအသိမှပြည့်ုံလေးပဲနော်လူတွေကြောက်စရာအခုနပြပြိုတာပြက်တာတွေဘာမှမဖြစ်ဘူး မြေကြီးကအသက်မဖြစ်တဲ့မြေကြီးကတောင်မှဒီတရားရဲ့တန်ဖိုးဓမ္မယတနာကြီးပွင့်လာတာဓမ္မစัจ जा ယတနာကြီးလဲပတ်တဲ့ချိန်ခါမှာသူကဘလောက်ထိစောင့်ခဲ့ရတယ်လဲဆိုရင်ဒီကသဗ္ဗဘုရားရှင်လက်ထက်ကစပြီးအခုကြားထဲမှာစောင့်ခဲ့ရတာဒါကိုတက်မဲ့ဖြစ်တဲ့မြေကြီးကတောင်မှဝန်တာလွန်းလို့နော်တုံလောက်တယ်လို့ဆိုလိုတယ်ဒါတော့တရားဓမ္မစัจ जा ဟောမှမဟုတ်ဘူးမွေးတော့ကစလို့တုံလောက်ခဲ့တာနော်ထူချမှုဖြစ်တဲ့ဖြစ်တဲ့အဲ့ဒါလိုဖြစ်လာတယ်ဒါကြောင့်တက်မဲ့ဖြစ်တဲ့ ဟောဒီကဘာလောကမြေကြီးကလည်းပဲတဲ့နှစ်သိန်းလေးတောင်းအထူးရှိတဲ့မြေကြီးကလည်းပဲစာအတိုင်းပြောတော့နော်ခင်ဗျားတို့ကြုတ်လို့လားအတိုင်းမခံနိုင်ဘူးတို့ကြာတချို့ကစာရဲရှိတာပြောတဲ့ခါကျတော့နှစ်သိန်းလေးတောင်းအထူးရှိတယ်ဆိုရှင်ပြကဘာမြေကြီးကဒီဘက်ကတန်ချောင်းနေထိုးရင်ဟောဘက်အောက်ကိုပေါက်သွားတာတော့အဲ့လောက်မရှိဘူးပြရတယ်မိုင်းနဲ့တွက်ကြည့်ရင်လည်းအဲ့တော့လာကတ်တယ်လို့ရှိသေးတယ်စောစောကအဲ့ဒါအဲ့လိုမျိုးကတ်မှဆိုလို့စောစောတယ်ပြောပြတယ်နဲ့ပိတ်ထားတာလာမကတ်နဲ့စာရဲပါတာပြောတာဟုတ်တယ်ရှိတယ်ဦးဇင်းတို့အကတ်ခံမှုလို့ပြောတာနော် အဲ့တော့ဘလောက်ပဲရှိရှိ2သိန်း4000မရှိလို့2000တွာပဲရှိရှိနော်သူခက်နဲ့သူ2သိန်း4000ကဟလာဒီနေ့ကတမိုင်ဆိုရင်ဟိုဘက်ကတုန်းကတညိုလောက်နဲ့လက်တမိုင်ထားခြင်းထားမှာပဲ measurement ဆိုတာကသူသဘောသူကိုယ်သဘောကိုလူညင်ဤတောင်ကျွဲဖတ်လို့ရတာဟုတ်တယ်မလားလို့သူခက်နဲ့သူတိုင်းတော့တိုင်းပါပေါ့1 cm လေးကိုလည်းတမိုင်လို့ပြောမရဘူးလားလို့လူညင်ထားလို့ရတာပဲလေဟုတ်တယ်မလားဒါတော့ဘလို့ထားတာဘို့သူနဲ့သူရှာရှင်းမနေနဲ့တော့2သိန်း4000တူရှိတယ်ပဲမှတ်လိုက်အဲ့ဒီလောက်ရှိတဲ့မြေကြီးကတဲ့တွတ်တွတ်ခေါင်တုံဟီးပါတယ်တဲ့နော် ကောင်းပြီအဲ့ဒါပြီးတော့အောက်ကလောကရအတွင်းမှာနောက်ထပ်ဘာတွေထူးခြားမှုရှိသေးတယ်လဲနှစ်ခုရှိပြီနော်ဘယ်နှခုလဲပထမတစ်ခုကဘာလဲနတ်ပြမာတွေအလုံးနော်ကြွေးကြော်တယ်ဒုတိယဘာလဲကဘာမြေကြီးတက်မဲ့တွေတုံလှုပ်တယ်နောက်တတ္တရလာမယ်အဲ့ဒါဖတ်ကြည့်အပမနောစအပမနောစ ကောင်းပြီအဲ့မှာထားလိုက်တော့နော်ဒါလောက်ဆိုတော့ပါအချိန်နည်းနည်းခိုတဲ့အနေနဲ့အပမနောစဥလာရောနော်အဲ့ဒါလာရင်းနဲ့ဥလာဥလာရောဩဘာသော လောကေပါတုရဟောတိအတိတ်ကမ္မဒေဝနံဒေဝနုဘာဝန္တိဒီနေရာမှာဒီလောကမှာရှိနေတဲ့တကိုးကြီးတဲ့နတ်ကြီးတွေရဲ့အယောင်တွေဆိုတာလေဥစဉ်တော့မမြင်ရပါပဲရှိတာပဲလေနော် စစ်ကြောလာမှာလည်းပဲဟိုးကတခါတည်းဟိုးကအနာတခြားစစ်ကြောလာနေပြီးတော့မှဦးဇင်းတို့ဘာခေါ်လဲဒီထွက်လာတဲ့အယောင်တွေဒီမှာလာတာပဲဘာလဲဦးဇင်းတို့ဟိုကိုကပမြောက်ဖြားမှာထွက်လာတဲ့အယောင်ကြီးတွေဘာခေါ်လဲဟောလို့လားနော်ဒီလိုအယောင်ကြီးတွေကဟောဘက်ကစစ်ကြောလာနေဒီဘက်ကိုဒါမှမဟုတ်ရောက်တာတွေမရှိဘူးလားလို့ဟောလို့လားတော့ခါမျိုးတွေရှိတာပဲဒါတော့အဲ့ဒီလိုမျိုးအယောင်တွေအမတန်ထူးဆန်းတဲ့ဟာမျိုးကြီးအယောင်တွေရှိတယ်ဒါတော့အဲ့ဒီလိုမျိုးသဘာဝကြောင့်ဖြစ်တဲ့အယောင် ပြီးတော့နတ်ပြမကြောင့်ဖြစ်တဲ့အယောင်နော်ဟိုစစ်ကြောက်လားဒီစစ်ကြောက်လားတခုနဲ့တခုရဲ့ဒီဘာခေါ်မလဲဒီအယောင်လမ်းကြောင်းမှာရောက်လို့ပဲတောက်တောက်အဲ့ဒီအယောင်တွေရှိသမျှထက်အကုန်လုံးကိုကြော်ပြီးတော့တဲ့ဟောဒီဓမ္မဒေသနာရဲ့အာနုဘောကြောင့်မလို့လောကကြီးကတခါတည်းဟောဒီအချိန်မှာအယောင်ကြီးထွက်လာတယ်ပြောတာပဲအခုနောက်ကပြောတဲ့တဘာဝအယောင်နတ်တွေတကိုးကြီးတဲ့အယောင်တွေကိုကြော်ပြီးတော့မှအယောင်ကြီးလက်ထွက်တယ်တဲ့နော်ဒါတွေကတော့အဲ့ဒီအချိန်မှာတွေ့လေရတဲ့အခါမှာလူတွေက အောဘနန်ဖြစ်ပြီးတော့မှနော်နိခတ်အယောင်လေးရှိတယ်နေရီလာတွေအယောင်လေးရှိတယ်ဒါတော့နေရီလာတွေနိခတ်တွေနတ်ပြမာတွေအယောင်ကိုကြော်ပြီးတော့မှအယောင်ကြီးတစ်ခုအဲ့လိုထွက်လာတာမြတ်စွာဘုရားဓမ္မစစ်ကြောဟောပြီးတဲ့အချိန်ကမှဒါတော့ထူးခြားမှုဘယ်နှခုရှိပြီလဲ၃ခုရှိပြီနော်နတ်ပြမာတွေကြွေးကြော်တယ်တဲ့မဲ့ဖြစ်တဲ့ဒီမြေကြီးကလည်းတုံလောက်တယ်ပြီးတော့မှဒီအဲနေလက်နေလာနခတ်တာယာတွေသဘာဝတွေနတ်ပြမာတွေအယောင်ကိုကြောပြီးအယောင်ကြီးလဲလောကကြီးတစ်ခုလုံးကိုထိန်ထိန်လင်းသွားတယ် အဲ့ဒီရောင်ဟာအဲ့ဒီ ray ဟာနော်စစ်ကြဝဠာအနန္တအကုန်ထုတ်ဖောက်ပြီးတော့ရောက်သွားတယ်ဒီစစ်ကြဝဠာမဟုတ်ဘူးတဲ့အဲ့လိုမျိုးကောင်းပြီနောက်ဟောဘက်ကဆမ်းမျက်နှာဖတ်ကြည့်ရအောင်ဒါတော့မြတ်စွာဘုရားကိုယ်တိုင်ဒီရှင်ကုဏ္ဏညကိုအဲ့ဒီလိုဖြစ်တဲ့အကြောင်းကို तू ကမခေါ်မလဲဆိုတော့ဥဒန်းကျူးမယ်အဲ့ဒါလေးဖတ်ပါထာခေါ်ထာခေါ် <coughs> 托卡。 ပဲထားတော့เนาะဒါတော့ဒီအဖြစ်အပျက်တရားစာလို့ပြောလို့ဒါဒါကတခုနဲ့တခု orange ဖြစ်နေတာဟုတ်ဒါဇက်တိုက်ဖြစ်သွားတာဒါတော့ရှင်ကုဏ္ဏညသောတာပန်ဖြစ်ပြီဆိုတဲ့အချိန်ခါမှာမြတ်စွာဘုရားကိုရတဲ့အညာတိဝတ္တဘောကိဉ္တညောအညာတိဝတ္တဘောကုဏ္ဏညောဆိုပြီးတော့မြတ်စွာဘုရားဝမ်းတာလို့ဒါကိုအတိမတ်ပြူတာဥဒန်းကျူတာနော်ဥဒန်းဆိုတာမျိုးသိထားလို့မရလို့ပေါ်ဟိုထွက်လာတဲ့ဇာကပြောတာနော်အဲ့တော့ဒီတပွဲဥတွေတရား ဓမ္မစကြာတရားပြီးတဲ့အခါမှာပွဲဥတွေအနေနဲ့ရှင်ကုဋ္ဌညသောတာပန်ဖြစ်သွားတဲ့အခါကျတော့မြတ်စွာဘုရားဒါချီးကျူးတယ်ဒီအခုနကနတ်ပြမာတွေမြမာပေါင်း18ကလေးနတ်တွေကတော့အရေးအတွက်မရှိလောက်အောင်ကျွတ်တန်းဝင်တာတွေကြတော့မြတ်စွာဘုရားထည့်ပြီးတော့ဥရန်ကျူးရလားမကျူးအဲ့ဒီမှာနတ်ပြမာတွေရဲ့ကျွတ်တန်းမှုအတိတရားရမှုသည်လောကကြီးအတွက်တရားပြန့်မှုတရားတည်မှုအတွက်အလုံးမဖြစ်ဘူးဒါကြောင့်လူသားရဲ့တန်ဖိုးကအဲ့ဒီမှာသိတာ နော်လူသားတန်ဖိုးဟာဒါတော့ယန္တာရှင်ကုဋေညယန္တာမဖြစ်သေးဘူးဒါပေမဲ့သူကမုတ်ချယန္တာဖြစ်တော့မယ်ဆိုတော့ရှင်ကုဋေညကိုအကြောင်းပြုပြီးတော့များစွာသောသာသနာပြုလုပ်ငန်းတွေသာသနာပြန်ပွားရေးတွေအခြားခြားမြောင်များစွာကအကျိုးရှိကြအောင်ပါဒါကြောင့်မလို့သာသနာလူလောကမှာဒီလူနဲ့မြန်မာတတ္တဝါတကယ်အရင်ပြတံမိုးထားတဲ့ခါကျတော့နတ်နဲ့မြန်မာဟာလူတွေထက်ဘုံကံအရာစီစဉ်ရမှာတားတယ်ဆိုပေမဲ့သာသနာတန်ဖိုးနဲ့တွေ့တဲ့ခါကျတော့လူကတားတယ်ဒါကြောင့်မလို့ သူ့ကိုစင်တဲ့ခါကျရင် order လုပ်တဲ့ခါကျတော့လူရဲ့နတ်ကပြန်မအဲ့လိုပဲလူပဲရှိရထားတယ်ဒီဓမ္မအနေနဲ့ကြည့်မယ်ဆိုရင် လူကပို့ပြီးတော့တာလို့လူကပို့ပြီးတော့မြင့်မြတ်တယ်ဒါကြောင့်မြတ်စွာဘုရားက18ကရေသောပြမများအရေးအတွက်မတိအောင် များပြလာတဲ့နတ်တွေကြွတန်းဝင်တာကိုမြတ်စွာဘုရားဥရမကျူးဘူးရှင်ကုဋေညလူသားတရားဓုရသွားတော့ကိုပဲအဲ့ဒါလိုဥဒန်းကျူးတယ်နော်ဒါဒါလေးတွေကိုလည်းအမှတ်မတင် ဟောတော့မလုံနဲ့ဒါကြောင့်ဒါဘာလို့ပြောတယ်လဲဆိုလို့ရှိရင်မိမိတို့အနေနဲ့ပြန်ပြီးတော့စဉ်းစားကြည့်ဖို့ပြောတာဒီနေ့ခေတ်တန်ပေါင်းဘယ်လောက်ရှိလဲတန်ပေါင်း9000ရှိပြီဟုတ်လားတန်ပေါင်း9000ဗုဒ္ဓဘာသာဘယ်လောက်ရှိလဲကူးကေမှာရှာကြည့်ကြတာတန်းရှိရလောက်ရှိတယ်မဟုတ်လားလို့တန်းရှိရကြိုကြိုလေးပဲရှိတယ်ဘယ်လောက်မှမရှိဘူး အဲ့ဒီထက်ကမှတကောင်ဒါဗုဒ္ဓဘာသာအလုံးတွေ့တာမာယာနာရောဘာရောညာအကုန်လုံးဗုဒ္ဓဘာသာဆိုအကုန်ရောလို့တွေ့တာအဲ့ဒီထက်ကမှတကောင်ပြန်ပြီးတော့ထေရဝါဒဗုဒ္ဓဘာသာဘယ်လောက်ရှိမလဲအဲ့ထက်ကမှတရားတင်တဲ့နေဘာတွေလိုက်နေတာဘယ်လောက်ရှိလဲအဲ့ထက်ကမှတကယ်လက်တွေ့အားထုတ်တာဘယ်လောက်ရှိလဲအထက်ကပြန်ပြန်ပြီးတော့လှုပ်တဲ့ခါကျတော့ပိရမစ်ကျူအောက်ရောက်လေသေးလေအောက်ရောက်လေသေးလေအောက်လေသေးလေသေးလေသေးလေဒါတော့မိမိတို့ဒီနေ့ရနေတဲ့အခွင့်အရေးဟာအောက်ကိုရှူးရှူးပြီးတော့အသေးဆုံးထက်ကို point ကို ရောက်တဲ့ဘက်ကိုရောက်နေတာကိုကငရုလူဘွားကြီးဟာ ဘာမဖြစ်လို့ဘာတွေမရလို့ဘယ်လိုတွေမပြည့်စုံလို့နော်မထူပါဘူးကွာဒီလောက်နှုံချကြလဲလက်ရည်ရလို့အဲ့လိုသွားမထင်နဲ့နော်လောကမှာလူကာမဂုဏ်စည်းစိမ်နေနဲ့ပြောမယ်ဆိုရင်တော့ကိုယ့်အနေနဲ့လူစည်းစိမ်နေနဲ့ပြောရင်တော့နှိမ့်ချင်နှိမ့်မယ်ပေါ့ဒါပေမဲ့ရှေးကပါလာတဲ့ကုသိုလ်ကိုရှေ့တန်းတင်ပြီးကြည့်မယ်သာသနာတော်နဲ့ရင်ဆိုင်တွေ့ရတာနဲ့ကြည့်မယ်ဆိုရင်ဟိုရှေးကံကောင်းလို့ချမ်းသာကြီးပွားတိုးတက်တဲ့အပိုင်းတွေကိုတော့ထားလိုက်ကြတော့မိမိကမမီဘူးဒါပေမဲ့ဓမ္မအရာနဲ့ပတ်သက်တော့မိမိကံမညံဘူးလို့မှတ်ထား ဓမ္မနဲ့တိုင်နော်လှန်နေသွားမတိုင်ဓမ္မနဲ့မိမိတို့မှာရရှိထားတဲ့သာသနာအတွေ့အကြုံရတဲ့အတွေ့အကြုံကုသိုလ်နဲ့တွေ့ကြည့်မိမိတို့မှာ လေလာနေတယ်သင်ကြားနေတယ်နော်ဒါတွေကိုမိမိကိုယ်တိုင်ကျင့်သုံးနိုင်တယ်ဒါတော့ကျန်တဲ့ကုသိုလ်တွေကဘယ်ကုသိုလ်ပဲလုပ်လို့ကောင်းတဲ့ကုသိုလ်တွေဆိုတော့ဒီလူဘုံရောနတ်ဘုံရောဗြဟ္မဘုံရောကြောင့်ပို့ပေးတာပဲ30ဘုံဒါပေမဲ့တန်တရားထွက်ကြောင်ဖြစ်ပါမလားမဖြစ်ဘူးမိမိတို့ဟောဒီဒီနေ့လုပ်နေတဲ့ကုသိုလ်က အဲ့ဒီရိုးရိုးကုသိုလ်နဲ့အခြားဘာသာမှာလုပ်တဲ့ကုသိုလ်နဲ့ဒါတော့နှိမ်တာတော့မဟုတ်ဘူးဗျာဒါဒီဗုဒ္ဓဘာသာမှာလုပ်တဲ့ကုသိုလ်မတူဗုဒ္ဓဘာသာထဲမှာလည်းပဲအခုနပြောလို့စာပေပရိယတ်ဒီတေသေးချာချာမိမိတို့ကလေ့လာလိုက်စားနားထောင်ပြီးတော့မှလုပ်တဲ့ကုသိုလ်နဲ့အာကုသိုလ်လှူရင်ကုသိုလ်ဖြစ်တာပဲကွာဆိုပြီးတော့လုပ်တဲ့လူရဲ့ကုသိုလ်တူပါမလားမတူဘူးစိတ်ထားပုံချင်းကွာသွားပြီလုပ်ထားချင်းတူးမယ်ကိုယ့်ထက်တောင်တာရင်တာလိုက်အောင်မပေးတာလူတယ်ဒါပေမဲ့ကိုကစိတ်ထားတတ်တဲ့ခါကျတော့ လူတာလေးသေးကောင်းသေးမယ်နဲကောင်းနဲ့မယ်ဒါပေမဲ့စိတ်ထားကြတော့ထားတတ်တဲ့အတွက်ကြောင့်မိမိတို့မှာအဲ့ဒီစိတ်ထားတအောင်ကဒီအခုသင်ကြားခြင်းလေ့လာခြင်းနားထောင်ခြင်းပေးတာဒါကိုပြောတာဒါကြောင့်မိမိတို့ဟာသာသနာပေးတိုင်းနဲ့တိုက်ကြည့်မယ်ဆိုရင်ဒီအချိန်လေးမှာသာသနာ ကောင်းတုံးပဲရှိသေးတယ်ကြတော့ကြတာပေါ့ဒါပေမဲ့ရှေ့ကိုကြမှာနဲ့ဆိုင်ကောင်းတုံးလို့ပြောရမှာပေါ့နော်စုံစုံမမြုပ်သေးဘူးအဲ့ဒီဟာနဲ့တွေ့ကြည့်ရင်ဩငါတို့ဘဝတွေက အလားတာကြီးမဟုတ်ဘူးကသာသနာနဲ့တွေ့ကြည့်ရင်တော့အများကြီးအကျိုးရှိတယ်လို့ဒီလိုအမှတ်နော်ကိုမရတဲ့စည်းစိမ်ကြီးတွေနဲ့ကိုမရတဲ့ယာတူးကြီးတွေနဲ့ကြည့်ပြီးတော့နှုံချလှကြီးလို့အဲ့ဒါလိုတွေ့ရင်တော့ဘာမှရစရာကောင်းမှာမဟုတ်ဘူးဒါကြောင့်အခုပြောချင်တာတခြားမဟုတ်ပါဘူးမြတ်စွာဘုရားကရှင်ကိုရညကိုသာဓုခေါ်သလိုပဲမိမိတို့လည်းပဲတရားအသိရလို့နော်တရားလေးကနေပြီးတဲ့အသိဉာဏ်ကလေးနဲ့လူ့ဘဝမှာအသက်ရှင်မယ်ဆိုရင်အသက်ရှင်နေမယ်ဆိုရင်ကိုယ့်အတွက်လည်းမကောင်းဘူးလားမိမိပတ်ဝန်းကျင်အတွက်လည်း ဟေးသူများတွေလည်းတင်ကြမယ်သူများတွေလည်းအကျိုးမရှိဘူးလားရှိတယ်ဘုရားရှိတာဒါတို့ခေါ်မဲ့အလုပ်ပဲနော်ဒါလေးကိုမိမိတို့တွေးပြီးတော့ကြည့်ရင်လူဘဝဖြစ်ရတာဝမ်းမြောက်စရာကောင်းပါတယ်ဖြေနဲ့ဖြေတတ်ရင်ကျင်တတ်စရာတွေအများကြီးရှိပါသေးတယ်အဲ့ဒါကိုပြောချင်လို့ကောင်းပြီဒါတော့ရှင်ကုဋေညကအခုသူသောတာပန်ဖြစ်ပြီးတဲ့ချိန်ကမှဘာဖြစ်တောင်းပန်တယ်လဲဆိုတော့ယဟန်အဖြစ်ဒါလေးပူဇော်ကြည့်ပါအောင်အထာခောအထာခော

ရှင်ကုဋ္ဌညကြီးကသူသောတာပန်ဖြစ်ပြီးတော့ယဟန်အဖြစ်ကိုရလိုပါကြောင်းမြတ်စွာဘုရားရှင်မှာရောက်ထားလျှောက်ထားတယ်။ဒါတွေကတော့ဒီဓမ္မစစ်ကြတုတ်ထက်မှာမပါဘူး။တန်ခါရဏတင်မထေတွေကနေပြီးတော့သူတို့ရဲ့အဖြစ်အပျက်တွေကိုဒါကနောက်ထပ်ဒီလိုဒီလိုတွေဖြစ်ကြပါတယ်ဆိုတော့ထည့်ပေးထားတာ။နော်ဓမ္မစစ်ကြတရားဟောတာကတော့စောစောလေးတုန်းကဆုံးခဲ့ပြီးပြီတကယ်တမ်းဒါတရားထဲမှာမပါဘူး။ဒါပေမဲ့သူတို့ record ထဲမှာမှတ်တမ်းတင်တဲ့ခါကျတော့ဒီအဖြစ်အပျက်ကြီးတစ်ခုလုံးကိုခြုံပြီးတော့တင်ရတယ်ဇာလန် အလုံးပြီးဆုံးသည်ဒီဒါသံဃာရမတင်မထေတွေကနေပြီးတော့မှပရမသံဃာရထဲမှာရှင်မဂတ္တပတို့ရှင်အနန္ဒတို့ရှင်ဥပါလိတို့ဥဆောင်တဲ့ဒီသံဃာနာတင်ပွဲကြီးမှာရှိတဲ့ရန်တာ900ကနေဒါပထမဆုံးမှတ်တမ်းတင်တဲ့ထဲမှာထည့်ခဲ့တာဒါတော့ရှင်အဲဒီရှင်ကုဏညာမထေတရားကိုသိမြင်ပြီးတဲ့အခါမှာတဲ့သူရန်ဖြစ်ကိုတောင်းပန်နေဆိုတဲ့နေရာမှာဒီဒိဋ္ဌဓမ္မပတ္တဓမ္မဝိတိတဓမ္မပရိယောကာလဓမ္မဒိဏဝိသိကိစ္စဝိကတကထံတော်ဝေဒရိစ္စပတ္တအပ္ပရပစ္စယောဆိုတဲ့ပုတ်တွေကတဲ့ သူဘာကြောင့်ရဟန်းဖြစ်ကိုတောင်းရတယ်လဲဆိုတဲ့အကြောင်းပြစကားလုံးတွေလို့ဒီလိုဆိုတယ်နော်ဒီမှာပထမသူဘာပြောတယ်လဲဆိုရှင်ကုအအရှင်အညာတိကုဏ္ဏညာတိတရားကိုသိမြင်သိပြီးသည်ဖြစ်၍ဟောသိပြီးသောကြောင့်တရားသိလို့နော်အကြောင်းပြန်မယ်တရားသိလို့သူဘာဖြစ်ခြင်းလဲရဟန်းဖြစ်ခြင်းတာနောက်တစ်ခုကတရားသို့ရောက်ပြီးသည်ဖြစ်လို့တရားကိုရောက်ပြီးလို့ရဟန်းဖြစ်ခြင်းတယ်နော်တရားကိုသိပြီးသည်ဖြစ်၍သိပြီးသောကြောင့်ရဟန်းဖြစ်ခြင်းတယ် နော်ယုံမမှုယုံမခြင်းကိုကူးမြောက်ပြီးသည်ဖြစ်၍ဟွာယုံမမှုမရှိတော့လို့မဖြစ်ခြင်းလဲရံဖြစ်ခြင်းနဲ့ဒုလောဒုလောတွေ့တော်ခြင်းကင်းပြီးသည်ဖြစ်၍ကင်းသောကြောင့်ရံဖြစ်ခြင်းနဲ့ဘုရားမှာတပါကိုးစားတတ်သူမရှိကုန်သည်ဖြစ်၍နော်ဘုရားမှာတပါကိုးစားတတ်သူမရှိအဲဒီလိုသိလို့လည်းပဲဘုရားဟာတကယ်ကိုးကားကိုးစားစရာပဲလို့သိလို့သူရံဖြစ်ခြင်းနဲ့လို့ဒီလိုအကြောင်းပြတယ်လို့ဆိုပါတယ်ဒါဒါတော့ဒီနေရာမှာနည်းနည်းလေးဒီစကလုံးလေးတွေကိုဦးဇင်းတို့ ဒီပါဠိတော်တွေမှာပိဋကတ်တော်တွေမှာတစုံတယောက်သောပုဂ္ဂိုလ်ကတရားထူးရရင်အဲ့ဒီစကားလုံးလေးပဲထပ်ထပ်သုံးတယ်ဒိဋ္ဌာဓမ္မပတ္တဓမ္မဝိတိတဓမ္မပရိယောဂလာဓမ္မတေနဝိသိကိစ္စဝိကတကံတော်ဝေဒရိဇပတအပရပိစောတတုသာသနေဘဂဝန္တဣဒ္ဓဒောစလေပယံဗန္တိဘဂဝရတဏိကေပပဇလေပယဥပတံပရန္တိဒါတွေပဲလာတယ်ဒါတပုံစံနဲ့ပဲဘဲလာလားဒါတော့ဒီလိုလေးတွေတွေ့ကြလို့ရှင်နောင်ကိုမိမိတို့နော်အတိတ်ပဲလေးတွေသိအောင်ဒါလေးတစ်လုံးချင်းလေ့လာကြည့်ကြစို့ ဒိဋ္ဌဓမ္မောတဲ့နော်និရောဓသစ္စာဟူသောနိဗ္ဗာန်တရားကိုမျက်မှောက်ထင်ထင်ဉာဏ်ဖြင့်သိမြင်ပြီးသောကြောင့်ဒီနေရာမှာပြောချင်တာကသစ္စာလေးပါးကိုအရှင်ကိုရညကသိပြီနော်ဟိုခါတိုင်းနေတယ်လည်းပြောခဲ့ပြီးပါပြီနောက်ဆုံးသောတာပန်ဖြစ်တော့မယ်သောတာပန်ကိုဖြစ်တော့မယ်ဆိုလို့ရှိရင်ဦးဇင်းတို့ဝိပဿနာရှုနေတဲ့ခါမှာဝိပဿနာဉာဏ်ရဲ့အထွတ်ထိပ်ကိုရောက်လာတယ်ရောက်လာတဲ့ခါကြလို့ရှိရင်အဲ့ဒီ ဉာဏ်ကိုတိခပတ္တဥပဒနာဉာဏ်လို့ခေါ်တယ်နော်နောက်ဆုံးသင်္ခါရုပ္ပခဉာဏ်ရဲ့အထက်ပိုင်းအနုလောမဉာဏ်အဲ့ဒီဉာဏ်နှစ်ခုဟာဝိပဿနာရှိတဲ့ထက်မှသူကနောက်ဆုံးအပိုင်းလေးပဲနော်ဒါတော့ဟောဘက်ကမေဂဝတီသောတာပတိမေဂဝတီဖြစ်တော့မယ်ဆိုတော့ရှေ့လမ်းလေးမှာသူ့ရဲ့ process ကတခုတည်းပဲမှဆိုတော့ပရိကံဥပဇာအနုလုံကိုတို့တို့မကူးနေအောင်အနုလုံမှာရက်လိုက် အဲ့ဒီအနုလုံထီအောင်ကသင်္ခါရတရားတို့ရဲ့ယုံနာတရားတွေကိုဖြစ်ချင်းဖြစ်ချင်းဖြစ်ချင်းဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒီလိုရှုနေတာအဲ့ဒီချိန်ကျတော့တခါတော့တင်းเนี่ยပြောသလိုပဲနော်စနိုးဘောလိုပဲအရှင်ကရပြီဆိုတော့ဟိုအထက်ကိုတက်လေမြန်လေအထက်ကိုတက်လေမြန်လေသူ့ရဲ့သင်္ခါရကိုရှုတဲ့အခါမှာအနိစ္စဒုက္ခအနတ္တကိုဟောတော့ကမြင်သလိုမျိုးမဟုတ်တော့ဘဲနဲ့ရှေ့ကိုရောက်လေတခါတဲ့ကြည်ကြည်လင်းလင်းပြက်ပြက်သားသားထင်ရှားရှားကြီးမြင်ရင်မြင်ရင်မြင်ရင်ကနေနောက်ဆုံးကျတော့အဲ့ဒီမြင်နေတဲ့အပိုင်းကလေးကချစ်ချင်းတနေရာလေးမှာအနုလုံမှာရက်ထွက်သွားတာ ဖြစ်ဖြစ်ဘာလောက်သွားပြီလဲအဲ့ဒီအခိုက်မှာရပ်သွားပြီမှတ်တာဂုတ္တရဘူးကဒီဘက်ကအနုလုံကိုရောက်ရောအနုလုံထိယုံနံသင်္ခါရဖြစ်ဖြစ်ကိုအာယုံပြုတယ်အဲ့ဒီအနုလုံလည်းပြီးရောဂုတ္တရဘူးလည်းရောက်ရောသင်္ခါရအာယုံမပြုဘူးဘယ်ဟောအာယုံပြုလဲနိဗ္ဗာန်အာယုံပြုတယ်ဆိုတော့ဒီဘက်က သင်္ခါရဒီဘက်ကနိဗ္ဗာန်အာယုံမတူတော့ဘူးနော်ဒါတော့ဂုတ္တရဘူးနဲ့မက်ဆိုတာလည်းဒါရှင်းနောက်ကလေးပဲဆိုတော့မက်ကိုလည်းရောက်လိုက်တဲ့ချင်းကမှာ အဖြစ်ပြစ်ကိုတတန်တရားလုံးကတည်းဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ပဲဒါလူဖြစ်ဖြစ်နတ်ဖြစ်ဖြစ်ဒါနဲ့ဆက်နေတာမဟုတ်လားအပေါ်အကောင်ကြီးကတော့အထီအမလူနဲ့ပြမတတ်တော်တိရစ္ဆာန်ငရဲ့ပါညာအကုန်ရှိတယ်ဒါပေမဲ့အတွင်းထဲကဖြစ်ဖြစ်ကပြောင်းရလားပြောင်းဘူးဒါပဲဆိုတော့အဲ့ဒီလိုတတန်တရားလုံးဖြစ်ဖြစ်ဖြစ်ဖြစ်ကနေဒီလိုလေးလာနေတဲ့ဟာကအဲ့ဒီအခိုက်ကလေးမှာမက်ကိုရောက်လိုက်တဲ့ချင်းကမှတက်တောက်အဲ့ဒီလိုလေးပဲမှန်ကြည့်တာနော်အဲ့လိုတော့မဟုတ်ဘူးရက်သွားတာကြောင်စာမှာပိုးတန်အတက်ကမိတ်တို့အဘိုးတန်အာဥပ္ပကမိတ် ပဝတ္တန်ဖြစ်နေတဲ့ဒီဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဆိုတော့ TikTok TikTok TikTok နဲ့လာတဲ့နေရာလေးဟာခဏကလေးအခိုက်တောင် very short moment လေးမှာရက်ထွက်သွားတယ်အဲ့ဒီအခါမှာရက်လိုက်တဲ့အချိန်လေးဒီသူဘာကိုမြင်လိုက်တဲ့အချိန်လဲဆိုနိဗ္ဗာန်ကိုမြင်လိုက်တဲ့အချိန်အဲ့ဒီနိဗ္ဗာန်နဲ့မဉ္ဇဉ်နဲ့ direct connection အဲ့ဒါလို့မိလိုက်တဲ့အချိန်လေးဟာအဲ့ဒီအချိန်မှာဘာလဲဆိုရင်ကံရောဘောကိလေသာရောကံရောဝိပယရောဘယ်နှပါးရှိလဲဝက်ဝက်သုံးပါးရှိတယ်နော် ကာမဝကိလေသာဝကာမဝဝိပါကအဲ့ဒီဝတ်သုံးပါးကြီးတသံတရားလုံးလဲတဲ့ဖြစ်ဖြစ်ဖြစ်ဖြစ်ကြီးနဲ့လဲနေတဲ့အရှိန်တလုံးသွားနေတာကြီးအဲ့ဒီခါမှာရပ်ထွက်သွားတာရပ်ပြီးတဲ့အခါကျအဲ့ဒီခါပြီးတဲ့နေ့ကပြန်ပြီးတော့ပေါ်လာပြန်ရောအဲ့ဒီအခိုက်အတန့်လေးမှာသောတာပန်သောတာပတိမေကြတယ်လို့ခေါ်လို့တယ်ပြီးတော့သောတာပတိမေကစိတ်ဖြစ်ပြီးဖို့နှစ်ကျင်းလောက်ဖြစ်ပြီးတော့အဲ့ဒီသောတာပတိမေကဝတီရပ်သွားရောဒါပဲ very short moment လေးပဲအဲ့ဒီခိုက်တန့်လေးမှာ သူကနေဗံကိုမြင်လိုက်တာဒါတော့မေဃသစ္စာရတယ်ဆိုတော့ဒီမေဃဝတိကြရတယ်ဆိုတော့အဲ့ဒီအချိန်လေးမှာနေဗံကိုမြင်တာကိုရည်စူးပြီးတော့ဒိဋ္ဌဓမ္မောအဲ့ဒါကိုပြောချင်တာတခြားမဟုတ်ဘူးအဲ့ဒီအခက်ကလေး message နဲ့နိဗ္ဗာန်ကိုမြင်လိုက်ပြီဆိုတာနိရောဓသစ္စာမြင်တာမဟုတ်ဘူးလားလို့အဲ့ဒါကိုဒိဋ္ဌဓမ္မောခေါ်တယ်တော့ပေါ့ပြီနော်ဟာတယောက်မှလည်းမလာဘူးတော်တော်တော့နှီးပြီကျွတ်တောင်းအဲ့ဒီအခက်ကလေးဘာလို့ခေါ်လဲ ဒိဋ္ဌဓမ္မောခေါ်တဲ့အမလေးလုံးကြပါအောင်အင်္ဂနဲ့ဗိုက်တင်ကားနေအောင်စားလာပြီးတော့အတန်းကိုမထုတ်ဘူးဒီမှာတော့မှရေပဲသောက်နေရတယ်မှမမြင်ကြည့်ကြအောင်စားပြီးတော့အစီရက်ငိုက်နေကြအဲ့ဒါဒိဋ္ဌဓမ္မောခေါ်တယ်ဘာလို့ခေါ်လဲအေးအဲ့လိုမြင်လိုက်ပြီပြောတာဒါတော့ဟောတော့ကအဲ့ဒီဖြစ်ပျက်ကိုလည်းမမြင်ဘူးနိဗ္ဗာန်ဆိုတော့ဝေးရအဲ့ဒီမမြင်တဲ့ဟာတွေယုံ nant လည်းမမြင်ဘူးဖြစ်ပျက်လည်းမမြင်ဘူးတခုစီထားအောင်တော့ ယုံနံကပထမလာတယ်ဖြစ်ဖြစ်ကဒုတိယအဲ့ဒီယုံနံကိုမြင်ဖြစ်ဖြစ်မြင်အဲ့ဖြစ်ဖြစ်မြင်နဲ့ဖြစ်ဖြစ်မုံဖြစ်ဖြစ်ဆုံးနေသွားရောဗျာကဲဟုတ်လားဖြစ်ဖြစ်ဆုံးလိုက်တဲ့အခိုက်အတန့်ကအဲ့ဒီမက်ကဝတိကြတာပြောတာဟုတ်ပြီလားအေးအဲ့ဒီကလေဆုံးသွားတာရုပ်တွေရက်သွားတော့မဟုတ်ဆရာတို့ကြီးဖြစ်ဖြစ်ဆုံးတယ်လို့သုံးတယ်မာစီဆရာတို့ကြီးပြောမယ်ပြောနေပြောရရင်မှတ်စိတ်ရောအရှုခံရောအရှုဉာဏ်ရောဘာဖြစ်သွားတာလဲရက်သွားတာအဲ့ဒီကချုပ်သွားတာအဲ့ဒါနေရောဓသစ္စာမဟုတ်ဆရာတို့ကြီးရဲ့အသုံးနှုံးဆိုရင် ဖြစ်ဖြစ်ဆုံးသွားတာအဲ့ဒါတော့ပထမကဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်မရှိဘူးလားရှုတယ်အဲ့ဒီအခိုက်အတန့်လေးကြတော့ဘာဖြစ်သွားလဲရှုတဲ့ဉာဏ်ရောအရှုခံယုံဏရောချုပ်သွားတာအရှုခံကဘာလဲယုံဏအရှုကယုတ်နာမယုတ်မပါဘူးတော့နာမဲပါတယ်ဟုတ်လားအရှုခံကဘာလဲယုတ်နဲ့နာယုတ်ရောနာနှစ်ပါးလုံးမရှုရဘူးလားအဲ့ဒီယုတ်နာဖြစ်ဖြစ်ကို ရှုနေတာကဉာဏ်ဟုတ်တယ်မဟုတ်လား တတိပညာဥစည်းတဲ့ကာရကမဲ့က၅ပါးဆိုကြပါစို့အဲ့ဒီဟာကနေရှုနေတာကနေအဲ့ဒီဟာကလေးကရှုတဲ့ညံရော အရှုခံယုံနာရောနှစ်ခုလုံးပြိုင်ပြီးချုပ်သွားတာအရှုခံညံရောအရှုခံယုံနာရောအရှုတဲ့ညံရောနှစ်ခုလုံးပြိုင်ချုပ်တာကို ဖြစ်ဖြစ်ဆုံးတယ်လို့ပြောတာယုတ်တိရက်သွားတာအော်ဒါပါလားနိဗ္ဗာန်ရေလို့တည်တည်ချာချာထင်ထင်ရှားရှားကြီးဘယ်သောအခါကာလမှမမေ့နိုင်အောင် မေသေးရလားမမေဘူးကျုပ်တို့ကြက်ထားတဲ့စာတွေကတော့တော်ကြာကြက်လိုက်ပြန်ပြီးပြန်တိပြန်ပြီးနောက်တခါဟောရပြန်ပြီးပြန်ပြီးတော့မေ့ပြန်ပြီးလူတရားတဲ့ကြတော့ရောက်ရင်မေ့ပြန်ပြီးကိုယ့်ဘာတကူရန်ပလင်ပေါ်မှာရန်နေဖြစ်ခင်ဗျားတို့ကမသိဘူးကျုပ်တို့ပလင်ပေါ်မှာရန်ဖြစ်ရပေါင်းလည်းများလာပြီခိုးရီဩဝါဒရဆိုတဲ့ဟာကြီးနဲ့ကျုပ်ဟိုဘက်ကစိတ်နဲ့နောင်ကျင်ချတာပလင်ပေါ်မှာဘယ်နှပွဲလဲမသိဘူးငါကြက်ခဲ့ပါတယ်ငါမှတ်ခဲ့ပါတယ် ဟိုပလင်ပေါ်ရောက်ကကြမမေ့ဘူးဆိုတော့ကိုကိုကိုကျင်တတ်သေးလားခမရတို့မမြင်မဲ့နဲ့ကြုံမှာလက်သီးထိုးနေတာခဏခဏဒီပွဲမှာလည်းထိုးတယ်ခဏခဏခမရတို့မြင်လားကိုကြစ်ခဲသားနဲ့မေ့တော့ကိုလောက်ကိုမကျင်တတ်တာမရှိဘူးအဲ့ဒါနော်အေးနိဗ္ဗာန်ရောက်ပြီဆိုတော့အဲ့လိုမမေ့တော့စာမတက်ရှင်တာနေမဲ့အဲ့ဒီအဖြစ်ပြက်ဘလို့ဆုံးသွားတယ်လဲနိဗ္ဗာန်ကိုဘလို့မြင်လိုက်တယ်လဲဆိုတာကိုဒီဘဝကြိုက်တဲ့အချိန်မေးမမေ့တော့နောက်ဘဝပြောရင်ကော မမေ့ဘူးလေသူပေါ့နောက်ဘဝရောက်လို့သောတာပန်ကြီးရုပ်သွင်းခံရတယ်ဆိုဘယ်ဟုတ်သေးနောက်ဘဝရောက်လို့လည်းမမေ့တော့ဘူးပြီးပြီနော်အဲ့ဒါကြောင့်အဲ့လိုလိုမျိုးမြင်လိုက်သိလိုက်တဲ့တကက်အသိဉာဏ်နဲ့ရသွားတာအဲ့တော့ကောင်းပြီအာအဲ့ဒါလေးရှင်းဆက်လိုက်ကြအောင်နော်ကျယ်နေပြီပြီးမှမဟုတ်ဘူးတင်ညာတော့ကောင်းပြီအဲ့ဒါလိုမြင်လိုက်တယ်ဆိုတာရိုးရိုးမျက်စိနဲ့မြင်တယ်လို့မြင်တာလားဆိုတော့မဟုတ်ပါဘူးတဲ့ပတ္တဓမ္မောဆိုတော့အဲ့ဒီသိစရာတစ္ဆာ၄ပါးကို တခါတည်းရောက်သွားတာကိုပတ္တဓမ္မလို့ခေါ်တယ်စာရီမှာဆိုလိုတာကဟောတလုံးနဲ့ပြောလို့နားမယ်လေနောက်တလုံးနဲ့ဆက်ရှင်းရတယ်ဟုတ်တယ်မဟုတ်လားအဲ့ဒီလိုမျိုးဒိဋ္ဌဓမ္မမြင်တယ်ဆိုဟာငါတို့ तू လည်းမြင်တာငါလည်းမြင်တာငါတို့မြင်တယ်လို့အိုး no no no no no မင်းတို့မြင်ငါတို့မြင်တယ်ဆိုအမေပြတဲ့မျက်လုံးတောင်မမြင်မျက်မှန်တက်ကြည့်ရတာအဲ့ဒီလိုမြင်တာပြောတာမဟုတ်ဘူးတဲ့ဓမ္မစကုနဲ့မြင်တာဟိုတနေ့ကဓမ္မစကုပြောခဲ့ပြီမဟုတ်လားလို့အခုဒီမှာဓမ္မစကုဘယ်သူရလဲဘယ်ညံလဲအဲကိုနေညာဓမ္မစကုကဘာဘာဘာအစွမ်းရှိလဲ သုံးမျိုးတောင်ရှင်းပြကြတာဓမ္မစကုဘယ်နှမျိုးရှိလဲအမလေးတေးလိုက်ကြပါတော့အရထရလူတွေရဲ့သောတာပန်မျက်စိဗာမျက်စိလဲဓမ္မစကုသုံးခုရှိတယ်သောတာပန်ဆိုတဲ့ဓမ္မစကုနဲ့မြင်ပြီးအခုနော်အဲ့ဒီမြင်တာကဥစဉ်တို့မျက်စိရိုးရိုးအမေပေးလိုက်တဲ့မျိုးလုံးနဲ့မြင်တာတူရလားဆိုတော့မတူဘူးသူမြင်တာကဓမ္မစကုမျိုးလုံးနဲ့မြင်တာအဲ့ဒီအမြင်ကယုံ nant အချုပ်တဲ့ဟာရောနိဗ္ဗာန်ရောမြင်လိုက်တာကိုပြောတာ အဲ့ဒီမြင်တာကသူလိုကိုလိုလားဆိုမဟုတ်ဘူးတဲ့ဉာဏ်နဲ့အဲ့ဒီသစ္စာလေးဘက်ကိုရောက်သွားတာအဲ့ဒါကိုပြောချင်တာပတ္တဓမ္မောတဲ့နောက်ထပ်ပြန်ပြောရတယ်နားမလည်ရှင်းမို့သူတွေ့မဟုတ်ဘူးဦးဇုံတို့ထွက်ဟုတ်လားသူတွေ့တန်တရားရှိပါဦးမလားဒါဒိဋ္ဌဓမ္မပတ္တဓမ္မပြီးတော့နောက်တစ်လုံးပါလဲအဲဝိတိတဓမ္မောဆိုတာရောက်တယ်ဆိုတာကဟုတ်ပါပြီတဲ့ပတ္တဓမ္မောရောက်သွားတယ်လို့ပြောပါတယ်ဒါတော့ရောက်သွားတယ်ဆိုတာဘလို့လဲဆိုတဲ့အခါကျတော့အေးရောက်တယ်ဆိုတာတခြားမဟုတ်ဘူးကွာတဲ့ဝိတိတဓမ္မောဆိုတာဒီနိဗ္ဗာန်ကိုထင်ထင်ရှားရှား ပြီးပြီးပြင်းပြင်းပြပြပြနိဗ္ဗာန်ဟိုတုန်းကရှိသလားမရှိလေဘူးလားဟုတ်သလားမဟုတ်လေဘူးလားလို့မသိခဲ့တဲ့ဟာတွေအခုထင်ထင်ရှားရှားကိုပိုင်ညာနဲ့သိပြီလို့ပြောလိုက်တာကိုပြောတာ။အော်ဟုတ်တယ်။ဒီကြဖို့လုံးဝယတိပြဆုံးဖြတ်ချက်ချလိုက်တာ။ပိုင်မနေနဲ့သိတာဘာလို့ခေါ်မလဲ။ဝိရိဒဓမ္မောတဲ့ပိုင်မချာချာနဲ့ရှင်းရှင်းလင်းလင်းသိလိုက်တာကိုပြောတာနော်။ပြီးတော့မှကိုင်းမီကောင်းမီနောက်တစ်လုံးကပါတယ်လေ။ပရိယောဂံလှဓမ္မောနော်ဂံလှလို့ပဲ။ ပရိယောကာလဓမ္မောဆိုတာကောင်းပါပြီတဲ့သိတယ်ဆိုတာကသိတာအမျိုးမျိုးရှိတယ်လေတပိုင်းတစသိလဲသိတာပဲတဝက်တစ်ပြည့်သိလဲသိတာပဲနော်လေးပုံသုံးပုံသိလဲသိတာပဲအပြည့်သိလဲသိတာပဲဆိုသိပုံတွေအမျိုးမျိုးမရှိဘူးလားရှိတယ်လေအေးအဲ့ဒီအသိကနေစမ်းမအောင်သစ္စာလေးပေါက်သိတာကမင်းကအဝေးရကြီးသိတာလားသူများပြောလို့သိတာလားတပိုင်းတစသိတာလား50%သိလား70%သိလား100%သိတာလားဒီလိုပြောစရာရှိလို့အားတဲ့ပရိယောကာလဆိုတာဟာမဟုတ်ဘူးတဲ့အပြည့်အစုံနော် ဘာမှရှော့စရာပေါ့စရာလုံးဝမလိုအောင်အကုန်လုံးဘက်စုံကနေပြီးတော့မှ triangle သဘောမျိုးအကုန်ကြည့်တာ digital နဲ့ကြည့်တယ်လို့ပြောလား dimension အကုန်အပြည့်ကြည့်ပြီးတော့သိတာပြောတာအဲ့တော့သိတဲ့နေရာမှာသိဖို့အမျိုးမျိုးရှိတယ်နော်လူတွေမေးလိုက်လဲမင်းနေစားမင်းအဲ့ဒါလောက်ကိုသိဟာငါအဲ့လောက်ကြီးတော့မသိဘူးကငါတော့ဒီလောက်ပဲသိတယ်ငါတော့ဒီလောက်ပဲနားလည်တယ်မပြောဘူးလားအဲ့ဒါသိဖို့မတူဘူးလေတယောက်နဲ့တယောက်မတူတဲ့အတွက်အာမဲငါတော့ဒီလောက်ပဲသိတယ်ကွာဓာတ်တွေသိကျင်တော့မဲဘယ်သွားလဲဆိုတော့အခုတွေ့တယ်မဟုတ်လားခုနက ခုနတခါတယောက်ခေါ်လာတယ်လေသူတို့မရှင်းပြတတ်ဘူးဆိုတော့ဘာလုပ်လာရလဲဟောမရှင်းပြတော့ဘုန်းကြီးရောက်လာတာပေါ့ဗျာအဲ့ဒါအတိမတူလို့မဟုတ်လားလို့ငါတော့ဒီလောက်ပဲတတ်တော့ကတတ်တော့ဒီလောက်တော့မရှင်းပြတတ်တဲ့သဘောရှိပါတယ်ကြည်ရတော့ဒါလည်းခေါ်ချတာအဲ့ဒါအတိချင်းမတူလို့ပဲလေကိုဖီနဲ့ကိုပေါ့ဗျာမကြွန့်ကျင်တော့ဦးစင်းနဲ့လက်တူလို့ပဲလေကိုကကွန်ပျူတာတော့ကင်တာပဲဘာဖြစ်မှမသိတခါလေးလေခုနပြောလို့ဝေချဝေချဆိုရင်ခေါ်ရတာပဲကလေးတွေလာကြသောမှာငါကွန်ပျူတာဘာဖြစ်ပြီဆိုတော့ဟောကိုမမသိတာကိုမသိတော့သိတယ်လို့ခေါ်ရတာပေါ့ အဲ့ဒီလိုမျိုးနော်တပိုင်းတစမပြည့်မစုံတိလို့တိတာမျိုးလည်းရှိတယ်ဆိုတော့ရှင်ကုဏ္ဏညာတစ္ဆာလေးပါးတိတာအဲ့ဒီလိုမျိုးမဟုတ်ဘူးတဲ့ကေဝလပရိပရိယောဂါလတံမောအပြည့်အစုံအတိအကျအကုန်လုံးတိတယ်လို့ဆိုလို့တယ်ကောင်းပြီနောက်တစ်လုံးတေနာဝိသိကိသောတဲ့ဗမာလူကဟွန်းယုံမမှုဘယ်နှပါရှိလဲယုံမမှုဘယ်နှပါရှိပါလဲ ဒီတင်တဲ့မှာဦးစင်းတစ်ခါပြောခဲ့ဘူးဟမ်ခမရတို့ကတော့ဟာလာဟိုတဲ့ဟိုဝင်လိုက်ပြီးတော့မှတ်တယ်ကမ္မထမ်းကကိုပေါ့တာသီးပြမှတ်တယ်ကျတော့လေးတယ်မဟုတ်ဘူးရှိသမျှတယ်အကုန်ပြီးတော့ဝင်ပြီးရင်အတန်းပြင်ပေးရအောင်လဲထွက်သွားတာပဲခမရတို့ကအကျွေးကိုမအဲ့ကိုနဲ့အိမ်ကိုပါအောင်မသေးတော့ဘူးလားယုံမမှုက16ပါးရှိတယ်လေခမရတို့ကြုတ်လို့ပြောခဲ့ပါပြီ ဘယ်နှပါရှိလဲဒါပဲခင်ဗျားတို့တွေ့ဆိုရင်တော့16ပါးနဲ့မကလောက်ဘူးနောက်ထပ်၄ပါးလောက်တို့20လောက်ရှိရှိရမကောင်းဘူးလားဦးဇင်းတခါပြောခဲ့တယ်လေပိစုပန်နဲ့ပတ္တိတာအတိတ်နဲ့ပတ္တိတဲ့ယုံမချင်းက5ပါးအနာဂတ်နဲ့ပတ္တိတာ5ပါးပိစုပန်နဲ့ပတ္တိတာ6ပါးအလုံးပေါင်းဘယ်နှပါလဲ16ပါးရှိတယ်နော်အရင်တုန်းကငါဖြစ်ခဲ့ဘူးလေသလားမဖြစ်ခဲ့ဘူးဘူးလား ဖြစ်ခဲ့မယ်ဆိုရင်ငါဘယ်အမျိုးဆက်တင်မှာမင်းလားပုံနာလားတတိလားတကြွယ်လားတရောင်းစားလားတောင်တူလားဒီလိုဟာမျိုးဘယ်မှာဖြစ်ခဲ့တယ်လဲအဲ့ဒီဖြစ်ရင်လည်းအဲ့ဒီငါပုံသဏ္ဍာန်ကြီးဘယ်လိုပုံသဏ္ဍာန်ကြီးရှိတယ်လဲဖြစ်ခဲ့တယ်ဆိုလို့ရှိရင်လည်းဒီဘဝကနေပြန်တွေ့နောက်၃ဘဝမြောက်ကဘာဖြစ်တယ်လဲပြီးကက်ရဲ့ဟိုနောက်ဘဝလေးကဘာဖြစ်တယ်လဲအဲ့ဒီလိုမျိုးတန်တရားဖြစ်တာဘယ်နှပါရှိလဲအားအားလုံးအဲ့ဒါအတိတ်နဲ့ပတ်သက်တာ၅ပါးလောက်ပါအောင်မလဲအဲ့ဒါ၅ပါးအနာဂတ်မှာလည်းအဲ့လိုပဲ၅ပါးနောက်ထပ်အတူတူပဲရှိတယ်တဲ့ ပစ္စုပန်နဲ့ပတ္တိတာ6ပါးတူတူပဲပြောကြပါသို့တို့ကြောင့်အချိန်မလောက်ဖက်နေလိမ့်မယ်နော်အလုံးပေါင်း16ပါးအဲ့ဒီ16ပါးကတသံတရားလုံးပါလားအခုဘာဖြစ်သွားပြီလဲမရှိတော့ဘူးတဲ့ခင်ဗျာဒါကြောင့်မလို့တောတာပန်ဖြစ်ရင်ဘာကုန်သွားတာလဲအေးအမှားလဲအမြင်မှားလဲကုန်ပြီအခုနဝိသိကိစ္စလေးလဲပဲ16ပါးလုံးပြုတ်ပြီတဲ့မရှိတော့ဘူးအဲ့ဒါကိုဒိဏဝိသိကိစောလို့ပြောတာယုံမမှုတွေကုန်ပြီကောင်းပြီသူနဲ့ဆင်ဆင်လေးပဲဝိကတာ ကထံကထောနော်ဒါလည်းပဲဒီတိုင်းပဲဒုလို့ဒုလို့တွေးတော့စရာတွေသူ့မှာကုန်ပါပြီတဲ့အဲ့ဒီလိုမျိုးတေးသေးချာချာသစ္စာလေးပါးတယောက်ကိုယ်တိုင်းပြက်ပြက်သားသားမြင်ပြီးတဲ့အတွက်ယုံမှမှု16ပါးလည်းကုန်ပြီဒုလို့ဒုလို့တွေးတော့စရာတွေလည်းပဲဟုတ်လေသလားမဟုတ်သေးဘူးသားဆိုတဲ့တန်တရားတွေလည်းကုန်ပြီတဲ့ဒါဘုရားဟုတ်တာလားတရားမဟုတ်ရလားတန်ခါမဟုတ်သလားတိခါသုံးပါးကျင့်ကောင်းတယ်ဆိုတာကဟုတ်သလားတန်တရားအစွန်းရှိတယ်ဆိုတာဟုတ်သလားပရိစ္ဆေသမုပ္ပါဒိကဘလို့လဲဒါမျိုးတွေယုံမှမှုရှင်မျိုးလည်းရှိတယ်မဟုတ်လား ဒါတွေလည်းကုန်ပြီဆင်ရှင်းသွားပြီတေးသေးချာချာတည်ပြီးပြီလို့ဆိုလိုတယ်တာထုသာသနေအပရဝေသာရဇပတ်တော့အဲ့ဒီလိုမျိုးဟုတ်လေသလားမဟုတ်လေဘူးလားတုံတုံတုံတုံဆိုင်းဆိုင်းဆိုင်းဆိုင်းနဲ့မရှိတော့ဘူးဆိုလို့ရှိရင်သူ့မှာပြတ်သားမှုဖြစ်မသွားဘူးလားေးကိုတေးသေးချာချာမသိရင်အမောင်နဲ့လမ်းသွားသလိုရှိမှကြောက်ရှိမှလားငုတ်ရှိမှလားတိုင်ရှိမှလားဆိုတော့လမ်းသွားရင်ခင်ဗျားတို့ဘယ်လိုသွားကြလဲအဲ့ဒါလေးသွားပြစမ်းပါခြေတော်ကလေးရတို့လို့ဟုတ်တယ်မလား စမ်းစမ်းစမ်းစမ်းနဲ့အော်တယ်လေမျက်စိကန့်တယ်လို့လုံးမစမ်းဘူးလားကြာတယ်ကျုပ်ကကြိုက်တယ်နဲ့ဘာထင်တယ်မလို့ရှိဘူးလားတန်းကနေသွားရလားအေးမစိုးမသွားဘူးကျုပ်တို့သွားတာအဲ့ဒီပဲအဲ့ဒါပဲအဲ့ဒီလိုမျိုးသွားတာအခုမသွားတော့ဘူးတဲ့တိုင်းကနေသွားတယ်ဘာဖြစ်လို့လဲတေးသေးချာချာမြင်ပြီအမားကိုလည်းအမှန်မှန်သိပြီအမှန်ကိုလည်းအမှန်မှန်သိပြီဒါကြောင့်အမားကိုအမှန်မှန်သိတဲ့အတွက်ဖြတ်ပလိုက်ပြီအမှန်ကိုအမှန်မှန်သိတဲ့အတွက်ကျုပ်တို့ယုံတာတဲ့အစာပေါင်းများစွာတရားတရားတက်ပြီးတော့ပို့လို့တယ် ဒါမျိုးကိုပြောတာဒါကြောင့်ဝေဒနိစ္စပတ်တော့ဆိုတာကတန်တရားမဲ့ no doubt လုံးဝတန်တရားပြုတ်ထွက်သွားတဲ့အခါကျတော့အမှားကိုလည်းဟိုတုန်းကမှားသလားမှန်သလားမှန်လဲမှန်မှန်မှားခြင်းလည်းမှားမယ်ဆိုအဲ့ဒါမို့ရှိသေးရလားမရှိတော့တဲ့အတွက်မိမိပူမှန်းသိတဲ့အတွက်ကြိုင်မအောင်မလားမစင်နာမှန်းသိတဲ့အတွက်ကြိုင်မအောင်မလားမမကြိုင်တော့ဘူးပြီးပြီလေအာသူအာကုသူအာကုသူမှန်းသိတော့မကြိုင်တော့ဘူးဒါကြောင့်မလို့အာကုသူမှန်သမျှနန်တယ်ပူတယ်မကြိုင်ဘူးကုသူမှန်သမျှကောင်းတယ်အကျိုးပေးတယ်ပို့လို့တယ်ဟုတ်တော့မဟုတ်လား ခင်ဗျားတို့ပတ်စံရပို့လောက်တာပဲဟုတ်တယ်မဟုတ်လားလို့ဒါပတ်စံရမှမသိလောက်တယ်လေနော် over time ဆိုနှစ်ဆပေးတယ်လောက်တယ်လေဟုတ်တယ်မဟုတ်လားဒီလိုပဲဒါတော့သောတာပန်ဖြစ်ပြတဲ့အခါကျတော့သူတို့ကျုပ်တို့က over time မဆင်းဘူးသောတာပန်ကြတော့ over time ဆင်းတယ်သူကဒါကြောင့်မလို့သူများညအိတ်တယ်ဆိုတော့မအိတ်တော့ဘူးတညတရံနဲ့ပဲအိတ်တယ် over time ဆင်းတယ်ကျုပ်တို့ကြတော့ကျုပ်တို့လည်း over time ဆင်းတယ်မနေ့ညတနားပို့အိတ်တယ် ကျုပ်တို့လောက်ကအဲ့ဖို့ပဲဟုတ်လားအခုတည်းမထနိုင်သေးဘူးဂိုင်းအဲ့ဒါတော့ကောင်းပြီအပရပစ္စယောနောက်တစ်လုံးပါလဲအပရပစ္စယောတဲ့ငကိုတော့ကတော့ကိုကတရားသေးသေးချာချာကိုတိုင်းမှမမြင်တာကိုဟုတ်တော့မလားအမေရိကန်ကြီးမရောက်ဘူးဘူးဆန်ဖရန်စစ္စကိုဟလာတာရတဲ့ဘာဖြစ်တယ်ညာဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့ဟောတော့ကတော့ရုပ်ရှင်တွေကြည့်ကြဝတ္ထုတွေဖတ်ကြသူများပြောတာနားထောင်ကြအာတာရပါတယ်ဆိုပြီးတော့မှလာခဲ့တာအခုကျတော့ဘယ်ဟုတ်မလဲတရုတ်တန်းသွားအမိုက်တည်းကြီးပဲ အဲ့လိုမထင်ပါနဲ့လို့ပြောတာပါကမ္ဘာအသာရဆုံးစုမြို့ကြီးရထားတာဟုတ်သူများမပြောခင်တုန်းကတော့ကျုပ်တို့ကအပြောနဲ့နားနားလေရတာဗောဟုတ်တယ်မလားသူများပြောတာလေးနဲ့စိတ်ကူးထဲမှာမြင်ကြည့်ရတာဒါတော့အခုဇမ်ပရာရောက်ပြီတွေ့ပြီအမိုက်တွေရောတာယာတာရောမတာယာတာရောဂုံအနှိမ့်တွေရောအမြင့်တွေရောတရားတွေရောအကုန်မတွေ့ဘူးလားအာဆန်ဖရန်စစ္စကိုရောက်ဘူးတဲ့လူတယောက်ကိုကိုရောက်ဘူးမှမသိတဲ့ခါကျတော့ဟာမင်းဆန်ဖရန်စစ္စကိုရောက်ဘူးလားဘလို့တရားကြီးတွေဘလို့လာတာပါပြည့်တယ်ညာပြည့်တယ်ဂျိုက်နေရောဟာလာအိမ်တွေကဘလို့ပြည့်တယ်ညာလို့ပြည့်တယ်ဟာ ပြောတာတွင်းပြီးပေါ်နဲ့တက်ကြည့်ထားအကုန်လုံးကိုတခါတည်းမှောင်းနေတာပဲဖောက်တွေကြနေတာဟုတ်ဘာမမြင်အဲ့ဒါလို့သူများပြောတာယုံစရာလိုသေးလားမလိုဘူးလေကိုကဟိုမှာတော့မှနေတိုင်းရောက်နေတာမသွားချင်းလို့ဆုံးဟုတ်လားဆိုတော့ဒါတော့ဆန်ဖရန်စစ္စကိုအကြောင်းပြောဖို့သိဖို့အရေးကိုသူများကနားထောင်စရာလိုသေးလားမလိုတော့ပြီဒါပဲနော်သစ္စာလေးပါးနိဗ္ဗာန်တရားနဲ့ပတ်သက်လို့ကိုယ်တိုင်မြင်လိုက်ပြီရှင်ကိုယ်တိုင်ညာသူများပြောတာနားထောင်စရာလိုသေးလားအဲ့ဒါအပ္ပရာပစ္စည်းရောပြောတာသူတစ်ပါး သူတစ်ပါးရဲ့နာသူတစ်ပါးရဲ့မျက်စိသူတစ်ပါးရဲ့အသိကိုငှားစရာလိုသေးလားအဲ့ဒါအပ္ပရာပစ္စယောဒါလေးနဲ့ပတ်သက်ပြီးအောက်မှာဦးဇင်းစိတ်ဓာတ်တကြွရဲ့အကြောင်းလေးပြောလဲပြောပြီးသားပါနော်ဒါပေမဲ့ထပ်မှတ်မိအောင်ထပ်ပြီးတော့ထပ်ရေးထားတယ်ကောင်းလဲကောင်းလွန်းလို့ပါတခါကမက္ဆီကတန်တာမြို့ဆိုတာကဒီစိတ်ဓာတ်တကြွတို့နေတဲ့မြို့ပေါ့လေသူကအနာဂါကြီးပါဆိုတော့မြို့ကံဖြစ်တော့ဒီနိခန္ဓာကြီးကလည်းပဲသူကအမတန်ဂိုင်းရက်ကြီးတယ် ဒီနေ့ခေတ်လည်းပဲဂျင်းကိုင်းဆိုတာသူ့ပြောတာဒါတော့နာမည်ကြီးပုဂ္ဂိုလ်တယောက်နော်သူမှလည်းတပည့်တာဝကတွေနဲ့ချွေရန်တွေနဲ့အတန်းဝဲတွေနဲ့ကိုဝယ်သူတွေနဲ့ဆိုတော့ဩဘာသာမတူပေမဲ့သူကိုယ်တိုင်အရိယာဖြစ်ပေမဲ့လည်းပဲမိမိမျိုးကိုလာတဲ့ဧည့်သည်တောင်တဲ့ကျတော့အဲဝကြီးပေါင်သွားပြီးတော့တွေ့ရတယ်တွေ့တဲ့ခါကျတော့သူ့အမြင်နဲ့စိတ်ဓာတ်တွေဟာဒီမြတ်စွာဘုရားတပည့်မှန်းလည်းသိတဲ့ခါကျတော့ဒါပြောကြဆိုကြတဲ့ခါသူနှုတ်ဆက်တာပေါ့လေဘယ်နဲ့လဲစိတ်ဓာတ်တွေတဲ့တင်းတို့ဆရာ ဂေါရမကဝိတ္တဝိสารကင်းတဲ့ဇန်တမာရီရှိတယ်လို့ဆိုတယ်မင်းယုံလားတဲ့တရမေးတာနော်ဆိုတော့နိဂရဏနာတဗုဒ္ဓကြီးကသူ့နာမည်ကမဟာဝီရတဲ့မဟာဝီရကြီးက तू ကဇံမမရပဲ तू ဒီဇံကိုမရဘူးဒီပြင်ဇံရခြင်းရမယ်ဆိုတော့ဒီဇံကြောင့်သိမှမသိပဲမသိတော့ဒီဝိတ္တဝိสารတွေကင်းသွားတယ်ဆိုတော့အပေါ်ကိုရောက်သွားလေလေဝိတ္တဝိสารမှမမပါပဲခင်ဗျားတို့တောင်ရသေးတယ်တင်ကြိုတယ်မှာဟုတ်တယ်မဟုတ်လား ရပါတယ်သင်္ကြန်ထဲမှာဝိတဝိဇာရာပိတိတုခဧကကရာပထမဇန်ရှိတယ်နော်နောက်ပြီးတော့မှတစ်ခါဝိဇာရာပိတိတုခဒုတိယဇန်တက်တယ်နော်ပိတိတုခဧကကရာတတိယဇန်တက်တယ်ဒုက္ခဧကကရာသရုဒ္ဓဇန်တက်တယ်ဥပ္ပကဧကကရာပဲတက်လဲပင်စမဇန်ခင်ဗျားတို့ပင်စမဇန်တော့မကဘူးတမဘက်ရှိပါလုံးတက်လို့ရတယ်စာထဲမှာနော်ဒါလောက်ကိုမသိရှာဘူးမနိကန္နနာနာဗုဒ္ဓအဲ့ဒါတော့အေးမင်းတို့ဆရာကတဲ့ဝိတဝိဇာရာကင်းတဲ့ဒီဇန်နေရတယ်ဆိုတာမင်းယုံသလားဆိုတော့မယုံဘူးတဲ့ဟိုကလေအဲ့ဒါအေးတွေ့တယ်မလားတဲ့သူနောက်ကတပည့်တွေပြောတာမင်း ဒီစိတ်ဓာတ်တွေကျွအမှန်တိုင်းပြောတယ်တဲရိုးဖြောင်းတာပဲတဲ့ဟုတ်တယ်တဲ့အမှန်သူ့ဘက်ကပါတယ်ချဲနေတာဒါတော့ तू ကသူ့လူသူ့တပည့်တွေကိုပြန်ပြီးတော့မှသူတို့ကလည်းဂုံယူတယ်လေဒီမြို့မှာမြင်းတဘုံတထေကြီးတွေပညာတတ်တဲ့ပုဂ္ဂိုလ်တွေကိုကိုကိုးွယ်ကြပြီကိုရှိကိုအာကွန်ဗတ်လောက်လာပြီဆိုကြပါစို့ဗျာဆိုရင်ရှေ့တုန်းကသူတို့ကလည်းတကိုင်းနဲ့တကိုင်းသူတို့မှာအဖွဲ့တယ်လည်းအများကြီးရှိတယ်သူတို့ religious institution တွေအများကြီးရှိတယ်ဂိုင်းဆရာကြီးတွေရှိတယ်ရှိတော့နာမည်ကြီးတဲ့ တထေးတကြွယ်စစ်သူကြီးတမဒဝန်ကြီးချုပ်ဝန်ကြီးဒါမျိုးတွေသူတို့သူတို့ဂိုင်းထဲကိုဝင်ပြီးဆိုရင်မျိုးထဲကိုလှည့်ပြီးတော့ဟေးဘယ်သူကတော့ငါတို့ဂိုင်းကိုလာပြီးဆိုဒီလိုကြီးညာတာကြွားတာပေါ့ပြောရမယ်ဆိုသူအဲ့ဒီလိုမျိုးဒါတော့ဒီမဟာဝီရလို့ခေါ်တာနိဂရဏန္ဒဗုဒ္ဓကြီးလေဒီစိတ်ဓာတ်တကြွယ်ခါသူ့ဝါဒကိုသူလက်ခံပြီလို့ဒီလိုယုံကြည်လိုက်တဲ့သဘောပဲငါတည်းပဲဖြစ်သွားပြီပေါ့ ဒါတော့ तू ကသူ့လူပဲခါကြောကြောလေးကြည့်ပြောလိုက်ဟာဒီစိတ်ဓာတ်သူကျဲသိရိုးတာကွာ तू ဟုတ်ဟုတ်တိုင်းပြောတာတဲ့အဲ့လိုထင်တာဒါနဲ့စိတ်ဓာတ်သူကျဲကပြန်ပြီးတယ်အဲဒီဟိုတည်းပေါ့ဆရာကြီးဘောသူတော့ဆရာကြီးပဲခေါ်ပါတယ်သူက respect ထားပြီးတော့တိတာနဲ့ယုံတာ နောက်ကစကလုံးကပါတယ်လေပညာနဲ့တတ်တာတိတာကပညာယုံတာကတတ်တာဒါတော့အဲ့ဒီနှစ်ခုပြောတာဒါတော့အဲ့ဒီတိတာနဲ့ဒီယုံတာဟာဘယ်တင်းကပို့ပြီးတော့မြင့်မြတ်တယ်လေ ဆိုတဲ့ခါကျတော့ဟာတိတာကပို့ပြီးတော့ယုံတာထက်မြတ်တယ်ယုံတာထက်တိတာကမြတ်တယ်လို့ဒါကိုပြောချင်တာဆိုလိုတာကယုံတယ်ဆိုတာကမိမိမှာအတိမရှိသေးလို့သူများပြောတော့ကဘာလို့ရတာလဲယုံနေရတာအော်ဟုတ်မှာပဲဟုတ်မှာပဲဘောကိုရင်တီးပြီးတော့သူများပြောတာယုံစရာလိုသေးလားမလိုဘူးဒီနှစ်ခုကိုဒါ compare လုပ်နေတာအဲ့ဒါပြောတာဒါကြောင့်အဲ့ဒီခါကျတော့ तू ကလည်းပဲမသိဘူး ဒီ booby trap တဲ့ဝင်တော့မှဆိုသူမသိဘူးနော်ဒါကိုဒီ trap တဲ့ဝင်မှ तू မသိဘူးအဲ့ခါကျတော့ပြောတယ်ဟာသိတာနဲ့ယုံတာယုံသိတာကပိုကောင်းတာပေါ့ပိုမြတ်တာပေါ့ဆိုတော့ဒါတော့ဆရာကြီးတဲ့ကျုပ်ကဒီဇိုင်းတွေကိုယာပြီးသားဒါတွေကိုသိနေတဲ့ခါကျတော့သူများပြောတာကိုယုံစရာလိုသေးလို့လားဆိုတော့ဆိုလည်းကမြတ်စွာဘုရားပြောတာကိုယုံစရာမလိုတော့ဘူးမြတ်စွာဘုရားကိုယုံစရာမလိုဘူးဒီတရားကိုယ်တိုင်သိပြီးတာဖြစ်တဲ့အတွက်ဟုတ်တယ်လို့ပြောတာဒီဇိုင်းရှိတယ်လို့ပြောတာ ဒီဇန်ရှိနေတယ်ဆိုတဲ့ဟာကိုမြတ်စွာဘုရားပြောတာကိုနားထောင်ပြီးယုံစရာမလိုတော့ဘူးဘာဖြစ်လို့လဲသူကကိုကိုတိုင်းဒီဇိုင်းရထားပြီးသားဒါတဲ့ခါကျတော့အာဒီကောင်ကွာစောစောတုန်းကတော့နော်မယုံဘူးပြောတော့အခုကြံမတခါယုံတယ်ဖြစ်ပြန်ပြီဆိုတော့ तू ကတခါပြန်ဟိုဘက်ရောက်သွားပြန်တော့မဟုတ်လား तू စောစောတုန်းကတော့အပိုင်ဖမ်းတာပဲနောက်တော့ तू ပြောတာနဲ့ပြောင်းပြန်ဖြစ်သွားရောပြောင်းပြန်ဖြစ်သွားတာဟာဒီလူကလည်းရှစ်တမျိုးနောက်တမျိုးလူကြီးလူကောင်းမဆောင်ဖြစ်သွားပြန်တာလေအဲ့ဒါကိုပြောချင်တာစိတ်ဓာတ်ကြွယ်သည် ဒီဇန်တွေကိုသူကိုယ်တိုင်အနာဂံဖြစ်ပြီးတဲ့အခါမှာဇန်တွေရထားပြီးပြီဒါကြောင့်ခမရတို့အနာဂံဖြစ်ပြီဆိုရင်သူကလူဘဝမှာပဲရှိသေးတယ်နော်ဒါပေမဲ့လူဘဝမှာရှိတယ်ဆိုပေမဲ့လည်းပဲသူကအိမ်ထောင်သားမွေးကိစ္စတော့မရှိတော့ဘူးကာမဂုဏ်သုံးဆောင်ပစ္စည်းတွေမသုံးဆွဲတော့ဘူးဇနီးမယားလင်ယောက်ျားနဲ့အတူတူအနာဂံဖြစ်တဲ့ပုဂ္ဂိုလ်ဒီမနေတော့ဘူးဒါပေမဲ့သူကလူဘဝနေတော့နေသေးတယ်နေလို့ရတယ်နော်များသောအားဖြင့်တော့သာသနာ့ဘောင်ကိုသို့တော်လည်းလူဘဝမှာလည်းနေတယ်ရန်တာဖြစ်ကကြမှာကူရတာဒါတော့သူကဒီဇန်တွေကိုလူဘဝနဲ့ရတယ် ရတဲ့တို့ဒီဇိုင်းကြောင့်ကောင်းကောင်းသိတဲ့ခါကျအခုနကနိဂန္ဓာကြီးပြောတဲ့စကားလုံးကို तू အသားလေးလိုက်သွားပြီးတော့ပြီးကကြောင်ပြန်ပက်ပက်ထပ်လိုက်တာနော်ပက်ထပ်လိုက်တာအဲ့တော့အဲ့ဒီနေရာမှာပြောချင်တာကသူကိုယ်တိုင်ဇံရပြီးသားဖြစ်တဲ့အတွက်ကြောင့်သူတို့ဘာတွေပြောတာကိုယုံစရာမလိုတော့ဘူးဆိုတာကိုဒီနေရာမှာဘာလို့ခေါ်မလဲအပရပစ္စယောသူတို့ဘာတွေပြောတာဆိုတာကိုယုံပြီးလက်ခံစရာမလိုတော့ဘူးတဲ့ငါကိုယ်တိုင်သိပြီးပြီဒါကိုပြောတာငါကိုယ်တိုင်သိပြီးတယ်ဖြစ်တဲ့အတွက်ဒီဟာကိုသူတို့ဘာတွေကို သူတို့ဘာတွေပြောစကားဆိုစကားနဲ့ယုံစရာမလိုတော့ဘူးအဲ့ဒါကိုအပ္ပရပစ္စယောလို့ခေါ်ပါတယ်ဒါကြောင့်မိမိတို့ပါဠိစာပေတွေဖတ်တဲ့ရွတ်တဲ့ခါတွေမှာဒီစကလုံးလေးတွေတွေ့တိုင်းတွေ့တိုင်းမိမိတို့အခုဆိုရင်ဒါအတိတ်ပဲတင်းတလောက်တော့နားလည်သွားပြီပေါ့နော်ဒါလေးတွေကိုမိမိတို့အာတည်တဲ့နဲ့တွေ့ဦးစင်းနည်းနည်းလေးအကျယ်တုံးပြောပြခြင်းဖြစ်ပါတယ်ဒါကြောင့်ဟောဘက်ကလေးဆက်ပြီးတော့ပူဇော်လိုက်ရအောင်အေဟိဘေကုခေါ်တဲ့အကြောင်းလေးအေဟိဘေကုတိ

ခုနတော့ကအာလေဘေယံဘန်ဒီဘကွာတန်တိကေပပဇံလေဘေယံဥပဒံမရန်တိဒီပြီးတော့မြတ်စွာဘုရားထံမှာရဟန်းပြစ်ကိုရလိုပါတယ်ဘုရားလို့ခုနကစောစော request လုပ်လိုက်တယ်လုပ်လိုက်တဲ့အတွက်ကြောင့်မြတ်စွာဘုရားကနော်ညာဘက်လက်တော့ဆန်တန်းပြီးတော့အေဟိချစ်သားယံနော်အေဟိလာလောပေါ့နော်ဘေကုချစ်သားယံအေဟိလာလောလို့အဲ့ဒီလိုမျိုးခေါ်လိုက်တဲ့ဆိုရင်အဲ့ဒီအခိုက်တန်လေးမှာပဲတက်တော်80ဝါတော်60ရတဲ့မထေကြီးကဲ့သို့တဲ့ခန္ဓာကိုယ်မှာသဘင်ကဂရုံတုံးပြီးသားနော် ကိုမသင်္ကန်းဝိပိသညာဘက်ပခုံးပေါ်မှာနှစ်ထပ်သင်္ကန်းကြီးတင်အဲဘဲဘက်ပခုံးပေါ်မှာနှစ်ထပ်သင်္ကန်းကြီးတင်ညာဘက်ပခုံးမှာတပိတ်လွယ်ပြီးသားတခါတည်းရမ်းဖြစ်သွားတယ်။အဲဒီလိုမျိုးမြတ်စွာဘုရားညာဘက်လက်တော်ဆန္တန်ပြီးအေဟိဘေကုခြေသားရန်လာလော့လို့ခေါ်လိုက်လို့ရမ်းဖြစ်တဲ့ရမ်းမျိုးကိုအေဟိဘေကုရန်လို့ခေါ်တယ်။နော်ရမ်းဖြစ်ရမ်းအမျိုးအစား၈မျိုးရှိတဲ့ထက်မှာသူ့ကိုအေဟိဘေကုရန်မြတ်စွာဘုရားဒီပင်လျင်ခေါ်လို့ရတယ်။ကျန်တဲ့ပုဂ္ဂိုလ်ဘယ်သူမှခေါ်လို့မရဘူး။80လောက်ပဲရှိတယ်။နော်။နော်ဒါတွေတော့ထားတော့ ဒါတော့ဒီသာသနာလုံးမှာ80ကျော်လောက်ပဲရှိတယ်နော်ဒါတော့ဒီထက်မှာရှင်ကိုရညာတစ်ပါးပါဝင်မယ်ဒါတော့ကောင်းပြီမိမိတို့လည်းပဲမြတ်စွာဘုရားအေဟိပိကိုခေါ်လို့ရှိရင်အဲ့ဒီလိုမျိုးမြတ်စွာဘုရားခေါ်လိုက်တာနဲ့နောက်ဆုံးဂရုံးတွေတုံးပြီးသားသင်္ကဝေပြီးသားတပိတ်လွယ်ပြီးသားဖြစ်ရှင်လို့ရှိရင်အဲ့ဒါဟာမိမိအတိတ်ဘဝကသင်္ကန်းတပိတ်ပရိခေယလူခဲ့ဘူးမှဖြစ်တာတဲ့ဒါလက်မှတ်တာသင်္ကန်းတပိတ်ပရိခေယမလူခဲ့ဘူးလို့ရှိရင်မဖြစ်ဘူးဘာဟိယဓာတုစီရိယจิตပါလား ဘုရားဟောတဲ့နေရာမှာဒိဋ္ဌိဓမ္မတန်သူတုဓမ္မတန်ပြောလိုက်တော့အတူဆုံးနေရန်တာဖြစ်တာပြီးတော့သူ့မှာအတိတ်ကသင်္ကပရိက္ခာမလူခဲ့ဘူးတော့မဖြစ်ဘူးယံဟိုရမ်းမဝရဘူးအဲ့ဒါနဲ့ဂိုင်းထားတော့သင်္ကန်းသွားရှာဆိုတော့ပတ္တကုသင်္ကန်းရှာသွားရှာတော့အတိတ်ကနွားဘလူးမကနွားမိုင်အောင်ဆောင်ခွက်လိုက်တော့အဲ့ဒီမှာပဲပြိဋိဘံစားတာမဟုတ်လားဒါတော့ရန်တာတာဖြစ်သွားတာသူသင်္ကန်းဝတ်လိုက်ရလားဝတ်လိုက်ရဘူးဒါတော့အေးဘိကုခေါ်တဲ့အခါမှာအဲ့ဒါလိုဖြစ်ဖို့ကအတိတ်ဘွားကသင်္ကန်းလူရတယ်တဲ့ သင်ကလူပါမှမြတ်စွာဘုရားကလည်းပဲအေးဘေးကိုခေါ်လို့ရတာဒါကြောင့်ဒီခဏခုတော့စောစောလေးတုန်းကသူတို့ရသစ်လို့နေခဲ့ကြတဲ့အဲဇပင်းတွေပါတယ်လက်ရှိမယ်မုတ်စိတ်ကြီးတွေရှိမယ်စောစောတုန်းကဝယ်ထားတဲ့ရသစ်တွေရဲ့အသုံးဆောင်ပြိခရာတွေဒီမှာအကုန်လုံးမရှိတော့ဘူးသူ့ရဲ့ခန္ဓာကိုယ်မှာအကုန်လုံးသာသနာရဲ့အဝတ်ပုံစံဖြစ်သွားပြီနော်တော်ရသစ္စာလေးပါးသိမြင်မိတဲ့ရှင်ကိုယ်ဉာဏ်ရံအဖြစ်ကိုတောင်းပန်လို့ဒီလိုမြတ်စွာဘုရားခေါ်လိုက်တယ် ဒါတော့ရှင်ကုန်ညာကြီးသည်ဦးဇင်းရဲ့သာသနာမှာပထမဆုံးသောသောတာပန်ပုဂ္ဂိုလ်ပထမဆုံးသောပြီးတော့ပထမဆုံးသောဗာလဲอืมသူကဥသုံးဥရတယ်နော်ပထမဥဆုံးသောသောတာပန်ပထမဥဆုံးသောပထမဥဆုံးသောသုံးဥရတယ်ခမရတို့ကျုပ်တို့တဥပဲရတယ်ဒါတော့အမျိုးသမီးတဥမရဘူးတော်ပဲရတယ် ရုပ်တုကဒီပြက်ဘက်ကမူးတော့ဥတွေဟာနဲ့ပဲလိုက်ဦးကောင်းပြီဒါတော့သူကမြတ်စွာဘုရားဗာစစ်ပြောတယ်လဲဆိုတော့စရာပြမစစ်ဒီစကားပြောတာတခြားမဟုတ်ဘူးသောတာပန်ဖြစ်ပြီဆိုတော့ကျင့်ဖို့ဆုံးသေးရဲ့လားမဆုံးသေးဘူးသောတာပန်ပြီဘာတွေလုပ်အောင်မလဲတဂရာကံအနာကံယန္တာအထက်မဲ့30ကိုဆက်တက်အောင်မယ်ဒါကြောင့်ချစ်သားယဟန်နဲ့လာလော့လို့ခေါ်ပြီးတဲ့ခါကျတော့မဲအိတ်နေတော့ခွာလို့ပြောရလား အေး daylight saving time တနားကြီးပိုးရတယ်မင်းပိုးအိတ်လိုက်လို့မပြောဘူးနော်ကျုပ်တို့တာအိတ်တာဒီနေ့တော့အေးဆေးပဲကွာဆိုအိတ်ထဲတာဟာလားဒီနေရာမှာမဲအထက်မဲ့သုံးပါအတွက်ကျင့်စရာရှိသေးတယ်ဆုံးကန်းတိုင်အောင်လာကျင့်အောင်တဲ့မြတ်စွာဘုရားပြောတာနော်ဒါကြောင့်ဗြဟ္မစိရိယံစရဗြဟ္မစိရိယံမြတ်တဲ့ကျင့်ကိုကျင့်အောင်တာမဒုက္ခတအန္တကရိယာယနောက်ဆုံးအရတ္တမဲ့အရတ္တဖို့နော်ခုနပြောသလိုရှုတဲ့အရှုခံယုံ nant ရော အရှုညာတတိပညာရောချုပ်ဆုံးလို့နောက်ဆုံးဖြစ်တဲ့ရတ္တမရောက်မကျင့်အောင်ဒါမှမဲ့ဒုက္ခရဲ့အဆုံးကို ရောက်မယ်ဟုတ်တော့မလားအဲဒီလိုမျိုးမြတ်စွာဘုရားကထပ်ပြောပါတယ်အဲကောင်းပြီဒါအဲတမ္မာဒုက္ခတအန္တကရိယာဒီတာဝတ္တတအာယတမတောဥပဒမရဟောတိဒီဒါတော့မြတ်စွာဘုရားအဲ့လိုပြောလို့ပြီးအဲ့ဒီနေရာမှာဓမ္မစစ်ကြာရဲ့အဆုံးကိုရောက်ပါတယ်ဒါတော့ဒီနေရာမှာ ဒီမြတ်စွာဘုရားတရားဟောလို့ဓမ္မစစ်ကြာဆုံးသွားတဲ့အခါမှာယဟန်ကဘယ်နှပါးပဲဖြစ်လဲတပါးပဲဖြစ်တယ်။ဘာကြောင့်တပါးပဲဖြစ်လဲသူတပါးပဲသောတာပန်ဖြစ်တဲ့အခါကျတော့သူပဲဒီအတိတ်ကပါလာခဲ့တဲ့တန်တရားတွေပျောက်ပြီးတော့တကယ်အစစ်အမှန်အတိညာရသွားတာ။ဒါတော့ကျန်တဲ့ပုဂ္ဂိုလ်တွေကမရသေးဘူး။ဟုတ်တယ်မဟုတ်လား။မရသေးဘူးမရသေးတဲ့အတွက်ကြောင့်မလို့သူတို့ရဲ့ယုံကြည်မှုကခိုင်မြဲရလားမခိုင်မြဲ ရှင်ကုဋေညာကြီးရဲ့တတ်တာကတော့ဦးဇင်းတို့နော်အဓိကမတတ်တာလို့ခေါ်တယ်အရိယာမဉဏ်နဲ့တွဲပြီးဖြစ်တဲ့တတ်တာသူ့ရဲ့တတ်တာမျိုးဒီမတုံလှုပ်လို့အဆလတတ်တာတဲ့ပါဠိလိုအင်္ဂလိပ်လိုပြောရင် unshakable confidence လို့ခေါ်မှာပေါ့နော်ဘယ်သူကမှလာပြီးတော့ဖះဟာမဟုတ်တဲ့အကြောင်းတရားမဟုတ်တဲ့အကြောင်းတန်ခါမဟုတ်တဲ့အကြောင်းဟိုလိုပြောဒီလိုပြောဒီလူကြီးကတခါတည်းအပြောကောင်းလို့ဝေချာရမ်းပြီးတော့တန်တရားလဲပြီးတော့နောက်ပြန်လှည့်သွားတာမျိုးနောက်ပြန်ပြီးတော့ယူထမ်းလောက်တာမျိုးမရှိတော့ဘူးလို့ပြောတာ ယုံကြည်ချက်တွေပြောင်းလဲတာမျိုးမရှိတော့ဘူးပြီးပြီ that's it ဒါပြောတာသူဘယ်သူမှလိန်လို့လှည့်လို့မရတော့ဘူးဒါမျိုးကိုအဆလသတ်တာခေါ်တယ်နော် unshakable confidence and the buddha dhamma sangha ပေါ့အဲ့တော့သူ့ရဲ့ယုံကြည်ချက်တွေဒီအပြည့်အပိုင်အရတ္တမေနဲ့တွဲပြီးဖြစ်ပေါ်လာတဲ့ဟာမျိုးဆိုတော့မတုံမလို့ဖြစ်လို့တဲ့သူကအဲ့ဒီမှာဒီမြတ်စွာဘုရားအပေါ်မှာရောဘုရားလို့ဆိုတဲ့ယုံကြည်ချက် မြတ်စွာဘုရားဟောတဲ့တစ္ဆာလေးပါးတရားမှာလို့တရားဆိုတဲ့အသည့်မိမိကိုယ်တိုင်လည်းတန်ခါဖြစ်ပြီးတောတာပန်ဖြစ်ပြီးဆိုတာတည်သွားတဲ့ခါကျတော့အဲ့ဒီတတ္တာတရားပြောတာအဲ့ဒီယုံကြည်ချက်သည်သူ့ကိုရမ်းဖြစ်အောင်တိုက်တွန်းပေးလိုက်တာပဲဒါတော့ကြံတဲ့လေးပါးကမဖြစ်သေးဘူးပေါ့ဟုတ်တော့မလားဒါတော့ဦးဇင်းတို့ကောင်းပြီဒီနေရာလေးမှာဦးဇင်းတို့တစ်ထောင်နားကြအောင်ဆိုဘာလဲဆိုရင်အခုဘုရားလဲပေါ်ပြီတရားလဲ ပေါ်ပြီးတန်ခါလည်းယတနာသုံးပါမရှိဘူးလားရှိတဲ့အခါကျတော့အဲ့ဒီမှာဘလို့ခေါ်မလဲဆိုလို့ရှင်တို့ရဲ့ဒီ inter approve လို့ခေါ်မှာပေါ့နော် အချင်းချင်း approve လုပ်တာဒါလေးကိုလည်းနည်းနည်းလေးပြန်ပြီးတော့ descent တက်ပြီးနားလဲရအောင်ဒါတော့ပြန်ပြီးတော့ recall လုပ်လိုက်မယ်ဆိုရင်ဓမ္မစစ်ကြာမောခင်တော့ကအဖြစ်ပြက်ကလေးကိုပြန်စဉ်းစားကြည့်မြတ်စွာဘုရားက၃ချိန်တည်းတည်းငါဘုရားဖြစ်ခဲ့ပြီတာမတာမုဒ္ဒဖြစ်ခဲ့ပြီလို့ပြောတယ်သူတို့လက်ခံလား သူတို့ရဲ့ဝိသိကိစ္စဘယ်လောက်ပြင်းထန်တယ်လဲလက်မခံတဲ့ပြင်မှာမယုံတော့မယုံဘူးဗဗရဏဝိဗ္ဗံတော်ကမ္မထလူတွေ့ကြီးပါတဲ့ဘုန်းကြီးလူတွေ့မဟုတ်ဘူးနော်ဗါတယ်လေစောစောကမ္မထထိုင်နေတာ6နှစ်လေဆုံးခံစားလို့သူ့ကိုပြန်ပြီးတော့မေစီမာပတိပတိလမ်းစဉ်ကျင်းသလိုကမ္မထထွက်သွားပြီလို့ဆွဆွတာမဟုတ်လားနော်လာပြီးတော့မလိန်လာပြီးတော့ဒီနေ့ခေတ်လို့ပြောနေလာမရွှေ့နဲ့ပေါ့အားထုတ်နေတဲ့တကယ့်ကိုမှ ဒီသူတို့အယူအဆအတ္တကိလမထာအမြင့်အမြတ်ဆုံးလို့ထင်တာကြီးကထွက်သွားပြီဒါကိုကမ္မထာလူတို့ခေါ်တာဆိုတော့သူတို့လက်မခံဘူးဆိုတော့သူတို့ရဲ့တန်တရားဝိသိကိစ္စတွေဒီအမြင်မှားမှုစောင်းမှုတွေကဘလောက်ပြင်းထန်တယ်လဲအဲ့ဒီအမြင်မှားမှုစောင်းမှုကြီးဟာသူတို့ဘုရားဆိုတာကိုလည်းလက်ခံလားဟောပိတ်သွားပြီနော်ဝိသိကိစ္စမပိတ်ဘူးလားနိဝရဏလည်းပိတ်တယ်လေကောင်းပြီမြတ်စွာဘုရားကိုမှဘုရားလို့မယုံကြည်ဘူးဆိုရင် तू ပြောတဲ့စကားကိုလည်း no way မယုံဘူးစိတ်သာချသူဒီမြင့်မြတ်တဲ့ပုဂ္ဂိုလ်နော်ဒီဟာတွေသိပြီးပါပြီတတ်ပြီးပါပြီလို့မယုံဘူးဆိုရင် तू ပြောတဲ့စကားလည်းလက်မခံဒါဆိုရင်တရားလည်းပိတ်သွားရောဒါဆို तू ပြောလို့နားလည်ပြီးလက်ခံလို့ကိလေသာတည်သွားတဲ့တန်ခါဆိုတာလည်းမရှိတော့သူတို့တွေအကုန်ပိတ်ပြီထောက်ရပိတ်ထားတဲ့အဲ့ဒီအပိတ်အစီအတားစီအနောက်ရှစ်100ဆက်တွေအကုန်လုံးဒီအခုသောတာပန်ဖြစ်သွားတယ်ရှင်ကုဋေညာကြီးတွေမရှိဘူးလို့ပြောတာမရှိတဲ့တူတူတန်ခါဖြစ်ပြီတန်ခါဖြစ်ပြီဆိုရင် မြတ်စွာဘုရားဟောတဲ့တရားကိုနားလည်လို့တန်ခါဖြစ်ရင်ဟောသည်ဒီဘာဖြစ်နေပြီလဲဟောဘုရားဖြစ်ပြီဒါတော့ဟောတဲ့ preacher teacher ဒီဗုဒ္ဓဖြစ်ပြီတကယ်ကို elected person ဖြစ်ပြီဆိုရင်သူခေါ်တဲ့တရားဒီဘာဖြစ်ရတော့မလဲ noble truth သစ္စာတရားဖြစ်ပါပြီဘာတရားလဲသစ္စာတရားအမှန်တရားဒါကြောင့်မလို့သူရှင်ကိုယ်ညာယဟန်ဖြစ်တဲ့အရိယာတန်ခါဖြစ်သွားတာနော် အရိယတန်ခါပရမတ္ထတန်ခါဒိဋ္ဌိနိယတန်ခါဖြစ်သွားခြင်းသည်ဖះကိုလည်းအပရုလုပ်ပြီးသားဖြစ်တယ်သူခေါ်တဲ့တရားကိုလည်းအပရုလုပ်ပြီးသားဖြစ်တယ်ပြီးတဲ့အခါကျတော့သူကိုယ်တိုင်ကတန်ခါဖြစ်သွားတယ်ဒါတော့ဖះတရားတန်ခါအချင်းချင်းစစ်မှန်တဲ့ပရမတ္ထဒါဗုဒ္ဓအရိယဓမ္မသစ္စာလေးပါအရိယတန်ခါဟောအဲ့လိုဖြစ်သွားတာအဲ့လိုမျိုးအတီးပြုတ်ပင်လိုက်တယ်အဲ့လိုမျိုးတည်တည်ပြလိုက်တယ်ဘုရားပြစ်ကြောင်းရှင်ကိုဏ္ဍညာတည်တည်ပြတယ် နော်တရားစစ်ကြောင်းရှင်ကိုညတိလိုက်တာတည်တည်ပြတယ်ရှင်ကိုညအတိရလိုက်တာဒီဖះကပြန်ပြီးတော့ချီကျူးတယ်ဟုတ်တယ် तू ဖြစ်သွားပြီလို့အညာတိဝတ္တဘောအေးဒါဖះပြန်ပြီးတော့ तू အပြုလုပ်ပေးတာဟုတ်တယ်တဲ့အပြုလုပ်ပေးတာအဆက်လုပ်လိုက်တာပဲနော်ဒါတော့ဒီနေရာမှာဟာဝိဇ္ဇုဓမ္မစစ်ကြပြီးတဲ့အချိန်ကမှာအဲ့သုံးခုလုံးကအဲ့လိုအပြုလုပ်ပေးတာဒါလောလောလေးမထင်နဲ့နော် တလောကလုံးကို challenge လုပ်ထားတာနော်သူတို့တော့လှုပ်ရှားနေတာပါကွာသူတို့နေရာလှုပ်ရှားနေတာပါကွာလို့ဒီနေ့ခက်ဆိုရင်ထင်ကောင်းစီစရာရှိတယ်ဟုတ်တော့မဟုတ်လားဟုတ်တယ်လေဒီလိုပဲထင်တာပဲဒါတော့ဒါကိုတလောကလုံးထဲမှာလောက်ရတာပြောရတာဒီကိစ္စလေးอ่ะနော်ကောင်းပြီဒါတော့ဒီလိုမျိုးတလောကလုံးကိုဖះလည်းပေါ်ပြီးဖះဟောလိုက်တဲ့တရားဟာသူတို့စောစောတုန်းကမြတ်စွာဘုရားဖွင့်လေသူအဦးဆုံးတစ္ဆာတရားကိုနာကျင်လို့ 6နှစ်တိတိနော်ဝေယဝဆလို့အတန်းတန်းဖြစ်နေသူတို့လောက်ခဲ့တဲ့နေရာတရားနာခြင်းလို့မဟုတ်လားတရားတွေကအခုသူတို့နာခြင်းတဲ့တရားဒီသူတို့မသေးတရားရှာနေတာအမတဓမ္မနော်အမတဓမ္မဆိုတဲ့တရားကိုရှာနေတာလဲတကယ်အမတဓမ္မအစစ်ဖြစ်ကြောင်းဒါအပုဖြစ်သွားပြီဒါကိုနာလိုက်တဲ့အတွက်သူဒီတကယ်ပရမတ္ထတန်ကဒေခိနိယတန်ကအစစ်ဖြစ်ကြောင်းလဲအပုဖြစ်သွားတာဒါတလောကလုံးမှာအိုးဖျားဖျားဖရာတရားတန်က၃ပါးကိုကြင်ညာနေတဲ့နေ့ပဲအဲ့ဒီနေ့အဲ့ဒါဘယ်နေ့လဲမဟာသက်ကလေး တရား၃ခုဟုတ်ပါဘူးဗျာကဆုံလာပြီဘုရားမစုံသေးဘူးเนาะအဲ့ဒီနေ့ဝါဆိုလာပြီနေ့ကြမှာညနေပေါ့เนาะဒါအဲ့ဒီချိန်မှာကြီးညာတယ်တဲ့ဒါတော့ကြံတဲ့၄ပါးကတောတာပန်ဖြစ်ရလားမဖြစ်တော့တဲ့အတွက်ကြောင့်မလို့ရှင်ကွန်းတင်ညာကနောက်တစ်နေ့ဝါဆိုလာစုတ်တည်နေကြတော့သူကတပါးတဲ့ဆွမ်းခံထွက်ရတယ်ကြံတဲ့၅ပါးအဲ့ဒီမှာမြတ်စွာဘုရားကနေပြီးတော့တရားဆက်ဟောရတယ် တရားစီဟောတဲ့အတွက်တို့တို့ပြောကြပါစို့ तू စွန့်ခံလာလို့ရတဲ့ခါကြလို့ရှင် तू ရတာလေးကိုကြမ်းတဲ့အလုံး6ပါးလုံးမျှစားနော်နောက်တည့်ကြတော့ရန်တာအဲတပါသောတာပန်ဖြစ်တယ်ရှင်ကိုတင်ကြပြီးတော့ဘာလုပ်လဲဝဘပြီးရင်နောက်တည့်ရက်ဗတ္တိယอืมပြီးတော့မှနောက်တစ်ခါနောက်ပြီးမှအတ္တစီอืมဒါကတော့နည်းနည်းအထာဂရလေးတွေမှာဆိုထားတော့ကွဲတယ်ပေါ့လေနော်အထာဂရတစ်ဆောင်မှာဆိုထားတာကတော့ရှင်ဝဘနဲ့ဗတ္တိယကနှစ်ပါးကနောက်နောက် တတုပ်ပေါ့ဗျာ another batch ပေါ့နော်နောက်တစ်ခါကြံတဲ့မဟာနန်နဲ့အတ္တစီက another batch ပေါ့လေသူကအဲ့လိုနှစ်ပါးတွဲသွားတယ်ဒါပေမဲ့ဦးဇင်းတို့ဟိုထဲမှာဝိနိမာထာဂရမှာဖွင့်တာကတော့တိပြထာဂရဖွင့်တာကြတော့ तू ကအဲ့လိုမဟုတ်ပါဘူး तू ကလာသုတ်တေးနဲ့မှာတပါနောက်နှစ်ရက်နဲ့တပါသုံးရက်နဲ့တပါလေးရက်နဲ့တပါပေါ့နော်အဲ့လိုသွားတယ်ဒါတော့ထားလိုက်ပါတော့ဘာပဲပြောပြောလေးရက်နဲ့ဆိုဆုံးသွားပြီလေဒါတော့လေးရက်နဲ့ပြီးမှနောက်ငါးရက်နဲ့ကျမှဘာပြန်ဟောလဲအနတ္တလက္ခဏာသုတ်ဟောတယ်ဒါတော့ကောင်းပြောချင်တာဒီနေရာမှာတခြားမဟုတ်ဘူး ဒီကြံတဲ့ပုဂ္ဂိုလ်၄ပါးနော်ဝိပါပတ္တိယမာနအတ္တိစီ၄ပါးကိုမြတ်စွာဘုရားကဒီနေရာမှာတရားဟောပြီးတဲ့ချိန်ကမှဓမ္မစစ်ကြလေဟောပြီးမင်းတို့အားထုတ်ကြတော့ငါတော့နားတော့မယ်ကွာလို့အဲ့ဒီလိုတော့မထင်နဲ့မဟုတ်ဘူးအဲ့ဒီချိန်ကမှမရသေးတဲ့ခါကျတော့ gain တို့ကြံတဲ့၄ပါးအတွက်တုတ်ချီတက်ပြီးတော့ intensive practice လုပ်ဖို့အတွက်သူကလည်းပဲတကက်ကို supervise လုပ်ပေးတာနော် supervise လုပ်ပေးတာလိုအပ်ရင်ကောင်းကင်ကသွားချက်ချင်းသွားပြောတာ သူတို့ကလည်းတန်တရားတောက်ဖြစ်တယ်ဆိုချင်းချင်းလာမေးတယ်အဲ့ဒါလိုနည်းနဲ့အပြင်းထန်ကျင့်တာဒါကြောင့်မလို့တို့အရေးကြီးတယ်ကျန်တဲ့လေးပါအရေးကြီးတယ်ကဲကိုတညာမင်းဆွမ်းကန်အတွက်တို့ကျန်တာလေးမျှတာစားမယ်ဆိုတပါးဆွမ်းကန်ကျန်တဲ့ဟာတွေမျှစားနောက်တည့်တပါးဖြစ်တော့အေးမင်းနဲ့လိုက်သွားတော့ဆိုအဲ့ဒီမှာနှစ်ပါးဆွမ်းကန်ကျန်တဲ့လေးပါအကုန်မျှစားအဲ့လိုနည်းနဲ့သူဟောဘက်လဲတပါးရလိုက်ဟောဘက်ကိုတို့ဒီဘက်ကိုအဲ့လိုစားနော်အဲ့လိုနည်းနဲ့တရားထုတ်ရတာဒါတော့ဒီအဲ့ဒီအချိန်ခါလေးမှာမြတ်စွာဘုရားကလည်းပဲဘလောက်ထိကူးဆိုင်တယ်လဲ လိုအပ်ရင်ကောင်းကင်ကတော့သွားပြီးတော့ဒီလောက်ကြည့်ရတာကတော့ဒီလိုနဲ့တူပါတယ်ဒီနေရာမှာတရားနာတယ်ဆိုပေမဲ့သူတို့ဒီနာတဲ့နေရာမှာသူတို့လိုအပ်ရင်ပြန်ပြီးတော့ comment လုပ်ပေးရမယ်အာဒီအရှင်မြတ်ဒီတို့ဒါနားမလဲသေးပါဘူးဆိုထပ်ရှင်းအောင် explanation ပေးရမယ်အဲ့လိုမျိုး commentary ခေါ်တယ်ပါဠိမှာလည်းရှိတယ်ဒါတော့အဲ့လိုမျိုးပြောပြီးတဲ့အခါသူတို့သဘောကျနားလည်ပြီဆိုရင်သွားအားထုတ်အားထုတ်ရင်တောက်ဝင်လာပြီဝိသိကိစ္စဝင်လို့ဆိုရင်ဘုရားရှိပြန်လာသို့မဟုတ်ဘုရားကသူ့ရှိကိုသွားအဲ့လိုနည်းနဲ့ဒီ park ထဲမှာနော်ဒီနေ့ခေတ်တော့ဒါဒီဟာ park လို့ခေါ်တာ ဒီ park ထဲမှာသူတို့ကနေတာသို့တော့ဒီ distance လေးကဘလောက်မှမဝေးပေမဲ့ခြေနဲ့သွားရင်ကြာအောင်မယ်သူတို့တို့အရေးကြီးတော့ဘာနဲ့သွားစမ်းနဲ့သွားတာဘလောက်ထိကိုရင်ဖြစ်လဲလုံးဝကိုမှနောက်ဟိုမကြအောင်လို့ပေါ့နော်အဲ့လိုနီးနဲ့ကျင့်သွားတာဒီ park ထဲမှာသူတို့ကျင့်နေကြတာမြတ်စွာဘုရားလည်းတကယ်ကိုမှ full attention ပေးပြီးတော့သူတို့ကိုလုံးဝဒီလိုဟိုဘယ်လိုခေါ်မလဲဆိုရင်ဒီဘက်စကုနဲ့ကြည့်နေတဲ့သဘောပဲစားတော့မပါဘူးဒါပေမဲ့ understood ကဘာလဲဆိုရင် လိုအပ်ရင်ဇန်နဲ့သွားတယ်ဆိုမြတ်စွာဘုရားဒီချိန်မှာသူတို့ချိနေတာဇန်နဲ့ကြည်နေတာဒေဝစကုနဲ့ကြည်နေတာပြောတာအဲ့လိုနည်းနဲ့အာထုတ်တဲ့ခါမှာခုနကပြောလို့အစဉ်တိုင်းပဲသောတာပန်ဖြစ်သွားတယ်တဲ့ဒါတော့ဒီနေရာမှာတစ်ခါဦးဇင်းတို့ပြောကြအောင်ဆိုဒီတရားဟာနာယုံနဲ့ခဏခဏပြောပြီးပြီထပ်ပြောဦးမယ်နော်သောတာပန်ဖြစ်တာတို့အရဟန္တာဖြစ်တာတို့ဆိုတာကအထက်တန်တရားတွေမှာ ပြည့်နှင်ပြီးတော့သူတို့ရဲ့နော်ဒီကဘာပေါင်းတသိန်းလောက်ကနေဖြည့်ခဲ့တဲ့ပုံကိုယ်တွေရဲ့တရားသိတဲ့နှုံတဲ့ကိုကသိရမယ်နှုံကိုမတူညီတာကြီးကိုသွားပြီးတော့မှနှိုင်းပြီးတော့တရားနာယူနေဖြစ်တယ်ဆိုတာတော့အဲ့လိုကြီးတော့သွားပြီးတော့တထက်ထဲသွားရင်အရိယာတောင်စော်ကားသလိုဖြစ်လာအောင်မယ်နော်ဒါတော့မိမိတို့ပါရမီမှာတကယ်လို့ဒါကိုကိုကိုသိနေတာပဲငါအရိယာဖြစ်တယ်ဆိုလို့ရှိရင်အရိယာဖြစ်မှမဖြစ်မှလဲကိုယ်အတီဆုံးပဲဟုတ်တော့မလားဘုန်းကြီးပြောကြတာမလို့ဘူး ဘုံပြောစရာတောင်းမလို့ဘူးသူကတောင်းသိနေဒါတော့သောတာပန်နော်တရားနာယုံကလေးနဲ့ဖြစ်တယ်ဆိုတာတရားနာယုံကလေးနဲ့တာတကယ်လို့သောတာပန်ဖြစ်ကြစရန်ဆိုရင်သူတို့ရဲ့ regard regardless of their perfection ပေါ့နော်သူတို့ဖြည့်ခဲ့တဲ့ပါရမီကို မကြည့်ဘဲနဲ့သောတာပန်ဖြစ်လို့ဒါလည်းရင်အဲတရားနာလို့ဒါသောတာဖြစ်မယ်ဆိုဟောသူကအခုဘာလုပ်လဲဟောတဲ့တရားလည်းသစ္စာတရားမဟုတ်ဘူးလား ဒါလည်း instruction ပေးနေတာပဲမြတ်စွာဘုရားကိုလည်းကလည်းတခါတည်း supervise လုပ်ပြီးတော့မှအနိကကြည့်နေတာမလို့အပ်ဖက်နဲ့မြတ်စွာဘုရားကရဲ့အကြာခံပြီးတော့တခါတည်းလူပြောပြောရရင်တော့ဖင်ပူခံပြီးတော့ဘယ်သူကတရားထိုင်ခိုင်းပါလဲမလို့အပ်ရင်ထိုင်ခိုင်းပါမလားမထိုင်ခိုင်းဘူးဒါတော့မြတ်စွာဘုရားကိုနဲ့ကတော့အဲ့ဒါလောက်အချိန်ကိုတခါတည်းတောက်လျှောက် full attention ပေးပြီးကြည့်နေတယ်ဆိုရင် ဒီကြံတဲ့ပုဂ္ဂိုလ်လေးယောက်ဒီတရားအထုတ်ဖို့လိုလို့လားမလိုလို့လားဒါကိုခင်ဗျားတို့အဲ့ဒီကလေးခေါင်းနဲ့ထည့်တာဟောသူဒီမြတ်စွာဘုရားဖြစ်ပေမဲ့သူတို့ဘက်ကညံမရင်ဘူးဆိုရင်ဖြစ်ပါမလားမဖြစ်ဘူးဗျာဟောတဲ့လူကဘုရားလောက်ကောင်းတာလောကမှာရှိသေးလားလို့ကဲဟုတ်တယ်မလားဘုရားကတော့တမန်တက်တက်ညစ်ပြီးတော့မှတော့ဒီကောင်းနေငါလှုပ်လိုက်အောင်မကွာဆိုပြီးတော့ဒီလိုတော့မရှိပါဘူးဗျာဟုတ်တယ်မလားလိုအပ်လို့မရင်ကျက်သေးလို့ထိုင်ရတာပါဒါကြောင့်တရားထိုင်တယ်ဆိုတာ တချို့ကပေါ့ပေါ့ကလေးနော်ဟိုရှင်ကုနဲ့ညာကြီးသောတာပန်ဖြစ်တာမျိုးတို့လို့ခုနကပြောပြီးဟောဘာကြီးရဓာတုစီရိယဓာတုကြီးတခါတည်းမြတ်စွာဘုရားခြေထောက်ရေးလေးမှာဒူးလေးထောက်နားတာနဲ့ရဟန္တာဖြစ်တာမျိုးတို့သူတို့ကအဲ့ဒါလိုတာသွားပြောတာထိုးပုဂ္ဂိုလ်တွေဖြစ်ခဲ့တဲ့တခါတည်းဟောဘာကြီးရဓာတုစီရိယယူတို့ဆိုတော့တောင်တောင်လေကတောင်နောက်ပြန်လှန်ချပြီးတော့မှတရားအထုတ်ကြအသေးခံအထုတ်လာတဲ့ဒီကြတော့ထဲ့မပြောဘူးဟုတ်တော့မလားကိုကအသေးခံအထုတ်ဖို့နေနေတာသာဖင်တပူတောင်မခံဘူးနော်လှုပ်လိုက်ရှင်တာနဲ့ကုတ်လိုက်ရှင်တာနဲ့ဇုံးနေတာပဲတခါ ဒါများဖြစ်သေးဒါကြောင့်မှတ်တာနော်လွယ်လွယ်ကလေးတိတ်ပြီးတော့လွယ်လွယ်ကလေးနဲ့သောတာပန်ဖြစ်ပြီဆိုလို့ရှိရင်တော့ခင်ဗျားတို့သိကြရတယ် it is too good to be true to be true you know that အဲ့လိုလေးကိုယ့်ဘာသာကိုသိပြီစေနော်ဒါကြောင့်မလို့ခင်ဗျားတို့စဉ်းစားကြည့်အကောင်းဆုံးသောအနှစ်ဟာသစ်ပင်ရဲ့ဘယ်မှာပဲရှိလဲအနှစ်ထဲမှာနေအတွင်းထဲမှာနေတာအနှစ်ကအပြင်းမထွက်နေရလားလို့ မလွယ်ဘူးမနေဘူးဒါတော့ဘယ်အရာမဆိုအမြတ်ဆုံးသောအရာအကောင်းဆုံးသောအရာဆိုတာအတွင်းထဲမှာပဲနေတယ်ဒါတော့အတွင်းထဲကိုရောက်ဖို့ဆိုလို့ရှိရင်တော့ခင်ဗျားတို့စဉ်းစားကြည့်နော်ဒါခါတည်းကျတော့ခင်ဗျားတို့ကပြောတယ်ဟာတွင်းကြီးကနှက်လိုက်တာကွာနဲ့ဟုတ်တယ်မဟုတ်လားကိုလက်တူတာတော့မပြောဘူးဟုတ်တယ်မဟုတ်လားတွင်းနှက်တယ်ဆိုလို့ရှိရင် မမိရင်ကင်စရာတခုလုံးပြီပဲကင်စရာတခုရှာရတော့မယ်ဟုတ်တယ်မဟုတ်လားဒါတော့မိမိတို့မှာ အဲ့ဒါကိုမှတ်တာမိမိတို့တရားလုပ်တဲ့အခါမှာဝေးနေသေးတယ်မတည်သေးဘူးဆိုရင်မိမိတို့လက်တနည်းမိမိတို့အသိဉာဏ်တနည်းမိမိတို့အားထုတ်မှုသည်မမှီသေးဘူးလိုသေးတယ်ဒါသိရမှာပဲလေဒါတော့မြင့်မြတ်တဲ့အရာ ကောင်းတဲ့အရာဆိုတာအတွင်းထဲမှာပဲနေတယ်နော်တခြားမကြည့်နဲ့တက်မဲ့ဖြစ်တဲ့စိန်ကလေးတွေကြီးစိန်လေးတစ်ပွက်မြင်မုံကဖြစ်ဖို့အတွက် ဘလောက်လောက်မြည်ကြီးတဲ့အောင်းခဲ့ရတယ်လဲဘလောက်အောင်းလဲကျုပ်လည်း geologist မဟုတ်ဘူးဗျာမသိဘူးသမ်းမောင်းထောင်ကြီးအောင်းရတဲ့နော်ကျုပ်လည်းတိကျတော့မသိဘူးဆိုတော့စဉ်းစားကြည့်စမ်းခင်ဗျားတို့နရွက်တွေဘုံနဲ့နဂတ်တွေစိန်တွေနော်ဝက်လိုက်ကြတာရတဲ့ခါလိုလွယ်လေးဒါပေမဲ့စိန်ကိုပြန်မေ့ကြည့်စမ်းဟေးမောင်စိန်လေးရဲ့မစိန်လေးရဲ့ပေါ့မဲ့ငါ ဒီလိုပေါ်ရောက်လာဖို့အတွက်မင်းမြည်ကြည့်တယ်ဘလောက်နေခဲ့ရသလဲနော်သူစိမ်လူတွေရဲ့ခေါင်းပေါ်တရဖူဖြစ်ဖို့ခမရတို့ပန်ဖို့ဝတ်ဖို့နော်ဒါဖြစ်အောင်မြည်ကြည့်တယ်မှာတန်ထောင်နဲ့ချီအောင်ခဲ့ရတာစစ်မှန်တဲ့တကက်အည်သွေးနော် quality ဖြစ်ဖို့ဒါကြောင့်စစ်မှန်တဲ့အရာဖြစ်ဖို့ဆိုတာကြောက်တောင်မှမဖြစ်ဘူးမဖြစ်ဘူးလေချစ်ကြောက်တော့ရမှာပေါ့ရုရှားကြောက်ဆိုလားဒါဆိုအစ်စ်ဖြစ်ပါမလားမဖြစ်ဘူး မဖြစ်ရင်ခင်ဗျားတို့လိုချင်မှာမလားမလိုချင်ပါဘူးခင်ဗျားတို့မျိုးသမီးဘိုးတောင်ဆိုးသေးတယ်သူကအတူကြီးပါအေးရုရှားစိန်ကြီးပါအေးနဲ့ခင်ဗျားတို့ပဲကဲ့ရတာမကြိုက်လို့မဟုတ်လားလို့ဒါတော့လူကြားပြောတော့ရုရှားစိန်ကြီးပါအေးဆိုရင်အဲ့ဒီအတန်လေးကပါလား positive လား negative လားအထင်ကြီးတာလားမကြီးတာလားအေးဒါတော့ခင်ဗျားတို့အခုနပြောတဲ့နည်းနဲ့သောတာပန်ဖြစ်ရင်တော့အဲ့ဒီတိုင်းတာပြောချလိုက်တော့ရုရှားစိန်ကြီးပါအေးလို့တကယ်သောတာပန်အစစ်တော့မဟုတ်တော့ဟုတ်လားရုရှားသောတာပန်ကြီးပါအေးလို့ အေးရုရှားသောတာပန်နဲ့ဒီနေ့တော်တော်ပေါ်တယ်နော်ဒီနေ့တော်တော်ပေါ်တယ်အဲ့တော့စစ်ရောင်ကထုတ်တယ်လို့ပဲနော်ကိုရီးယားကထုတ်တယ်လို့တန်းစီပြီးတော့စီးတီးနဲ့ထုတ်လိုက်တာပဲဒါကြောင့် it is too good to be true နော်တကယ်အစစ်မှန်ဖြစ်ဖို့ဆိုရင်တယောက်နဲ့တယောက်ပါရမီမတူပါဘူးသူကနဲ့သူဒါကြောင့်ဩငါတော့မမိသေးဘူးဆိုရင်ငါပို့စူးစမ်းမယ်ဆိုတော့ဒါလေးကိုစိတ်ဝင်စေခြင်းလို့ပြောတာပါနော်တိတ်ကောင်းတဲ့အရာဟာတိတ်လွယ်လွယ်နဲ့ရတယ်ဆိုတော့ဒါမဟုတ်တော့ဘူးမဟုတ်လို့စိတ်ညစ်စရာလို့ဆိုမဟုတ်ပါဘူး ဝမ်းသာရမယ်။ဟောငါပို့လို့ရမယ်။ငါပို့ကြိုးစားရမယ်။အဲ့တော့ကြိုးစားလေးလေးပို့ရလေးလေးပို့ရလေးလေးပို့ရှင်တက်လေးလေးပို့ပြီးတော့မချူရဖြစ်လေးလေးပေါ့နော်။ဒါမှစက်မှန်တဲ့အရာရမှာကို။ဒါကြောင့်ကောင်းပြီ။မြတ်စွာဘုရားဟာဒီနေရာမှာချန်တဲ့ပုဂ္ဂိုလ်၅ဦး၄ဦးအတွက်ကိုလိုအပ်တဲ့အတွက်သူကိုယ်တိုင်တောင်မှဆွမ်းကမထွက်ပဲစူပါဗိုက်လုပ်ပြီးတော့ချက်ချင်းလိုအပ်ရင်ဇန်နဲ့တောင်သွားပြင်ပေးတာဒါတော့မလိုအပ်ရင်လည်းပဲသူတို့ကိုအလကားနေရင်ဖင်ပူအောင်တော့တရားမထိုင်ခိုင်းပါဘူး ဒါကြောင့်မိမိတို့တရားထိုင်တာအထုတ်တာတွေကိုရှော့မပစ်ဖို့နော်တရားအထိုင်မပါပဲအထုတ်တာမပါပဲကြင်ကြံတာမပါပဲနေဖြစ်တယ်ဆိုတာကတော့အခုနပြောလို့ရှေးရှေးတုန်းကပါရမီတွေရင့်ကျက်တဲ့ဥက္ကဋတိတိညပုဂ္ဂိုလ်လောက်ပဲဖြစ်ပါလိမ့်မယ်ရုပ်တည်ဒုံကနဲ့တိုင်းကနဲ့နော်စိတ်ယုံနဲ့ထုတ်တယ်လို့တော့မလွယ်ပါဘူးဒါကြောင့်ဒါလေးတွေကိုမိမိတို့ဒီဒီတရားတွေကနေနာရင်းနဲ့ဒါ by product ခေါ်မှာပေါ့နော်တိုက်ရိုက်တော့မပြောဘူးဒါပေမဲ့မိမိတို့ကဘာခေါ်မလဲ inferential knowledge နဲ့သိရတယ်မှန်းဆပြီးသိရတယ်တိုက်ရိုက်တုတ်တာနဲ့မှလည်းမပါဘူးဟောတဲ့ဘုန်းကြီးတွေလည်းပြောချင်မှပြောလိမ့်မယ်ဒါပေမဲ့ဦးဇင်းတို့ဘာအောင်ပြောတယ်လဲဆိုတော့ဒါနှီးနွယ်ပြီးတော့ပြောပြတာတချို့တချို့သောစကားလုံးတွေဒီ directly ပြောတာရှိတယ်ဒါပေမဲ့တချို့ကမဟုတ်ဘူး तू ပြောတာကိုကြည့်ပြီးမှသဘောပေါက်ရတာနော်သဘောပေါက်ရတာဒါတော့ဒီအခုဒီနေရာလေးဟာဒီအကွက်ကလေးကကိုယ့်ဘာသာကိုမှန်းဆသိရတဲ့အရာမျိုးဖြစ်ပါတယ် ဒါကြောင့်နောက်တစ်ခုကဘာလဲဆိုရင်ဒီရန်တာဦးဇင်းတို့ပြောစရာတွေကတော့ဒီမှာတဲ့အချင်းချုပ်ပြီးတယ်ဆိုပါတော့လေဒါတော့ကျန်တဲ့အပိုင်းတွေကိုတော့ဦးဇင်းတို့အနတ္တလက္ခဏာတို့ကိုပြန်ဆက်ရမယ်ဆိုတော့ဒီနေ့အနေနဲ့ပြောမယ်ဆိုလို့ရှိရင် မြတ်စွာဘုရားဟောတဲ့ဓမ္မစစ်ကြာကဒီမှာဆုံးပါတယ်ဒါပေမဲ့တရားအနေနဲ့ကတော့သူတို့အလုံး၅ပါးလုံးဒီအခုဘာဖြစ်သွားပြီလဲဆိုတော့သောတာပန်ဖြစ်ပြီလို့ဒီနေရာလေးမှာမှတ်ထားပေါ့နော်မာသက်ကရတရား၃ခုဝါဇုလဆုတ်၄ရင်းနဲ့ရောက်ပြီလို့မှတ်ထားဝါဇုလဆုတ်၄ရင်းနဲ့မှာအလုံးသောတာပန်ဖြစ်ပြီဒိဋ္ဌဓမ္မပတ္တဓမ္မဝိတိဓဓမ္မပရိယောဂလာဓမ္မဒိဏဝိသိကိသောဝိကတကထံကထောဆိုပြီးအလုံးတယ်လို့ပြောပြီးတဲ့အတွက်အလုံးဒီသောတာပန်ဖြစ်သွားပြီသို့တော်သူတို့မှာက ဆက်ပြီးတော့အထုတ်စရာတွေရှိသေးတယ်တောတာပန်ဖြစ်လင်ကစားအတ္တမိမာနဆိုတဲ့မာနလေးတွေရှိသေးတယ်ဒါလေးတွေကိုဆက်ပြီးတော့နောက်ထပ်ပြန် polish လုပ်ပြီးတော့တိုက်ထုတ်ခြေချွတ်ဖို့အချောတတ်ဖို့လေးတွေကြံသေးတဲ့အတွက်ဒါ9ရက်နေမှာဆက်ခွဲရအောင်မယ်ဒါတော့ဒီနေရာမှာမိမိတို့ဟောဒီတုတ်တံမှာကတော့တာကဒါဝကအဲဒီဟိုတန်ရုပ်ထက်မှာကတော့ဒီဟိုသူ့ရဲ့တရားကရှင်ကုဏ္ဏညာသောတာပန်ဖြစ်တဲ့နေရာမှာဆုံးပြီးလို့ရှိရင် ဟိုရက်သွားတယ်ဒါပေမဲ့ဝီနီမဟာဝါကျအဲ့ဒါလိုမဟုတ်ဘူးခုနကပြောတဲ့နောက်ထပ်ကျန်တဲ့ဟာတွေကိုကျင့်ဘုံတွေမြတ်စွာဘုရားကနေပြန်ပြီးတော့စောင့်ရှောက်ဘုံတွေထည့်ထားသေးတယ်ပြီးမှနောက်အနတ္တလက္ခဏာတုက္ကလူလည်းလှမ်းပြီးတော့ငါးရည်နဲ့မှအနတ္တလက္ခဏာတုဟောပြီးတော့လောကမှာဒီဝါဇုလာဇုတ်ငါးရည်နဲ့ကြတော့အလုံးရန်တာဖြစ်တဲ့အတွက်ဒလောကလုံးမှာရန်တာဘယ်နှပါးရှိသွားပြီလဲကိလေသာကင်းစင်တဲ့ရန်တာရှင်မြတ်ဒီ6ပါးလောလူသားဖြစ်နေရှိပါတယ်ဆိုတဲ့နေရာလေးမှာအဆုံးသတ်တယ်ဒါပေမဲ့ဦးဇင်းတို့ကတော့ ဒီရဟန္တာဖြစ်တဲ့ရစ်ကိုကအနတ္တလက္ခဏာတုတ်တန်ကြီးကိုဆက်လက်ပြီးလေ့လာကြအောင်ပါဖြစ်ပါတယ်အဲ့တော့အနတ္တလက္ခဏာတုတ်တန်ကိုဦးဇင်ဘယ်ကြမှာလဲဆိုရင်လာမယ့်တနေ့ကနေ့မှာတော့ဦးဇင်မရှိပါဘူးဒါတော့အဲ့ဒါပြီးနောက်ဒီ16ရက်နေ့တနေ့ကနေ့ကျရင်အနတ္တလက္ခဏာတုတ်ကိုစပါမယ်လောလောဆယ်တော့ဦးဇင်ဟန်တောက်တွေထုတ်တုံးဆိုတော့မပြီးသေးဘူးเนาะ16ရက်နေ့မှာဦးဇင်တို့အနတ္တလက္ခဏာတုတ်တန်စမယ်အဲ့ဒီခါကျတော့သူတို့ ဒီအနာတလက္ခဏာသုတ်တန်နဲ့မှာပါတာတွေကိုဦးဇင်းတို့ဆက်လက်ပြီးတော့လေ့လာကြအောင်ပါပါဒီနေ့တော့ဦးဇင်းတို့ဒါဒီအာလုံးပင်စားဝိက9ခုလုံးဝါဇောလဆု၄ရုပ်ကိုရောက်လို့အာလုံးဒီဘာဖြစ်သွားပြီလဲဆိုတော့သောတာပန်ဖြစ်ပြီဆိုတဲ့အလေးနဲ့ဒီနေရာလေးမှာအဆုံးသတ်ပြီးတော့ gain အာလုံးဓာတုခေါ်လိုက်ကြအောင်ကဲဦးဇင်းတို့ လေ့လာလာတာမနေ့ကမနေ့ကတော့ကအပေါ်ဒီနှစ်ပေါ့အာဟိုရမဲဆိုကြပါစို့လေမနေ့ကတော့အဲကြာမှာပေါ့အဲမနေ့ကအောက်အောက်တိုဘာလ29ရက်နေ့ကစခဲ့တာနော်အောက်တိုဘာနိုဝင်ဘာဒီဇင်ဘာဇန်နဝါရီဇန်နဝါရီလတတိယပတ်မှာဦးစင်းကခီးသွားအဲ့မှာရထားခဲ့တယ်ပြီးမှတခါဒီနှစ်ပြန်စတယ်ဒါတော့ဦးစင်းတို့ဓမ္မစစ်ကြာကိုလေ့လာတာ တော်တော်များများအသေးစိတ်ပေါ့လေအာဥစဉ်ရှာနှုတ်အရာဆိုလို့ရှိရင်စာမျက်နှာ100ကျော်ရှိတယ်အလုံးတော်တော်များများပြည့်ပြည့်စုံစုံအဲဆရာတော်တောင်တော်တော်များများတောင်ရှိဘုဒ္ဓဝင်အကြောင်းသိမ့်မပြောဘူးဥစဉ်ကအတ္တကိလမထာအကျင့်အကြောင်းရယ်ဒီကာမတုခလိကအကျင့်အကြောင်းတွေကိုပြောမှဖြစ်တဲ့ဒါကိုရှေ့ကဏ္ဍန်းခံခဲ့ရတယ်နော်အလုံးပြည့်ပြည့်စုံစုံဖြစ်အောင်တော်လေးစူးစမ်းပြီးတော့ပို့ချခဲ့ပါတယ်နော် အားလုံးလဲဘုဒ္ဓတုတ္တမယဉာဏ်ရကြမယ်လို့ယုံကြည်ပါတယ်အဲ့တော့အဲ့ထက်မှအခုပေါ့နော်ဒီဟာနဲ့ပတ်သက်ပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့မိမိတို့သိကျင်တာလေးရှင်းလဲမေးလို့ရပါတယ်သူသဖြင့်တော့ဒီတရားနဲ့ပတ်သက်တဲ့အမျိုးပေါ့ဗာများမရှင်းတာနားမလည်တာ ရှိလဲအဲဦးဇင်းနားလဲသိတဲ့လောက်တော့ရှင်းပြပေးမယ်ပေါ့ဗျာอืม အာသင်္ကန်းကတော့ပိုအဓိကကြတာပေါ့နော်ဒါတော့သူတို့စာမပြောတာတော့သင်္ကန်းအဲပြောတာတော့ပရိခရာပေါ့လေသင်္ကန်းဆိုတာအဓိကကိုခေါင်းဆောင်ပြောတာဟုတ်ဆိုတော့စာမသုံးတာကဗရာဏာနိဆိုတာအထက်မှာအဓိကအကြဆုံးဟာကိုကင်ပြောလိုက်ရင်ကျန်တာပါတယ်ဆိုတဲ့သဘောမျိုးပေါ့လေမာတော့ break ရလူတဲ့အမျိုးပြောတာနော်ဒါတော့ဒါက AB ကိုဆိုအဲ့ဒါလေးလှူယုံနဲ့ဖြစ်သလားဆိုတော့မဖြစ်ဘူး AB ကိုဖြစ်ဖို့အတွက်လည်းကျင့်ရသေးတယ် AB ကိုဖြစ်ဖို့အတွက်လည်းဆူတောင်းရသေးတယ်နော်ဒါကအင်္ဂါအချက်လက်တွေက အဲ့လိုဆူတောင်းတာတောင်မှကျင့်ကြတာတောင်မှပဲသင်ကမလူခဲ့ဘူးရင်လည်းပြိခရာမလူခဲ့ဘူးရင်လည်းမဖြစ်သေးဘူးလို့ဆိုလိုတယ်ဒါတော့ရှေ့ကဆူတောင်းမယ်ကျင့်ခဲ့မယ်ဟောတော့ကပေါ့နော်ဒါက pre requirement လို့ခေါ်ပါတော့ပြီးတော့မှဟိုတဲ့ကလည်းပါအောင်မယ်ပြိခရာလည်းလှူဘူးအောင်မယ်အဲ့ဒီ၃ချက်ပြည့်စုံရင်ဘုရားနောက်တဆူဆူမှာအေးဘိကိုရမ်းဖြစ်နေသူတို့ကရမ်းတာဖြစ်ရတယ်ဒါမျိုး ။ဘာများသိချင်ကြသေးလဲမေးပါ။ဒါဆိုရင်တော့ဒိဋ္ဌဓမ္မောပတ္တဓမ္မောဖြစ်ကုန်ပြီ။ဟောဗျာခုနပဲပြောပြီပဲရတယ်အနာဂံပြပြရဟန္တာဖြစ်မှရဟန်းဝယ်ရတယ်။နောက်အဲ့ဒါတော့မြို့သားရောမြို့သမီးရောပေါ့နော်။ ရဟန်းဖြစ်ဆိုတာတော့ဒီနေ့ခေတ်လို့ပြောမှဆိုတော့အမျိုးသမီးဆိုလဲသီလရှင်လို့နေတာပေါ့ဗျာနာသာသနာအဝတ်ကိုဝတ်ရမယ်တဲ့ဘာဖြစ်လို့လဲဆိုတော့အဲ့ဒီလူတွေဝတ်တဲ့လူတွေဝတ်တဲ့အဝတ်စားကရဟန္တာဆိုတဲ့ဂုံဒူးကြီးကိုတရားဒူးကြီးကိုထိမ့်နေလောက်အောင်သူမှမရှိဘူးဒါတော့သူ့ရဲ့ဂုံနဲ့တန်အောင်ကသာသနာရဲ့အဝတ်ကမှသာလင်သူ့ကိုထိမ့်နေတာဒါကြောင့်ဒီအဝတ်ဒီဟူသောအကြောင်းကြောင့်သူကလူအဝတ်နဲ့နေလို့မရတော့လူအဝတ်နဲ့ဆက်နေမယ်ဆိုရင်ဒီရန္တာ9ရက်ပဲခံမယ်အဲဒါကြောင့်เนาะဒါကြောင့်ရန္တာဖြစ်ရင်တော့ အမျိုးသားရောအမျိုးသမီးရောရမ်းဖြစ်ကိုပြောင်းရတယ်အဲ့တော့ဒီနေ့ခက်အနေနဲ့ဖြစ်ခဲ့တယ်ဆိုကြပါစို့เนาะဒါကတော့ရဟနာဖြစ်တယ်ဆိုတာလဲကိုကမသိရဘူးလေ မသိရဘူးဆိုပေမဲ့ကိုကတော့မသိပေမဲ့သူ့ဘာသာ तू က तू သိတယ်ဘာလို့ရမလဲဆိုတာ तू ဘာလို့ရမလဲဆိုတာ तू သိတယ်ဒါတော့အဝက်ကလည်းပဲအာဦးစင်းထင်ပါတယ်ဒီအမျိုးသမီးတွေဒီနှစ်ခေတ်အနေနဲ့ပြောမယ်ဆိုရင်ဘေကုဏီသာသနာကကွဲတာမဟုတ်ဘူးနော်ခက်ကာလအရာ ရှိတော်လည်းပဲသူတို့ရဲ့ procedure အရာသွားမယ်ဆိုရင်ဘေကုဏီမှာအမျိုးသမီးတွေမရှိတော့ဘူးသူ extent ဖြစ်တယ်လို့ဆိုလိုတယ်နော်ဒီအမျိုးမျိုးသောအကြောင်းတွေကြောင့်မလို့နော်အထူးသဖြင့်တော့စစ်ဘေးစစ်တမ်းကြောင့် အမျိုးသမီးသာသနာတဖြည်းဖြည်းနဲ့နောက်ဆုံးကွယ်ခဲ့တယ်ကွယ်ခဲ့တဲ့အခါကျတကယ်လို့ဒီနေ့ခေတ်ထားပါတော့ကျင့်ကြံတဲ့ပုံကိုယ်တွေဒီလောက်အများကြီးတဲ့မှာအမျိုးသမီးတယောက်လောက်ကထူးထူးချွန်ချွန်ကျင့်လို့ရန်တာကောမဖြစ်နိုင်ဘူးလားဆိုဖြစ်နေပါတယ်ဒါဟုတ်တော့မဟုတ်လားဖြစ်ပေမဲ့ तू ကဖြစ်လေလေနောက်ဆုတ်လေလေပဲဘလို့ဦးဇင်းတို့ကမဖြစ်လေလေရှစ်တက်လေလေပဲမဖြစ်တယ်လို့ပိုကြွားတယ်ဖြစ်တယ်လို့ပိုနောက်ဆုတ်တယ်ဆိုတော့ तू ကတကယ်ဖြစ်ပြီဆိုတဲ့အခါကျတော့ပုံပြီးတော့နောက်ဆုတ်သွားပြီလူအတိမခံတော့ဘူးအတိမခံတဲ့အခါကျဘာလဲမသိဘူးသူ့ဘာသာ तू အခုနပြောလို့ပေါ့နော်ယောဂီလိုယောဂီအဝတ်လိုမျိုးပေါ့နော်ဒီကရုံးတွေပါလေတုံးပြီးတော့ယောဂီဝတ်တဲ့နေပြောင်းလိုက်တယ်ဆိုရင်ဒါသာသနာဝတ်ဖြစ်သွားပြီနော်သာသနာဝတ်ဆိုတာကလူတွေလိုမဟုတ်တော့ဘဲနဲ့နော်လူတွေမှာတော့လှလှပပဆိုတာຢာကအရာဝတ်ကြတာလေနော်ငါတော့ဒီရောင်လေးမှဒီအကွက်ကလေးမှနဲ့အမျိုးမျိုးရွေးတယ်မဟုတ်လားအမလေးအဲ့တော့အဲ့ဒီတော့မဟုတ်တော့ဘဲနဲ့ तू ကသာသနာနဲ့နှိမ့်နွယ်တဲ့အယောင်ကိုဝတ်တယ်လူတွေမှာအသုံးချတဲ့လှတယ်ဆိုတဲ့ဇပင်တွေပါတယ်လည်းချိတ်ချမလိုက်တယ် အဲ့ဒါလိုလေးနဲ့မထင်မရှားလေးနဲ့နေပြီးရန်တာဖြစ်တယ်လည်းရှိမှာပဲဘယ်ပြောနိုင်မလဲကိုကျွန်တော်မသိနိုင်ဘူးလေဆိုတော့ဒါရှိနိုင်မလားပဲဖြစ်နိုင်တာပဲသာသနာအဝတ်နဲ့နေတယ်ဆိုတာဟိုဘုကုနဲ့မှဟိုအဖြစ်မဟုတ်ပေမဲ့တိလရှင်အဖြစ်ကိုနေခဲ့ရင်လည်းဒါသာသနာအဝတ်ဖြစ်သွားရောကိုင်းပါတယ်ရှိကြသေးလဲမေးဖို့မရှိရင်တော့လည်း data ဓမ္မနဲ့ မှတ်လို့ဒီမှာအလုံးနားလဲသွားပြီပေါ့နော်မေးပါဗျာဝင်တယ်ဝင်တယ်လေဝင်တယ်လေ ဟုတ်တယ်လေရွယ်တာသူ့ကိုရွယ်တဲ့ခါကျတော့လှူတဲ့သူအတွက်ကဗရိတ်ခရလူဖြစ်သွားတယ်ဒိုနာဘက်က receiver အတွက်ကအဝတ်စားရဖို့အတွက်ကုသိုလ်ဖြစ်သွားတယ်ဟိုဘက်ကလက်ခံမဲ့ပုဂ္ဂိုလ်တယောက်ဒီဒီဘက်က သူ့အတွက်ဟိုဘက်မှာလိုအပ်ရင်နော်အဝတ်စားမရှိခဲ့ဘဲနဲ့နေရာတပိတ်တာတွေရှိတာကိုအဲ့ဒီလိုမျိုးဘဝကို ရောက်ခဲ့တော့ကိုကမိမိက သင်္ကန်းတို့အဝတ်ထဲတို့ပေါ့နော်စသည်ပေါ့သုံးဆောင်တွေကိုထည့်ပြီးတော့အဝတ်စားနဲ့ပတ်သက်တဲ့နေရာတွေထည့်လှူလိုက်တယ်လှူလိုက်တဲ့ကုသိုလ်ကတူတော့ကျုပ်ပေးတဲ့အနေနဲ့ဟိုဘက်ဘဝမှာတကယ်လို့လက်ခံမဲ့ပုဂ္ဂိုလ်စီလိုအပ်ခဲ့ရင်အဲ့ဒီနေရာတွေကသူ့အတွက်အဝတ်စားတွေဖြစ်ပြောင်းပြီးတော့ရရှိတယ်ရရှိတဲ့ခါကျတော့သူ့အတွက်ကတော့အဝယ်စားဒါပေမဲ့ဟောဘက်ကလက်ခံမဲ့ပုံကောင်မှာတော့ပရိခေကအလူမဖြစ်နိုင်ဘူး။ तू ကလက်ခံသူဖြစ်လို့ဒါပေမဲ့ဒိုနာဘက်ကတော့ဖြစ်တယ်။ဒိုနာဘက်ကတော့ तू ကဘသူကပဲယေစုလူလူအဲ့ဒီအလူစီကွာဒါ သူ့အတွက်တော့အထောက်ပံ့ဖြစ်အောင်ကိုယ့်အတွက်တော့နိဗ္ဗာန်ရအောင်ဆိုတဲ့အနဲ့သူသွားတာကိုဟုတ်တယ်မလားကိုယ့်အတွက်ကအဲ့တိုင်းပဲပုံညာနိဗ္ဗာန်တပစ္စေဟုတ်တူလေသူ့အတွက်ကတော့အီကုသိုလ်အမျှဝေးတာလေဆိုတော့ကိုယ့်ရည်ရွယ်ချက်ကနိဗ္ဗာန်သူသူ့အတွက်ရည်ရွယ်ချက်ကအဝယ်စားပြည့်စုံရေးကဲအလုံးပြီးကြရင်နော်ကဲမိမိတို့လေ့လာသင်ကြားခဲ့ဘူးတဲ့ အဲနမစကဘောဒနာတုတ်တံကိုဒီလောက်ရှည်ရှည်ဝေဝေပြည့်ပြည့်စုံစုံလေ့လာခဲ့ပြီးတော့အဲ့ဒီအသိဉာဏ်တွေဒီမဲ့ဉာဏ်ကိုရဖို့အထောက်ပံ့ဖြစ်ပါစေလို့ယေရှုပြီးတော့မှဦးဇင်းတို့လည်းပဲအကင်အလုံးတတ္တဝါတွေကိုမိမိတို့လေ့လာစီးဘူးခဲ့တဲ့ဒီဓမ္မသဝနာ ကုသိုလ်တွေလောက်ခဲ့ကြတဲ့ဒါနကုသိုလ်အစုစုပေါ့နော်အဲတန်ဃာတော်များကြိုးကြပို့ကြတဲ့နော်ယာနာဒါနပုဂ္ဂိုလ်တွေလည်းပဲထိုပုထိုကုသိုလ်မျိုးတွေအလုံးစုစည်းပြီးတော့အလုံးတတ္တဝါတွေမိမိတို့ဟာ အာယုံပြုပြီးမျှဝေကြအောင်နော်ဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေးကြီးဘေးမဲ့မြည်သည် ရွှေပြည်ထုံချလမ်းမကောက်ဖဲရောက်ရပါလို့ဒို့ထိုဘဝကျင်လဲရလဲဒုက္ခဘေဒံယမန်အပေါင်းမကောင်းဟုသည်မမတွေ့ရပဲတပ္ပအိဆာ မင်္ဂလာကိုရွေကတာတိုင်းရစေသောယနေ့ယခု ပြုပြုသမျှမြတ်ဘာကကိုမိဘဆရာအမျိုးသားနဲ့ကိုမဆောင်ချက်ကိုဆောင်နှက်ကအရင်စာ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေ ဘေင့ဝေသည်မြာထွေသာဓုခေါ်စီသောအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓု သာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု